တရားဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း၈2020ခုနှစ်ဇွန်လ29ရက်နေ့ဆရာတော်ဥဂောတိရမသင်ကြားပို့ချသည်နမောတတ္တဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတော ရဟတောသမ္မာသမ္ဗုဒ္ဓတာနမောတတ္တဗုဒ္ဓတောအရဟတောသမ္မာသမ္ဗုဒ္ဓတာဒီတော့ဘုန်းကြီးတို့၅ပါးသီလအတုံနည်းနဲ့ခံဦးဆောက်တည်ပါမယ်အလုံးသင်္นานသူသင်္นานသမားလိုက်ဆိုပါအဟံဗန္တိ အာဗန္တိတိတရဏေနတဟတိတရေနတဟပိစတိလံပိစတိလံတမာရိယာမတမာရိယာမဣဒံမေတိလံဣဒံမေတိလံနိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယော ဟောတုဟောတုအပမဒေနတံပါဠိတအဘဘတိပါရှင်ဗျာ။ကဲတက်တောင်တက်တာထိုင်ပြီးဘုန်းကြီးတို့သင်္นานစကြရအောင်။မနေ့ကဘုန်းကြီးတို့အာနာပါနရှုမှတ်တဲ့နည်းဆိုပြောခဲ့ပါတယ်။ဒါအာနာပါနမရှုမှတ်ခင်မှာအရင်ဘက်ကစကားလေးအရင်နေ့ကပြောထားတဲ့စကားဆက်မြအောင်ပေါ့လေ နည်းနည်းလေးပြန်ပြောပါမယ်တတိပဌာန်၄ပါးရှိပါတယ်ဒီယုတ်ခန္ဓာကိုယ်ကြီးကိုတတိထိုင်ကာနုပါဒနာတတိပဌာန်ခံစားနေတဲ့ဝေဒနာလေးကိုတတိထိုင် ဝေနာနုပါဒနာတတိပဌာန်ဘုန်းကြီးကိုကြည်နေမြင်သိစိတ်ပေါ့အတန်ဘုန်းကြီးတန်နာထောင်နေကြားသိစိတ်အနတ်နေအာယုံပြုနေအနန္တိစိတ်စာနေစာတိစိတ်တရားယောဂထီလံထီတိစိတ်အဲ့ဒီစိတ်တွေအကုန်လုံး မတွေ့အောင်လှုပ်ထားပြီးတော့မျက်စိမိနားပြီးထားတဲ့အတွေးစိတ်ကရှိပဲအဲ့ဒီစိတ်မှန်သမျှကိုတတိထားရင်စေတနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။ဉာဏပညာမှတ်သားတဲ့သဘောနဲ့သင်္ခါရသဘောပေါ့စေတသိက်သဘောတွေအဲ့ဒီသဘောတွေကိုတတိထားရင်ဓမ္မနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။ဒါလောက်လေးတော့ကျင်းမှတ်ထားပေါ့ပြီးတဲ့အခါကျမှဘုန်းကြီးတို့ဗာဆက်မှထားဖို့လိုလဲဆိုကာယ ानु ပဒနာတတိပဋ္ဌာန်ကိုဗုဒ္ဓက14မျိုးဟောထားပါတယ် ဒါတွေကတော့ဘုန်းကြီးထပ်ပြောတာပါမှတ်မိအောင်ခဏခဏကြားပါများလည်းမှတ်မိသွားလိမ့်မယ်ကာနုပဒနာသတိပ္ပဏ14မျိုးဗုဒ္ဓဟောတဲ့နေရာမှာနံပါတ်1အာနာပါနတတိအာနာပါနပေါ့ဝင်လေထွက်လေရှုမှတ်တဲ့ခန္ဓာဟောပါတယ်ပြီးတဲ့အခါကျတော့ဣရိယာပဒပါပါဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းကိုဟောပါတယ်ပြီးတဲ့အခါကျတော့သံပဇိညာပါပါအသေးစိတ်မူရာမှတ်တဲ့နည်းကိုဟောပါတယ်နံပါတ်3ပေါ့ နံပါတ်၄ကျတော့ရှင်အာတုပခန္ဓာကိုယ်ရုပ်32ပုံပုံရှုတဲ့နည်းကိုဟောပါတယ်နံပါတ်5ကျတော့ဓာတ်၄ပါးရှုမှတ်တဲ့နည်းကိုဟောပါတယ်သိသွားတဲ့လောင်းကောင်ပုဂ္ဂိုလ်တော့၉မျိုးဘုရားရှင်ကရှုဖို့ဟောတော့အလုံးကာနုပဒနာတိပဒံ14မျိုးရှိပါတယ်14ပါးရှိပါတယ်အဲ့ဒီထဲမှာမှဒီဗုဒ္ဓကတော့အာနာပါနာစပြီးဟောထားပါတယ်ဒီမှာဘုန်းကြီးအဲ့ဒါလေးလည်းပြောချင်လို့ပါဒီ အာနာပါနကမ္မကာနုပါဒနာသတိပဋ္ဌာန်14မျိုးရှိတဲ့နေ့မှာဘုန်းကြီးမနေ့ကဝိသုဒ္ဓိမနဲ့အညီခေါ်ခွဲပြခဲ့တယ်ဒီ14မျိုးတွေကဘယ်ဇယိုက်ရှိတဲ့ပုဂ္ဂိုလ်ကဘယ်ကမ္မထာနဲ့တင့်တော်တယ်ဒါလေးအကြမ်းပြန်ပြောမယ်နော်မောဟဇယဝိတေဇယရှိတဲ့ပုဂ္ဂိုလ်များဟာဘုန်းကြီးတို့အာနာပါနစပြီးမှတ်နိုင်ပါတယ်ပြီးတော့ဣရိယာပုလေးပါအသေးစိတ်မူရဒီ၃မျိုးပေါ်တွဲမှဒါမောဟဇယရှိတဲ့ပုဂ္ဂိုလ်ဝိတေ ဝိတ္တဇာရှိမယ်မောဟဇာရှိမယ်မောဟဇာရှိဆိုတော့လူတိုင်းတဏ္ဍမှာရှိနေမှာလောဘဖြစ်ရင်မောဟပါတယ်ဒေါသဖြစ်ရင်လည်းမောဟပါတယ်မာနဖြစ်ရင်လည်းမောဟပါတယ်ဘာအကုသိုလ်ဖြစ်ဖြစ်ဘုန်းကြီးတို့တဏ္ဍမှာဒီမောဟအများရန်ပါတာဒါကြောင့်မောဟစိတ်ကလူတိုင်းတဏ္ဍမှာရှိတယ်ဝိတ္တဇာဒါလည်းတော်တော်များများပါတာပဲနော်မွေးကလေးကတွေးလာမတွေးပါနဲ့လို့ဘယ်သူမှရလို့မရဒီတော့မောဟဇာရှိတဲ့ပုဂ္ဂိုလ်ဝိတ္တဇာရှိတဲ့ပုဂ္ဂိုလ်များဟာ အာနာပါနဣရိယာပဌာဣရိယာပုတ်၄ပါးရှုမှတ်တဲ့ဤတံပဇင်ညာပါပါအသေးစိတ်မွေရရှုမှတ်တဲ့ဤဒီသုံးမျိုးစပြီးရှုနိုင်ပါတယ်ဒီသုံးမျိုးကိုရှုနိုင်တယ်နောက်တစ်ခုသွားမယ်ပညာဇိုက်ရှိတဲ့ပုဂ္ဂိုလ်အသိဉာဏ်တွေထက်မြက်တဲ့ပုဂ္ဂိုလ်ပေါ့နောက်တစ်ခုကတော့တတ္တတရားရှိတဲ့ပုဂ္ဂိုလ်ယုံကြည်မှုလွန်ကဲတဲ့ပုဂ္ဂိုလ်များဒီပုဂ္ဂိုလ်များကြတော့ဘာနဲ့တင့်တော်လဲဆိုဓာတ်ကြီးလေးပါဓာတ်ကမ္မထာဓာတ်ကမ္မထာဆိုပညာဇိုက်နဲ့တင့်တော်တယ်ဒီလိုမိန့်တာရှိတယ် ဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးကြီးတာမှမဟုတ်ဘူးဓာတ်ကြီး၄ပါးရဲ့ပြီးတော့ဣရိယာပုတ်၄ပါးပြီးတော့အသေးစိတ်မူရာခေါ်တဲ့တာမစင်ညာပါပအဲ့ဒီသုံးမျိုးနဲ့တွဲပြီးမှတ်နိုင်ပါပြီးတော့ဉာဏ်နာဗာဉာဏ်နေလဲဆိုတော့ရှင်အာတုပနဲ့တေအာတုပ32ခုတတာရှုတာရယ်ရှင်အာတုပတည်သွားတဲ့လောင်းကောင်ပုဂ္ဂိုလ်၉မျိုးဗုဒ္ဓရှုခိုင်းနိုင်အဲ့ဒါတွေကြဘယ်လိုပုဂ္ဂိုလ်မျိုးသင်လဲတင့်တော်လဲဆိုဇာကဆက်နော်ဟိုကမြင် လိုခြင်းတရားလိုမြင်လိုခြင်းဒါလည်းတတ္တဝါတိုင်းတဏ္ဍာမှာဖြစ်တာပါပဲတခုခုတော့လိုခြင်းတာပါပဲတချို့ကြတော့အမြင်အာယုံမဲ့တယ်တချို့ကြအကြအာယုံမဲ့တယ်တချို့ကြအစာအာယုံမဲ့တယ်တခုခုတော့သွားညှိနေတာနောက်ပြီးတော့ဒေါသဆရာထက်ကလေးကြီးစိတ်ဆိုးတယ်စိတ်စိတ်တိုးတယ်စိတ်ဓာတ်ကြလွယ်တယ်ဝမ်းနေတယ်ဆိုရင်လည်းပူဆွေးတယ်ဒီလိုပုံကမျိုးများကြတော့ဒါကဆရာဒေါသဆရာရှိတဲ့ပုံကများကြတော့ခုနရှင်အာသူဘ 32ခုထာတာရှုမှတ်နိုင်တယ်သေအာတုပါအလောင်းကောင်ပုံ6မျိုးရှုနိုင်တယ်ဒါမျိုးဒါကတော့ဘုန်းကြီးတို့သင်ညုံတဲ့ဝိသုဒ္ဓိမဲ့ပြောသွားတဲ့စကားပါဒီနားမှာဘုန်းကြီးထပ်ပြောချင်တာပါလဲဆိုတော့ဒီဆရာတော်ကြီးတွေကသူအာတန်တဲ့နီကိုညွန်ကြတယ်ပေါ့လေခုဘုန်းကြီးတို့နိုင်ငံမှာနာမည်ကြီးတဲ့မဟာဗောဓိမြတ်ဆရာတော်သူ့ရဲ့ဏိရံတတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့ကျမ်းကြတော့သူက ဒီအာနာပါနနဲ့ဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းဝင်လေထွက်လေရှုမှတ်တဲ့နည်းဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းအသေးစိတ်ကိုရမှတ်တဲ့နည်းကိုသူကရေးသွားတယ်။ဘာလို့ရေးလဲဆိုသူကအကြောင်းပြပြိဿသမုပ္ပါပြန်ကင်ထားတာပဲ။နော်။တတ္တဝါအလုံးဟာတဲ့မောဟကအဝိဇ္ဇာကစတင်ပြီးဘောဟကိုစခဲ့လို့ဒါဒီသူကအကြောင်းပြချက်တစ်ချက်ကနော်။ဘုန်းကြီးတို့ဘုအားလုံးဟာလေဒီအဝိဇ္ဇာမသိလို့ဒီဘဝတွေလို့ရှင်သိရင်ဒီဘဝတွေမလို့ခြင်းဘူး မသိတော့လိုချင်ဆိုတော့ဒါကိုဟိုတရားဘုန်းကြီးပြောခဲ့ပါမသိတော့လိုချင်လိုချင်တော့ဆွဲလာဆွဲလာတော့ပြုလို့ပြုလို့တော့ဩရနာတာသေးတာနော်ဆိုရင်ပူဆွေးငူကြွရတဲ့ဒီဒုက္ခတွေကြတော့ရရှိဟုတ်လားပြုလို့တော့ရရှိရရှိတော့ဆုံးလို့ဆရာတွေရတော့ဆိုခံကြပြီတော့ဆိုဒီတရားတွေခံကြပြီတော့ဒါပြောပြီးတော့သူကအာနာပါနနဲ့ဣရိယာပုတ်၄ပါးရှုမှတ်တဲ့နီး တမ္ပစီယဘဘဘာလို့သူကဒါကိုအဓိကထားရေးခြင်းလဲဆိုတတ္တဝအလုံးဟာတဲ့အဝိဇ္ဇာမောဟကစတင်ပြီးဘောဟကိုစခဲ့တာဖြစ်တဲ့အတွက်နောက်တစ်ခုဒါအကြောင်းပြတစ်ခုပုထုဇဉ်မှန်သမျှဟာမောဟဓခံတရိษံဘဝနဲ့လူဘဝလာခဲ့တဲ့အတွက်သူကလို့ပုထုဇဉ်မှန်သမျှမောဟဓခံရှိတော့တရိษံဘဝနဲ့လူဘဝဖြစ်လာတဲ့အတွက်ဒီအကြောင်းပြတစ်ချက်ပြနောက်တစ်ခုကမောဟဟာ ဒီကြံတဲ့အာကဒေါသအစာရည်နဲ့ဆက်ဆက်နေတော့ကြောင့်ဆက်ဆက်နေတဲ့အတွက်ဇေယိုက်အားလုံးနဲ့ဆက်ဆံတယ်ဒါကြောင့်မို့တဲ့သူကတော့အာနာပါနာကျင့်စဉ်အာနာပါနာနဲ့အတူအာနာပါနာကမ္မထာမှာဒါကြီးလေးဣရိယာပုတ်လေးပါးနဲ့ရှုမှတ်တဲ့ဤအသေးစိတ်မူရမှတ်တဲ့ဤကိုသူစရေးပါမယ်ဆိုသူကအဲ့လိုပြောပြီးနောက်ဒီအာနာပါနာကိုပဲရေးတော့ပါတယ်နော်အခုလည်းဘုန်းကြီးတို့ဒီသင်္นานမှာတော့အဲ့ဒီ ဒါဒီလိုလည်းပြောလို့ရတာပေါ့နော်သင်္นานမှာတော့ဘုရားကအာနာပါနစဟောတာတဲ့အတွက်ဘုန်းကြီးကအာနာပါနစပြောပါတယ်အာနာပါနစမှတ်မယ်ဆိုဘုန်းကြီးဒီနေ့အမှတ်စုလည်းပေးထားပါလေအာနာပါနကမ္မထံကျင့်တဲ့အခါမှာဒါလေးလည်းနားလည်ထားစေချင်လို့ခဏခဏပြောတယ်အာနာပါနကျင့်ကြပြီဆိုလို့ရှိရင်သူကဝင်လေးကို ပြောတာပေါ့ဗျာလေးကျင့်တဲ့အခါမှာဒီထိတဲ့နေရာလေးသွားကြည့်လိုက်ပူရာအေးတာမာရာပြောတာသိသွားဓကမ္မထံဖြစ်သွား လေလေးကိုတတ်တတ်မြင်အောင်ကြည့်မှအာနာပါနာကမ္မနာဒါလေးကိုယ်အောင်မှတ်တာနော်ရွေးချက်ခွင့်ရှိပါတယ်ဒီနှမျိုးမှာအာနာပါနာမှတ်မလားဒါကြောင့်ဘုန်းကြီးတို့ကပြောကြတာဓကမ္မဋ္ဌမှတ်မလားဒါကိုရွေးချက်ခိုင်းတာဒီဝင်လေထွက်လေမှတ်ခြင်းကြက်ရလုံနိုင်တယ်နော်ပြီးတော့ဓကမထမ်းကြရင်ဒီလေလေးပေါ်မှာတီးနေတဲ့လေလေးထိထားတဲ့နေရာမှာပူတာတော့အေးတာတော့မာတာတော့ပြော့တာဒါသိတာဓကမထမ်းပဲအဲ့ဒါကိုညံနဲ့မြင်အောင်ကြည့်ရတယ် ဓကမ္မဋ္ဌာန်းကြောင့်ဘုန်းကြီးပြောပါမယ်အာနာပါနကြတော့လေတတ်တမြောင်ကြီးတဲ့ကမ္မဋ္ဌာန်းကြတော့ဘလို့အထောက်ရမလဲဆိုအဲ့မှာလေဒီဆရာတော်ကြီးပါလေးအဆောင်ပုဒ်လေးမှတ်ထားပါဗျာဒီထဲမှာတော့ထောက်တာခံလို့ဘုန်းကြီးပြောတာတတိမြေယပထမဒုမာတုရှိသည်လေလေးကိုအဲလေလေးပေါ်မှာတတိမြဲနေအောင်ပထမကျင့်ပါတတိကတ်နေအောင်ကျင့်ပါနော် တတိကလာမြဲလာရင်ဒုမာတုရှိတိဒုတိယအနာဘာနာရှင်းစင်မှာအတုရှိအလိုလိုသိလာလိမ့်မယ်နော်ဒါကတော့ရေပုံရပြောတော့ဗောဟိုတနေ့ကတကားတယောက်မေးသလိုတဦးနဲ့တူမတူဒါတော့ဘုရားရရေပုံရဟောသွားအဲ့ဒီလိုအတူဆိုတာတော့ပြဿနာပြီးအတူဆိုတာဝင်လေထွက်လေဝင်လေထွက်လေကိုင်းတယ်အရှိဆိုတာတော့ဘုန်းကြီးတို့ဖြည်းဖြည်းချင်းဝင်တဲ့သဘောဖြည်းဖြည်းချင်းထွက်တဲ့သဘောရှိတယ်လို့သုံးပါကာရလီဒီနည်းနည်းအထုတ်ဘူးတဲ့ပုံစံသိပါတယ် ဝင်လေလို့ကိုယ်စိတ်ကပြီးသွားပြီတိုးနေတခါတည်းကြိုက်သွားရှည်နေဖြည်းဖြည်းချင်းဝင်နေမကြိုက်ဘူးသူကဖြည်းဖြည်းချင်းဝင်တော့ကိုကဝင်လေလို့ပြီးနေခါကြတော့ကိုမိကိုကရှုမှတ်တဲ့စိတ်ကထွက်လေလို့ပြီးနေဟိုကမပြီးသူဖြည်းဖြည်းချင်းထွက်တာဖြည်းဖြည်းချင်းဝင်တာဖြည်းဖြည်းချင်းထွက်တော့ရှည်တယ်လို့ခေါ်ပါတယ်အဲ့လိုရှည်လာပြီဆိုရင်သဗ္ဗကာပရိသဝေလုံးစုံချင်းရာဒီလေးတစ်ခုလုံးကိုအစအလယ်ဆုံးကတ်လိုက်နိုင်ရမယ် အတိလေးကတ်လိုက်နိုင်အောင်အတိလေးကတ်မှတ်အောင်ပါဒီနေရာမှာတော့ပြောစရာရှိတာတော့ခွန်ကြီးတို့တချို့ကလည်းအမှတ်လေးထက်မှအစိုးလေးထက်မှကြိုက်တဲ့ခါကျတော့ခွန်ကြီးကငငယ်ကလယ်ဒီနီးနဲ့သင်ပေးတဲ့ကမ္မဒန်းဆရာတပါးကတော့ဘလို့သင်လဲဆိုမဆုံးမခြင်းဝုံတွတ်တွတ်တွတ်တွတ်ဒီလိုတချို့ကလည်းအစိုးလေးထဲမှာအမှတ်မှကြိုက်လို့အဲ့လိုလည်းလုံနိုင်ပါတယ်ဒီလိုလည်းမှတ်ထားဖို့ တကယ်လို့အဲ့လိုမမှတ်ချင်ဘူးဆိုရင်တော့ဒီလေလေးရှေ့ရှေ့ဝင်တဲ့လေရှေ့ရှေ့ထွက်တဲ့လေတစ်ခုလုံးကိုအတိလေးကတ်ကြည့်အဲဘယ်လိုကတ်ကြည့်ရမလဲကြီးကြီးနဲ့ဒီလေလေးကပတ္တမယကာယတန်ငြိမ့်တော့အေးတော့တိမ်မွေ့တော့နော်အဲ့လောက်ထိကျင့်ရမယ်ဒါကြောင့်မို့စမှငြိမ့်ပြီဒီလိုပြောသွားလို့ပေါ့ဗျာဒီအခြေခံလေးဒါလေးမှတ်ထားမယ်အာနာပါနကျင့်တဲ့ပုဂ္ဂိုလ်ဒါကမူရင်းပေါ့ အဲ့ဒီအနေတဆင့်တိုက်ဘုန်းကြီးတို့ရှေ့ဆက်သွားမယ်ရှေ့ဆက်သွားတော့ဘုန်းကြီးတို့အာနာပါနဝင်လေကျင့်တဲ့ခါကျတော့နှလုံးသွင်းပုံ၈မျိုးဆိုဘုန်းကြီးတို့အောက်မှာနောက်တမျက်နာမှာပြထားပါတယ်မှတ်စုပေးထားပါတယ်အိမ်မှာနှလုံးသွင်းပုံဒီကတော့ရှုမှတ်ပုံ၈မျိုးပါပဲအာနာပါနနဲ့ပတ်သက်ပြီးရှုမှတ်ပုံ၈မျိုးဒါဝိသုဒ္ဓိမကဖွင့်ပြတဲ့အတိုင်းဘုန်းကြီးရေးထားပါတယ်အဲအဲ့ဒီဟာကို မပြောခင်ဘုန်းကြီးဘာရင်ပြောခြင်းလဲဆိုဒီအာနာပါနမှတ်တဲ့ခါကျတော့တော်တော်များများကစာပေကျမ်းကများမှာကနှာသီးပြနှုတ်ခမ်းပြဆိုဒီလိုပြီးတော့ဒီလိုဖွင့်ကြပါတယ်ဖွင့်ကျမ်းကများမှာတကယ်တကယ်ကျတော့ဘုန်းကြီးတို့ဒီကမ္မထမ်းဆရာများကဒီနှာသီးပြနှုတ်ခမ်းပြနှုတ်ခမ်းပြဆိုပါနှုတ်ခမ်းပြကိုဘုန်းကြီးတို့ကမ္မထမ်းဆရာများမထိစေခြင်းဘူးဗျ။ဘာဖြစ်လို့မထိစေခြင်းလဲဆိုတော့ဒီ နှုတ်ခမ်းများထိလိုက်လေဒီနှုတ်ခမ်းများကပူတာအေးတာတောင့်တာတင်းတာမာတာပြောတာဒါသွားတွေ့တယ်လေရပြောက်နေတာအဲကြောင့်မထိစေချင်ညနှုတ်ခမ်းမထိစေစေညနှုတ်ခမ်းမထိစေချင်တဲ့အတွက်ဒီနှာခေါင်းနဲ့နှုတ်ခမ်းကြားမှာမြောင်းလေးရှိတယ်ဒီမြောင်းလေးအလဲကောင်းတော့ပွတ်ဒီနားလောက်စိတ်လေးကတ်ထားစေချင်ဟိုဘက်ကိုမကြော်စေချင်ကြော်ပြီးထိလိုက်မယ်ဆိုရင်ဘုန်းကြီးတို့တွေနှုတ်ခမ်းရပူတဲ့အေးတဲ့တင်းတဲ့သွားသွားတွေ့တယ်နောက်တစ်ခုကပါဇက်ကို ဒီလိုခတ်တင်းတင်းစီထားလို့မရအောင်စီထားရင်လည်းပဲပါဇက်တင်းတင်းကြီးပဲသွားတွေ့ပါတယ်နောက်တစ်ခုကတခါသွားတွေကိုစီမထားနဲ့သွားစီထားနဲ့သွားမာမာတွေ့တယ်ခုနကဘုန်းကြီးပြောခဲ့ပြီမာရာတို့ပြော့တာတို့တင်းတဲ့သဘောတွေကဓကမ္မထသဘောဖြစ်သွားအဲ့ဒီဓာတ်သဘောဖြစ်မှာဆိုတဲ့အတွက်ဘုန်းကြီးတို့တွေကကမ္မထဆရာများကနှုတ်ခမ်းကိုမထီအောင်နှာခေါင်းနဲ့နှုတ်ခမ်းကြားမှာရှိတဲ့ point လေးပေါ့လေဒီရလက်ကောင်း point လေးကိုထိခိုင်းဒါလေးမှတ်တာဒီနာလေးထိ အဲ့နာလေးမှာစိတ်ကထားပြီးပုံမှန်ရှုသွင်းမယ်နှိအောင်လည်းမလုံးနဲ့ညအောင်လည်းမလုံးနဲ့ပုံမှန်လေးပေါ့ရှုသွင်းလိုက်မယ်အဲ့ဒီမှာပဲရှုသွင်းလိုက်တဲ့ခါကျတော့တခါနှာသီးပြမထိပြန်အဲ့ဒီမှာကိုယ့်အကိုရှုကြည့်လိုက်ဒါကြောင့်မို့စာမနှာသီးပြနှုတ်ခမ်းပြပဲဒီလိုသုံးထားလို့အဲ့ဒါမျိုးမထိပါဘူးမထိတော့နှာသီးပြမထိဘူးနှာခေါင်းဝမှာပဲထိတယ်ဒါလေးမှတ်တော့ရှုသွင်းနှာခေါင်းဝထိရင် နှာခေါင်းကထိတဲ့နေရာပဲကြည့်အောင်မယ်အဲ့ဒီထိတဲ့နေရာလေးကိုတတ်မှတ်ပေးရမယ်တအဲ့ဒီတတ်တတ်မှတ်မှတ်ကြည့်ရမယ်ထိတဲ့နေရာဟိုဘက်ပြောင်းလဲဒီဘက်ပြောင်းလဲပေါ်ပြောင်းလဲအောက်ပြောင်းလဲဒီလိုလုပ်လို့မရဘူးထိတဲ့နေရာတတ်မှတ်ဒါကြောင့်မို့အောက်မှာလေနှလုံးသွင်းပုံရှင်မျိုးအစီအစဉ်အောက်မှာအဓိကအထူးသတိပြုလိုက်နာရမည်အချက်ဆိုဘုန်းကြီးမှတ်စုလေးထုတ်ပေးထားတယ်နှလုံးသွင်းပုံရှင်မျိုးရဲ့အောက်မှာဒီဝင်လေထွက်လေ ထိမှုထင်ရှားတဲ့အရာမှာတတိထားပြီးကမ္မထအထောက်ရမယ်ဒါဝိသုဒ္ဓိဘက်ကမှားတာနေရာရွေးချယ်တမာရီမရအောင်ဩဒီနာလေးထိလာဟိုနာလေးတည်းဒီနာလေးတည်းဒီလိုလျှောက်ထိလို့မရအောင်ပုံမှန်ပေါ့ကိုယ့်ကိုရှုသွင်းကြည့်လိုက်နှခေါင်းဝမှာထိတာများတယ်အရှေ့တိုင်းသားတွေနော်နှခေါင်းဒီမှာတော့မေးလို့ရတာပေါ့နော်ရှင်ပြစာပေမှာနာသီးပြလို့သုံးတာတယ်ရှင်ပြဘာဖြစ်လို့နှခေါင်းကသင်ရတယ်လဲလို့မေးရင်ကိုယ့်ကိုလည်းရှုကြည့်ပါဘုန်းကြီးတို့ နှာခေါင်းနဲ့ပတ်သက်ဝိသုဒ္ဓိမေမှာနှမျိုးခွဲမှာလဲနှာခေါင်းရှည်တဲ့ပုဂ္ဂိုလ်တစ်မျိုးနှာခေါင်းတိုတဲ့ပုဂ္ဂိုလ်တစ်မျိုးခွင်းတို့ရှေ့တိုင်းသားတွေအများဆုံးနှာခေါင်းတိုတယ်ပူတယ်ကြွတယ်ပေါ့ရှေ့တိုင်းအနောက်တိုင်းသားတွေကနှာခေါင်းမှာခြုံတယ်ကောက်တယ်ဟုတ်လားဒီလိုကောက်နေတာနော်ကောက်တော့သူကဒီနှာသီးပြထိနိုင်တယ်ဘုန်းကြီးတို့ကမထိဘူးအဲ့ဒါသူတို့နဲ့မတူဘူးသူတို့လည်းနှာသီးပြထိမယ်ဆိုရင်ဒါလည်းမှတ်လို့ရပါတယ်ကိုယ်မှနှာသီးပြမထိဘူးနှာခေါင်းကပဲထိတယ် နှာခေါင်းကထီတော့ဒီနှာခေါင်းကပဲကြည့်နေအဲ့ဒီမှာဘာပြောချင်သေးလဲဆိုဒီနှာခေါင်းကထီတဲ့မှာလဲထီတဲ့အခါမှာလဲတစ်ခါတလေနှစ်ပေါက်လုံးသိတတ်တယ်တစ်ခါကြလဲတစ်ပေါက်တည်းပဲသိတယ်နှစ်ပေါက်လုံးထီနေရင်တော့နှစ်ပေါက်လုံးထီတာလေးကိုသိနေပါတစ်ပေါက်တည်းထီတာသိနေတယ်တစ်ပေါက်တည်းပဲကြည့်ပါအဲ့ဒါလေးတခါတလေဘယ်လိုဖြစ်တော့ဟောငါနှစ်ပေါက်လုံးလည်းမတည်ဘူးတစ်ပေါက်တည်းပဲတည်တာပဲမှားနေပြီလားမတည်ဘူးဒါမျိုးတွေစဉ်းစားတတ်တယ်အဲ့ဒါတွေမစဉ်းစားပါနဲ့ တခါတခါဘယ်လိုဖြစ်တတ်သေးလဲဆိုရင်မနက်ပိုင်းမှာညာဘက်ပေါက်ထိတာတင်းတင်းပဲညနေပိုင်းမှာဘယ်ပေါက်ပေါက်ထိတာအဲ့လိုမျိုးအချိန်ကာလလိုက်ပြီးကွဲသွားတာရှိသေးတယ်နော်ဒီတော့ထိတဲ့နေရာလေးကိုကြည်မှလေရှိမှန်းသိပါဒါကြောင့်ထိတဲ့နေရာလေးကိုတတ်မှတ်တာကလေကိုသိအောင်လို့နော်ထိတာကိုတော့အဓိကအာရုံစိုက်ရမှာမဟုတ်လေရှိအောင်လေရှိမှန်းသိအောင်လို့ထိတဲ့ point လေးပေးထားတာ လေထိတဲ့နေရာအားဆိုင်လိုက်ပူရာအေးရာတွေပြောင်းသွားတယ်နော်ဒါလေးမှတ်ထားအောင်နော်ထိတဲ့နေရာလေထိမှသိအောင်လို့ထိတဲ့နေရာကိုသတ်မှတ်ပေးတယ်ဒီလိုမှတ်ထားဒီတဲ့အခါဒီအဲ့ဒီထဲမှာအဲဘုန်းကြီးတို့ဘာလို့သိလဲဆိုတော့ဒီလေထိတဲ့အခါမှာဒီဝင်လေထိပြန်တော့အတွင်းထဲဝင်သွားတယ်လေဝင်သွားတဲ့ကအတွင်းထဲကိုလိုက်မကြည့်အောင်အတွင်းထဲလိုက်ကြည့်ရင်စိတ်တွေပြန့်လွင့်မှုဖြစ်တယ် ဝိဖန်နိတံဆိုဘုန်းကြီးတို့ဒီကျမ်းဂန်များမှာကြာရှင်သာရိပုတ္တရာကိုရောမြတ်ကြီးဘုန်းကြီးတို့ပရိသံဗီဒမက်ကပါဠိတော်မှာပေါ့နော်အဲ့ဒါဓာတ်ရိုက်ပြောသွားအတွင်းတော့မလိုက်ပါနဲ့ပရိသံဗီဒမက်ကပါဠိတော်ရှင်သာရိပုတ္တရာဟောတာကိုယူပြီးတော့ဝိသုဒ္ဓိမက်မှာလည်းဒါပြန်ပြောထားတယ်နော်ပါဠိလေးလေးဒီမှာဘုန်းကြီးပါဠိကိုလေးနည်းနည်းလေးဖတ်ပြတကယ်လို့အစ္ဆဒဝိခိပါကတစိတ်တသမာရိတာပရိပန္နောစိတ်ကို တတိယနုကိစ္စတော အစ္စတံဝိခေပကတံစိတ်တံသမာဓိတပရိပန္ထောတတိလေးကို ဝင်သွားတဲ့လေနောက်လိုက်မယ်ဆိုရင်တဲ့စိတ်ပြန့်လွင့်မှုတွေဖြစ်မယ်အတွင်းနဲ့ရောက်သွားရင်လေမတွေ့တော့ဘူးပူရာအေးရာတောင်းတာဒီဟာတွေတွေ့လေကမတွေ့တော့ဒီလေကိုစဉ်းစားပြီးရှာမိတတ်တယ်ရှာမိလိုက်ရင်ဘာဖြစ်သွားလဲတမာဒိတာပိပန်ထောဒီ တမာရီတွေပျက်စီးတယ်တမာရီတွေပြုတ်ကျသွားမယ်တမာရီတွေမရတော့ဘူးလို့ဆိုလို့ရမယ်အပြင်ထွက်သွားတဲ့ဗဟိတလေဗဟိတလေလခုနကဘုန်းကြီးကနှခေါင်းပေါက်ကနေဒီအလဲကောင်းနှခေါင်းကြမှာပွိုင်လေးပေးတာဒီနားလောက်ဒီနားလောက်ပဲဆုံးစေခြင်းနဲ့အပြင်မဲ့အဝေးလိုက်သွားရင်လည်းပဲလေကမတွေ့ပြန်ဘူးမတွေ့ပြန်တော့အဲ့ဒါကိုစိတ်ကူးနဲ့ရှားနေမိတတ်တယ်အဲ့ဒါကြောင့်အဲ့ဒီလိုစိတ်ကူးနဲ့ရှားနေမိမှဆိုတဲ့အတွက် ရှင်သာရိပုတ္တရာရှင်မြတ်ကြီးကပဏိတမိတာမကပါဠိတော်မှာသာမဏေတိကြပြန်163မှာရှိပါတယ်တကယ်လို့စိတ်ဝင်စားအဲ့လိုကြည့်ကြည့်လိုက်ပေါ့နော်အဲ့ဒီမှာအပြင်ကိုလည်းမလိုက်ပါနဲ့ဒီကြားအတွင်းဒီကြားအတွင်းပဲကြည့်နေဒါပဲဒါလေးမှတ်တာနော်အတွင်းလည်းမလိုက်နဲ့အတွင်းလိုက်သွားရင်ဓကမ္မထာနေပြောင်းသွားမယ်အပြင်ကိုလိုက်အပြင်ကိုဓာကြီးထွက်သွားလိုက်ရင်လည်းပဲလေကမတွေ့တော့ဘူးအေးမတွေ့တော့စိတ်တွေပြန့်လွင့်မှုတွေဖြစ်တယ်တမာရီပြတ်တတ်တယ် ဒါကြောင့်မို့မလိုက်နဲ့ဒီတော့ပြောချင်တာနှာခေါင်းဝထိမှုလေးကို ကြည်နေပါဝင်သွားတဲ့လေလေးကိုဝင်လေအဲ့ဒီဝင်သွားတဲ့လေကဒီကိုထိသွားဝင်လေပြန်ရှုထုတ်လိုက်မယ်ဒီနှာခေါင်းဝလေးထိသွားမယ်သို့မဟုတ်ပြင်ထွက်လာမယ်ဆိုဒီအလဲကောင်လောက်မှဆုံးသတ်မယ်ဝင်လေထွက်လေဝင်လေထွက်လေဒီလိုပဲမှတ်နေအောင်ပါအဲ့ဒီမှာတတိထားဖို့ရာကလေကိုကြည့်ရမယ်ထိတာကိုအဓိကထားမကြည့်ရဘူး ထိတာကိုအဓိကသွားအာယုံပြူလိုက်ပူတာတွေအေးတာတွေတောင်းတာတွေတင်းတာတွေခါကျအဲ့ဒီနေရာတွေမဟုတ်ဘူးနော်ဒီတဝိုက်လုံးတင်းတာတွေဖြစ်တတ်တယ်တင်းတာတွေကြုံငိမ့်နေပဲအဲ့ဒါတွေအာယုံမဆိုင်ပါနဲ့ဥပ္ပခါပြုတ်ပြလေကိုတတ်တတ်ကြည့်နေမယ်အဲ့ဒီလေကလည်းတစ်ခါတလေဘယ်လိုဖြစ်တတ်လဲဆိုတော့ထင်ရှားရှားသိတဲ့ခါလည်းရှိမယ်မသိတဲ့ခါလည်းရှိလေရဲ့သဘောကတော့ဒီကတော့ဘုန်းကြီးတို့ဘယ်လိုပြောခြင်းလဲဆိုလေရှိမှန်းသိနေလုံလောက်ပြီ လေရှိမှခံစားနေရရင်လည်းလုံလောက်တယ်မျက်စိဖြင့်ဖွင့်ကြည့်လို့မြင်မြင်မှမြင်မယ်နောက်လေရှိမှ နားလည်နေလည်းလုံလောက်ပြီဒီလောက်လေးပဲမှတ်ထားမယ်နော်ဟိုမျက်စိဖွင့်ကြည့်လို့ကြည့်စရာမလိုဘူးနားလည်နေမယ်ခံစားမှုရှိနေမယ်သိနေမယ်အဲ့ဒါလောက်ဆိုလုံလောက်ပါအဲ့တော့ဒီလိုမှတ်တဲ့နေရာမှာဘုန်းကြီးတို့အဲ့လိုခုဟာကတမာရိယအောင်အရင် ခိုင်းတာဗုဒ္ဓတမာရိဘေခွေဘာဝိတာတမာရိယအောင်အရင်အထောက်ကြ တမာရီရမှာတမာရီတော့ဘေးခွေဘေးခွေယထာဘုဒ္ဓံပစ္ဆာနာတိတမာရီတုတ်တန်ဒီမှာဘုရားအဲ့လိုတိတိကျကျညွန်ထားပါတယ်တမာရီရမှာจิตသားတို့အမှန်တိုင်းသိလိမ့်မယ်အမှန်တိုင်းမြင်လိမ့်မယ်ဒါလေးမိတ်ထားတယ်အဲကြောင့်တမာရီမရခင်ကြမှာဘုန်းကြီးတို့ကဟိုမြင်တာတွေကြားတာတွေဒါတွေမမှတ်စေချင်ဘူးမမှတ်ပါနဲ့ဥပ္ပခါပြုတ်ထားပါဒီစိတ်ကဘေးထွက်သွားတယ်လိုက်မှဆရာမလို့ထွက်သွားတဲ့စိတ်ကိုဆွဲတင်ပြီးဒီပေါ်မှာတင်ပြီးပြန်ရှုပါ တကယ်လို့ရှုမှတ်တာတွေကကြားလာရင် ထိုင်တာတွေကကြားလာရင်နာတာကျင်တာကြိုက်တာခဲတာတွေလည်းပေါ်တတ်တယ်အဲ့ဒီကာလမျိုးမှာလည်းဘုန်းကြီးတို့နာကျင်ကြိုက်ခဲမှုကိုလိုက်မမှတ်ပါနဲ့နာကျင်ကြိုက်ခဲမှု မခံတော့နာကျင်လာတယ်ဆိုရင်တော့ဘုန်းကြီးတို့မလုပ်လိုက်မလဲဆိုတော့ပြင်လိုက်ပေါ့ဗျာပြင်ပြီးတော့ဆက်မှတ်ပါနော်အဲ့တော့ ထိုင်နည်းတွေကတော့မနေ့ကပြောခဲ့ပြီဘုန်းကြီးတို့ခါမမထာကောင်းမမထာအဲ့ဒီလိုထားပြီးအမှတ်စေခြင်းနဲ့စမခါစားတော့မကြွမ်းကျင်ခင်ကြားမှာတော့နည်းနည်းလေးခက်တယ်ပေါ့ဗျာဘယ်လုပ်ငန်းမဆိုပြီးတော့ဘယ်လိုဖြစ်တတ်လဲဆိုစိတ်ကခုမှထိန်ရတာဆိုတော့ထွက်ထွက်ထွက်ထွက်သွားလိမ့်မယ်ထွက်သွားရင်ဘုန်းကြီးမနေ့ကဟိုတနေ့ကလည်းခဏခဏသင်ခဲ့ပါတယ်ရှူကျင်တဲ့စိတ်လေးကိုသိပြီးရှူရင်လည်းကတ်တတ်ပါတယ်အခုဒီထဲမှာတော့ နှလုံးသွင်းပုံအစီအစဉ်၈မျိုးဆိုရှုမှတ်နည်း၈မျိုးပါပဲဒါရပြောရင်နှလုံးသွင်းတယ်ဆင်ញင်တယ်ရှုမှတ်တယ်ဒါမျိုးတွေအတူတူပါပဲတကယ်လို့စိတ်တွေကတိတ်ထွက်နေတယ်ဆိုရင်ဝိသုရိမကအကြံဉာဏ်ပေးတာကဏနာနည်းနဲ့စမှတ်ပါကဏနာနည်းဆိုအရေအတွက်နဲ့မှတ်တာအရေအတွက်နဲ့မှတ်တာကိုကဏနာနည်းခေါ်တယ်အပေါ်ဆုံးမှာအရေအတွက်နဲ့မှတ်တာကဏနာနည်းနော်ဒီဝင်လေထွက်တွေကိုရေအတွက်တာပေါ့ ဝင်လေထွက်ရေတက်တဲ့ခါမှာလွယ်ကူတဲ့ရေတွက်နည်းရှိတယ်ခက်တဲ့ရေတွက်နည်းနှစ်မျိုးရှိတာပေါ့နော်လွယ်ကူတဲ့ရေတွက်နည်းဆိုဘုန်းကြီးတို့ကလွယ်ကူတဲ့ရေတွက်နည်းကိုကြိုက်ပါတယ်လွယ်ကူတဲ့ရေတွက်နည်းကဝင်လေထွက်လေတိဝင်လေထွက်လေနေပေါ့ဝင်လေထွက်လေလို့ပေါ်မှာတတိကတ်နေရမယ်မြဲနေရမယ်ဒီဝင်လေထွက်လေပေါ်မှာတတိကပြီးဝင်လေထွက်လေတိဝင်လေထွက်လေနှစ်အဲ့လို ကိုကြီးခုနကပဲပြန်ပြတယ်နှလုံးသွင်းဖို့ရှင်မျိုးအစီအစဉ်အဲ့ဒါပြခိုင်းအဲ့ဒါတွေမပြနဲ့သူတို့ပေးထားအိမ်မဆုမရှိဘူးဝင်လေထွက်လေတေးဝင်လေထွက်လေနှစ်အဲ့ဒါလွယ်တယ်တချို့ကြတော့ဘယ်လိုတွေ့လဲဆိုဝင်လေထွက်လေဝင်လေထွက်လေရှစ်ထီအောင်ရေတွေ့ရှစ်ကနေခွန်ခွန်ကနေ6ဒီလိုနောက်ပြန်ပြန်တွေ့တာအဲ့ဒါမျိုးတွေလည်းနှစ်မျိုးရှိပါတယ်ဘုန်းကြီးကတော့အဲ့လိုဒီသင်ခဲ့ပါတယ်အဲ့တော့လောလောကူကူနီးပေါ့လေ ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်အဲ့လိုဝင်ရောထွက်ကောမှတစ်နော်အဲ့ဒီမှာတတိထားဝေရာကဒီလေးလေးပေါ်မှာလဲစိတ်ကကတ်နေရမယ်ဒီတစ်ခါကျအရေးအတွက်ကလည်းမှားမယ်ပထမဆုံးရှစ်ခုရအောင်ရေတွက်ကြည့်လိုက်ပါနော်ရှစ်ခုကိုဘုန်းကြီးတို့ရအောင်ရေတွက်လို့အောင်မြင်သွားပြီစိတ်ကကျေနပ်လာလိုက်နောက်တာရှစ်ခုနောက်တာရှစ်ခုရှစ်ခုမဆုံးမချင်းထိုင်တာမပြီးမချင်းရှစ်ခုရေတွက်လို့ရပါတယ်။ဘာဖြစ်လို့ရှစ်ခုရေတွက်ရလဲလို့မေးလို့ရှင်ဘုန်းကြီးတို့ မာအဲဓမ္မစကြာတုတ်မှာကြတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်အမှန်တယ်လို့ဒီလိုဟောတာမဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့ဘုန်းကြီးတို့ရှစ်ခုရည်တွက်ခိုင်းပါတယ်အဲ့တော့ဒီမှာတော့ဝိသုဒ္ဓိမကတော့ပြောတော့ဘယ်လိုလဲညွန်ထားလဲဆိုတော့ဒီလိုရည်တွက်တဲ့နေရာမှာတဲ့၅ခုအောက်လည်းမနှဲပါစေနဲ့၁၀ခုထက်လည်းမများပါစေနဲ့၅ခုအောက်မနှဲစေချင်တာဥပမာဝင်လေထွက်လေ၁ဝင်လေထွက်လေ၂ ဝင်လေထွက်လေသုံးဝင်လေထွက်လေလေးအဲ့လိုနဲနေတဲ့ခါကျအရေးတွက်ကနဲတော့စိတ်ကဒီပေါ်မှာမကပ်ဘူးမကပ်တော့တမာလေးဖြစ်ဖို့ခဲရင်တယ်အဲ့တော့ငါးခုအောင်မနဲစေပါနဲ့ပြီးတော့ဆယ်ခုထက်မများစေပါနဲ့ဆယ်ခုထက်များတာဘာဖြစ်တယ်လဲဆိုတော့ဒီဝင်လေထွက်လေ30ဝင်လေထွက်လေ71 72 73 74ကဏ္ဍတေချာတော့စိတ်ကရောက်သွားတယ်လေးပေါ်မှာမကပ်ဘူးတဲ့ ဒါကြောင့်မို့30ထက်လည်းမများပါစေနဲ့အဲ့တော့ရေတွက်နိုင်တာက9ခုကနေပြီးတော့10ခုဒီဟာပဲရေတွက်နေအဲ့ဒီမှာ9ခုကနေ10ခုရေတွက်နိုင်တယ်ဆိုမဲ့ဒီတစ်ချိန်9ခုနောက်တစ်ချိန်6ခုဒီလိုမဟုတ်ဘူး10ခုစီ10ခုတစ်သက်လုံးရေတွက်ရမယ်9ခုကြာရင်9ခုတစ်သက်လုံးရေတွက်30ကြာရင်30ဆယ်ခုအမြဲတမ်းအမြဲရေတွက်ကမှန်းတယ်ခဏခဏပြောင်းလဲနေတမာရီမဖြစ်ဘူးဒါကြောင့်မို့ မင်းကွန်းတိပိကဆရာတော်ကြီးတို့ဘာလို့သူ့ရဲ့ကျင့်စဉ်ဘုန်းကြီးလေးလာကြည့်တဲ့အခါကျသူကဆယ်ခုရေတွက်တာကြိုက်တယ်အဲ့တော့သူကဆယ်ခုပဲဟောတာတွေ့သူလောက်တာအဲ့လိုပေါ့အဲ့တော့ဆယ်ခုပထမ၅ခုရင်ပြောမယ်၅ခုဘာလို့ရေတွက်လဲလို့မြင်အနန္တောနန္ဒ၅ပါးပူဇော်တယ်ပေါ့ဗျာ၅ခုရေတွက်လို့ရပါအိန္ဒိတွေ၅ပါးတို့ဘုံ၅ပါးတို့ဒါမျိုးတွေလည်းပြောလို့ရပါအရာပူဇော်တဲ့အနေနဲ့ဒါဟာ 9ခုရေတွက်တယ်ဒီလိုလည်းပြောလို့ရပါတယ်။နောက်6ခုရေတွက်တယ်6ခုကြိုက်လို့6ခုရေတွက်ရင်တော့တရားကုံတော့6ပါးရှိတာပေါ့။တရားကုံတော့6ပါးကိုပူဇော်တဲ့အနေနဲ့6ခုရေတွက်တယ်။9ခုရေတွက်တယ်ဒါလည်းလုပ်လို့ရပါတယ်။ဘိုးစဉ်9ပါးတရားထုတ်တဲ့ကြဘိုးစဉ်9ပါးညီများမယ်။အိန္ဒိရင်9ပါးညီများမယ်။ဒီလိုပြောင်းဒါတွေလည်းပြောမယ်နော်။အိန္ဒိရင်9ပါးညီများပြောမယ်ဒီအကြောင်းအရာတွေဘိုးစဉ်9ပါးညီများကိုကျင့်ရမယ်။ တော်တော်များများကဘုန်းကြီးတို့အဲ့ဒီ၅ပါးညီမြအောင်ပြောကြတာများတယ်ဘုဇင်9ပါးညီမြအောင်ကျင့်ရမယ်ဆိုတော့ပြောမှုနည်းပါတယ်ကြားဘူးတာလည်းနည်းလိမ့်မယ်ဒီတော့ဘုန်းကြီးတို့အဲ့ဒီတရားတွေလည်းလိုအပ်ပါတယ်သိထားဖို့ဒီတော့ခုနှစ်ခုရည်တွက်ခြင်းတဲ့ပုဂ္ဂိုလ်များအတွက်ဘုဇင်9ပါးကိုရည်ပူဇော်ပါဘယ်အနေနဲ့ရည်တွက်တယ်လို့မှတ်ထားမယ်နောက်၉ခု၉ခုကြာအများကြီးရှိတယ်နော်ဘုရားကုံတော်၉ပါးရှိတယ်တန်ခါကုံတော်၉ပါးရှိတယ် ဘုရားကုံတော်၉ပါးတန်ခါကုံတော်၉ပါးကိုပူဇော်တဲ့အနေနဲ့တပည့်တော်မှာတော့တပည့်တော်ကတော့ကိုယ်ဦးရေတွေ့တယ်ဗျာမှန်တယ်လို့လို့ရတယ်ရှ िख ုရှ िख ုကတော့ဘုန်းကြီးတို့ပြောခဲ့ပြီဒီရှ िख ုကတော့မဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့ရှ िख ုရေတွေ့ခိုင်းတယ်အဘုန်းကြီးခုသင်ပေးတဲ့အသက်သမားများကတော့ရှ िख ုရေတွေ့ပေါ့နော်နောက်၉ခု၁၀ခု၁၀ခုကြတော့ဘုရားရဲ့ညာအတော်၁၀ပါးညာတော်၁၀ပါးကိုပူဇော်တဲ့အနေနဲ့ရှ िख ုရေတွေ့တယ်ဒီလိုလေးမှတ်ထားမှာပေါ့ ဒါကတော့ဘုန်းကြီးတို့တရားရှုမှတ်တဲ့ခါမှာဒီခဏနာနီးနဲ့ရေတွက်ပုံပဲရေတွက်တော့မှတ်ကြည့်မှတ်ကြည့်လို့တရားကတ်သွားပြီနှစ်မျိုးပေါ့နော်တချို့ကြလဲဘုန်းကြီးတို့ကိုယ်တိုင်နဲ့ဒီတိုင်းမှာတခါတလေရေတွက်နဲ့မှားတာကြိုက်တယ်များတော့မကြိုက်ကြတာများမကြိုက်လည်းကိစ္စမကြီးဒီလေလေးပေါ်ကတ်နေဖို့ရေးကြည့်တယ်ရေတွက်နဲ့မှမှတ်တော့မကြိုက်မလောက်နဲ့ဟောစိတ်တရားတွေတိတ်ထွက်လာပြီ ဘလုံးမကိုထိန်းလို့မရတော့ဘူးဆိုမှအိမ်မှာရေတွက်နဲ့လောက်ကြည့်လိုက်စိတ်ကငြိမ်ကပ်သွားပြီဆိုရင်လည်းရေတွက်လောက်ရှာမလို့ပါဖယ်ထားလိုက်သိနေဖို့ရေဒီလေလေးပေါ်သိနေပြီးတာနော်ဝင်လေထွက်လေဝင်လေအောက်ဆက်ကြည့်လိုက်ပါဘုန်းကြီးကနှလုံးသွင်းပုံအစီအစဉ်ရှင်မျိုးရှင်းမှတ်ပုံရှင်မျိုးလေးဒါလေးလည်းသိထားစေခြင်းလို့အဲ့ဒီလိုနဲ့ဂဏနာနီးနဲ့မှတ်လိုက်တဲ့ခါကျတော့ဒီလေရာတပြေးပြေးနဲ့တိုးတိုးဝင်သလားရှေ့ရှေ့ဝင်သလားသိလာနိုင်မယ်သိလာတဲ့ခါကျတော့ ခုနကဏနာနီးရနဲ့တစ်ဆက်တက်ပြီးတော့အနုဘာနနာနီးသွားမယ်အနုဘာနနာနီးဆိုတာရှည်တဲ့လေပေါ်မှာအစအလယ်ဆုံးကတ်လိုက်တာဒီမှာတော့သူစားတဲ့အတိုင်ရေးတာထိမှုထင်ရရနေရာမှာစောင့်ပြီးဝင်လေထွက်လေကိုအာယုံပြီးတော့အပြင်တတိအကြမလားအပြတ်မရှိအောင်အစင်လိုက်ခြင်းတနည်းအားဖြင့်အစလည်းဆုံးအကုန်လုံးသိအောင်ကတ်လိုက်တာမျိုးနုဘာနနာနီလို့ခေါ်တယ်နော်နုဘာနနာနီကတော့ဒီလေးရှည်တဲ့ချိန်မှာမှမှတ်လို့ကောင်းပါတယ် တိုးတဲ့ချိန်မှာနုဘာနာနီနဲ့ဝင်လေထွက်လေဒါကိုက်နာဆိုတော့နုဘာနာနီလောက်လို့မရဘူးနော်လေရှိလာပြီဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်း ထွက်တဲ့လေအဲ့ဒီအခြေအနေမျိုးတွေ့ရပြီဆိုရင်တော့အနုဘာနာနိမှတ်ပေါ့ဒီမှာလည်းအစလည်းဆုံးခုနဘုန်းကြီးပြောခဲ့တယ်ရှုမှတ်တဲ့ဤလေးအချင်းချုပ်အပြောခဲ့လဲဆိုတချို့ရဒီအမှတ်လေးထဲမှာကြိုက်တဲ့ပုံကရှိတယ်အမှတ်မထက်လေဒီဝင်လေထွက်လေလေး ရှည်ရှည်ဝင်တဲ့လေတွေကိုအတိလေးကအစာအလယ်ဆုံးထွက်ရှည်ရှည်ထွက်တဲ့လေတွေကိုအစာအလယ်ဆုံးဒီကအာဒီလိုမှလို့အားမရဘူးဆိုရင်ဘုန်းကြီးခုနပြောလို့ဝင်ဝင်ဝင်မဆုံးမချင်းဘူးထွက်ထွက်ထွက်ထွက်ထွက်ထွက်ထွက်အဲ့လိုကျင်းရအဲ့ဒီမှာနည်းနည်းတတိထားဝေရကတူတဲ့နေရာပဲရှည်တဲ့နေရာပဲဖြစ်ဘလောက်ရှည်လဲဘလောက်တူလဲသွားမစဉ်းစားနဲ့နော်စဉ်းစားရှိစဉ်းစားရှိတဲ့တမာရီကပြုတ်ကြတတ်တယ်တမာရီလည်းမရနိုင်နော် စလည်းဆုံးသိအောင်မှဆိုတဲ့နေရာမှာလည်းဒါကဒီကျမ်းဂန်လာအတိုင်းပြောရတာအဲ့ဒါတွေလိုက်စီစစ်ဆရာမလို့ဟောအစပဲဟာလေအစပဲနားလေးလေအဆုံးကပဲဆုံးသွားလေအလဲကမတွေ့ပါလားဒီလိုလည်းဖြစ်တတ်တယ်စမခါစားတမာရီအမကောင်းခင်ကြတော့အစနဲ့ဆုံးသွားတယ်တွေ့တတ်တယ်အလဲမှာမတွေ့သလိုလည်းဖြစ်တတ်တယ်ကိစ္စမရှိဘူးသိတယ်လို့မြင်တယ်လို့ပဲရှုမှတ်တယ်သိပါများတွေ့ပါများတယ်မှတ်ပါများရင်ဒါသဘောပေါက်နားလည်လာတယ် တခါတခါကျလို့မတွေ့တဲ့ခါကျငါအလေလည်းမတွေ့ပါလားရှုမှန်ဒီလွဲနေပြီနဲ့တူတယ်ဒီလိုစဉ်းစားတာတွေဝေဘာနာတွေရှားဖွေးတာတွေဖြစ်တတ်တယ်အဲ့လိုဖြစ်နေတဘာလေးမရဘူးဒီကစားလဲဆုံးမှတ်တဲ့ခါမှာစာသိရင်လည်းပြီးတာတခါကျဆုံးသိမျိုးမျိုးပေါ့ရှီမန်းတော့သိတယ်လေကိုထင်ရှားမသိတာမျိုးတွေဖြစ်တတ်တယ်အဲ့ဒါတွေကိုလိုက်မကြည့်ပါနဲ့နောက်နုဘာနာပြီးတော့ဖုဒနာနီးပေါ့ ဟူဒနာနီဆိုတော့ဟိုဒီထဲမှာတော့နှာခေါင်းဝါပေါ့လေဘုန်းကြီးတို့ရှေ့တိုင်းသားတွေတော့ကနှာခေါင်းဝါပေါ့အနောက်တိုင်းသားတွေကြတော့နာသီဖျားပေါ့တဲ့နှုတ်ခမ်းများတော့ဒီစာတိုင်းရေးထားတော့ပါအဲ့ဒါတဲ့နှုတ်ခမ်းများတော့ဘုန်းကြီးတို့ကတော့ထိတာသိမကြဘူးထိလိုက်ရင်ခုနလိုတက်ကမ္မထံပြောင်းသွားတဲ့အတွက်အဲ့ဒါမျိုးဒီရှေ့တိုင်းသားတွေပြတော့နှာခေါင်းဝါမှာနော်နှာခေါင်းဝါမှာဝင်လေထွက်လေလေထိနေတာလေဒါဖုဒနာနည်းပဲဖုဒနာနည်းကတော့တိကျမရှိဘူးကျန်တဲ့ကရဏာနည်းတွေနဲ့ နုဘာနဲ့နေတွဲနေတာပဲနောက်ထပနာနီးဆိုတာဇံရသွားတာကိုပြောတယ်ဇံဇံရသွားပြီဆိုမှထပနာတိဖြစ်တယ်ဇံမရခင်ကြဘုန်းကြီးတို့ထပနာတိလို့မခေါ်ဘူးနော်ဇံဝင်စားပြီဆိုမှထပနာတိလို့ခေါ်တယ်အဲ့ဒီကနေဆက်အထုတ်တယ်ဝိပဿနာဉာဏ်ဟုတ်လားအထုတ်တဲ့ကဒါဝိပဿနာရှုမှတ်တဲ့ခါမျိုးပြောတာဝိပဿနာရှုမှတ်ပြီဆိုလို့ရှိရင်ဘယ်မှာဘာကိုရမလဲဆိုယုံနာသဘောတဘာဝတွေ သိအောင်မြင်အောင်ကြွယ်အောင်မှားတယ်နော်။နောက်အဲ့ဒီဒါကြောင့်ဘုန်းကြီးတို့ကကမ္မဋ္ဌာန်းတင်တဲ့ကဘာပြောရလဲဆိုရုပ်တဘာဝနာမ်တဘာဝတွေဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်များဒါခဏခဏပြောပါမယ်ဒါအရေးကြီးလို့ဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်များနံပါတ်1တဘာဝလက္ခဏာမြင်အောင်ရှုရမယ်။မှတ်တော့နော်ဒီထဲမှာတော့ရေးမထားဘူး။တဘာဝလက္ခဏာမြင်အောင်ရှုရမယ်။ခဏခဏပြောမှာပေါ့ဘုန်းကြီးဒီထဲမှာနှုတ်ထဲမှာထည့်မထားပါဘူး သဘာဝလက္ခဏာဆိုရုပ်ဆိုရုပ်သဘာဝမြင်အောင်ရှုရမယ်။နာမ်ဆိုနာမ်သဘာဝမြင်အောင်ရှုရမယ်။ရုပ်က28ပါးဆိုတော့အကုန်လုံးမြင်ဖို့ခက်ပါတယ်။ဓာတ်ကြီး၄ပါးမြင်လွယ်တယ်။ဒါကြောင့်မို့ဓာတ်သဘာဝကိုခုနရွေးချက်ခိုင်းတာ။အာနာပါနရွေးချက်ခွင့်ရှိတယ်။ပြီးတော့ဓာတ်ကမ္မဋ္ဌာန်းရွေးချက်ခွင့်ရှိတယ်။ဒီလိုသွားမယ်။ဝိပဿနာကြတော့ဗာလဲဆိုတော့ဒီရုပ်သဘာဝနာမ်သဘာဝတွေမြင်အောင်ရှုမယ်။ဒုတိယ ရုပ်တဘာဝနာမ်တဘာဝတွေမြင်လာပြီဆိုဘုန်းကြီးတို့ကအကြောင်းကျိုးတဘာဝလေးမြင်အောင်ရှုခိုင်းတယ်ဥပမာဝင်လေထွက်လေပဲကြည့်ပေါ့ဒီအနိကအကြောင်းကျိုးရှုခြင်းနဲ့ဘုန်းကြီးတို့မရှုဘဲနဲ့နှာခေါင်းကိုအောင့်ထားကြည့်လိုက်ရှုခြင်းနဲ့စိတ်လေးပေါက်လာရှုခြင်းနဲ့စိတ်လေးကြောင့်ရှုသွင်းလိုက်တယ်ဒါကတော့ဒီခန္ဓာကိုယ်ကြီးပေါ်မှာအကြောင်းကျိုးတဘာဝပေါ့အကျန်နဲ့အကြောင်းကျိုးတဘာဝတွေလည်းအများကြီးရှိတယ်ကြားတာတွေလည်းအကြောင်းကျိုးတဘာဝနာနာတွေလည်းအကြောင်းကျိုးတဘာဝမြင်တာတွေလည်းအကြောင်းကျိုးတဘာဝအဲ့လိုအကြောင်းကျိုးတဘာဝတွေမြင်အောင် မသွားရဲဆိုရင်သွားကန်ဒီမှာသွားကျင်တဲ့စိတ်လေးချင်းဖြစ်တယ်အဲ့ဒီစိတ်လေးကိုမိအောင်ရှုရတယ်ရှုလို့ရင်အကြောင်းဩဒီအရာအလုံးအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒီလိုသဘာဝတွေမြင်အောင်ကြည့်ရတယ်သဘာဝနံပါတ်1ဝိပဿနာရှုတဲ့ပုဂ္ဂိုလ်များအကြောင်းကျိုးသဘာဝမြင်အောင်ကြည့်ရမယ်အကြောင်းကျိုးသဘာဝမှာနှမျိုးမှတ်ထားမယ်ရုပ်သဘာဝနာမ်သဘာဝမြင်အောင်ကြည့်မယ်ကြောင်းကျိုးတဘာဝမြင်အောင်ကြည့်မယ်ဝိပဿနာမှတ်တဲ့ပုဂ္ဂိုလ်များ အဲ့ဒီကနေတဆင့်တက်ပြီးတော့ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ရုပ်တဘာဝနာမ်တဘာဝတွေကရုပ်တဘာဝနာမ်တဘာဝတွေအနေစာမမြဲတဲ့ပေါ်ပြီးပြောဖြစ်ပြီးပြတ်တဲ့သဘောမျိုးအောင်ရှုရမယ်ဒုက္ခဆင်းရဲတဲ့ခံခဲ့တဲ့မလေးခြင်းတဲ့သဘောတွေမျိုးအောင်ရှုရမယ်အနတ္တကိုဖြစ်ခြင်းလို့မဖြစ်တဲ့သဘောမျိုးအောင်ရှုရမယ်ပြောချင်တာကတော့ဒုတိယကဘာလဲဆိုတာမညလက္ခဏာပဲမြင်အောင်ကြည့်ရမယ်ပထမကသဘာဝလက္ခဏာမြင်အောင်ရှုရမယ်ဒုတိယက တာမညာလက္ခဏာမြောင်ရှုရမယ်။ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေရဲ့အနေဆဒုက္ခအနတ္တမြောင်ရှုရမယ်။ဒီမှာဘုန်းကြီးတို့ခဏခဏပြောပြတာပါလဲဆိုတော့များသောအားဖြင့်ယောဂီတွေကတစ်မျိုးလောက်ပဲမြင်တယ်။ဆရာသမားဖြစ်ပြသူဖြစ်ပြတဲ့နဲ့ဘောင်းမီဆိုဘောင်းမီအော်ပေါ်ပြပြောက်ဖြစ်ပြီးပြတ်တော့မြင်ကြတယ်။ဒုက္ခမြင်ရလားကိုယ့်အကိုဆန်းစစ်ရမယ်။အနတ္တမြင်ရလားကျေးဇူးတော်ကြီးမာကြီးဆရာတော်ကြီးတို့ဒီဆရာတော်ကြီးတွေပေါ့လေဘာလို့တို့ကဒီတုတ်တန်တစ်ခုရှိတယ်ဗျ အဲ့ဒီသုတ်တံမေဂိယသုတ်တံလို့ခေါ်တယ်အဲ့ဒီသုတ်တံမှာကျတော့အနေဆမြင်ဒုက္ခမြင်တဲ့အနတ္တမြင်တဲ့ဘုရားအဲ့လိုဟောတာလူတူတယောက်တဦးနဲ့တူကညံမတူဘူးဗျတချို့ကြလည်းညံသိပ်ကောင်းတော့တထွာလောက်ပြရင်တထောင်လောက်မြင်ဘုန်းကြီးတို့ကိုယ့်ကိုပြန်ဆန်းတယ်တခါတလေဘုန်းကြီးတို့မှာကတထွာလောက်ပြရင်တထွာလောက်ကိုမမြင်ဟိုးတထောင်ဆိုဝေးရောက် ပိတ်လိုက်တော့အဲကိုညာရှင်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ပါဆိုဆရာတော်တွေဆုံးမတာရှိတယ်ဒါဘာဆိုလိုတာလဲဆိုခုနဆရာသမားတွေကဟောပါလိမ့်မယ်မေဂိယတုတ်တန်တို့ဘာလို့ထောက်ပြီးတော့ကိုညာကအဲ့ဒီလောက်ထိလိုက်နိုင်ရလားမြင်ရလားဒါကောကိုဆုံးဖြတ်မယ်မမြင်တော့ဝိပဿနာရှုတယ်ဆိုတာကခုနကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant တဘာဝတွေကိုအနိစ္စဒုက္ခအနတ္တမြောင်ရှုရမယ် ဒါမှဝိပဿနာခေါ်တယ်ဒီကိုကျွန်တော်ဗီဒီယိုဖွင့်လိုက်တော့ပြန်ပိတ်သွားတယ်အဲတော့တန်လက္ခဏာနည်းကိုပြောခြင်းလို့ဒါကိုအခြေခံပြောတာပါအဲတော့ယုံနာတဘာဝတွေသင်္ခါရသဘောတရားတွေအနေဆဒုက္ခအနတ္တအဲဒီလိုမြင်အောင် ရှုမှတ်တဲ့ရှုမှတ်တတ်တဲ့အစဉ်စဉ်ဉာဏ်တွေဖြစ်လာတဲ့ဝိပဿနာဉာဏ်ဟာ တန်လက္ခဏာနီးလို့ခေါ်တယ်ဝိပဿနာဉာဏ်မှန်သမျှအတန်လက္ခဏာနီးပဲနော်ဝိပဿနာဉာဏ်ဒီဖြစ်ရမှာပထမဆုံးယုံနာကိုကွဲပြားတဲ့ဉာဏ်ဖြစ်မယ်ဒုတိယကြောင်းကျိုးသိတဲ့ဉာဏ်ဖြစ်မယ်တတိယကြောင်းကျိုးဆက်ဆက်ပြည့်ယုံနာသဘာဝတွေအနေစာဒုက္ခအနတ္တဒီဟာတွေမြင်တဲ့ဉာဏ်ဖြစ်မယ်အဲ့ဒီလိုတွေဝိပဿနာဉာဏ်တွေအစဉ်စဉ်ဖြစ်တာဝိပဿနာဉာဏ်မှန်သမျှအတန်လက္ခဏာနီးလို့ခေါ်ပါတယ် အတန်လက္ခဏာနည်းနဲ့ဒီညာနေဖြစ်ရင်တန်လက္ခဏာနည်းဖြစ်တော့ဗောဗျာဝိပဿနာညာနေမဖြစ်ရင်တော့ဘုန်းကြီးတို့ယောဂီတို့တန်တော်မှာတန်လက္ခဏာနည်းမရမဖြစ်ပါဘူးရှုမှတ်တယ်လို့မဆုံးနိုင်ဘူးအဲ့ဒီကနေဆက်အထုတ်ရမယ်ဗျဆက်အထုတ်လိုက်တဲ့ခါကျတော့ဝိပဿနာညာနေနောက်ပိုင်းကျမှပြောမယ်ဗောဗျာညာနေစင်စင်တက်ပြီးတော့မဲ့ညာဖုန်ညာရသွားတာလေမဲ့ညာရသွားမှမဲ့ညာရသွားရင်အရိယာမတ္တရားသို့မဟုတ်မဲ့ညာကဝိဝတ္တနာနည်းလို့ခေါ်တယ် ဘာကြောင့်မို့ဝိဝတ္တနာလေးခေါ်လဲဆိုတော့ဒီသင်္ခါတရားတွေကိုဝိဝတ္တဆိုတာဒီယုံနာခန္ဓာအစဉ်တန်တရားလဲပတ်မှုယက်တန့်စေတတ်လို့ဝိဝတ္တနာလို့ခေါ်တယ်ပြတ်သွားတော့ဘုဒီဟိုဆင်းရဲဒီကိုယုံနာခန္ဓာစဉ်ကိုလဲနေတဲ့တန်တရားလဲပတ်မှုယက်စေတတ်တဲ့အတွက်ဝိဝတ္တနာနီးပေါ့အရိယာမတရားတော့ဒီဘဝတွေကိုယုံနာဆင်းဆိုတဲ့ဘဝတွေကိုတန်တရားလဲမှုကို ယတ္တံစေတတ်လို့ဒါကိုအရိယာမတရားသည်ဝေဒနာနီလို့ခေါ်တယ်ဒီလောက်ပဲမှတ်ထားမယ်အဲ့ဒီကနေပြီးတော့အရိယာမဉ္ဉဏ်ရသွားဖိုဉ္ဉဏ်တန့်ရရက်မနေဘူးချားမနေအာကာလီကောတော့အဲ့ဒါပြောတယ်ချားမဲ့ဖိုမဲ့မဲ့ရပြီးဖိုတန့်ရတယ်အာကာလီကောရဲ့အတိပ္ပယ်အဲ့ဒါပဲရောအရိယာဖိုဉ္ဉဏ်တနည်းအားဖြင့်ဖိုဉ္ဉဏ်သည် ပါရိသုတ်တိနီခေါ်တယ်ဖိုဉ္ဉဏ်ရမှာပါရိသုတ်တိနီရှုမှတ်တဲ့နီဖြစ်သွားတော့ ကိလေသာတွေဒါတော့မဲ့ညာနဲ့ဖယ်ဖြတ်လိုက်တယ်သူရဲ့အစင်တန်လိုက်ပေါ့ဖယ်ဖြတ်လိုက်တော့စိတ်ကငြိမ့်အေးသွားတယ်ကိလေသာညစ်ကြေးတွေငြိမ့်အေးသွားတော့စင်ကြယ်သွားတယ်စင်ကြယ်သွားတော့စင်ကြယ်သွားတာဖြစ်တဲ့အတွက်အရိယာဘုံညာတရားဘုံညာသည်ပါရိတုတ်တိနီးဘုံညာရပြင်နောက်ပိုင်းဝီထီတဝီထီဖြစ်သွားနောက်ပစ္ဆကနာဝီထီဖြစ်ပါအဲပစ္ဆကနာဉာဏ်သည်ပရိပတ္တနာနီးလို့ခေါ်တယ် ပရိပါဒနာဒီပိဿကနာညာဆိုဘာပြောလဲကိုရထားတဲ့မက်ကိုပြန်ဆင်ញင်နိုင်တယ်ကိုရထားတဲ့ဖို့ကိုပြန်ဆင်ញင်နိုင်တယ်နိဗ္ဗာန်ကိုဆင်ញင်နိုင်တယ်ပယ်ပြီးသားကိလေသာတွေကိုဆင်ញင်နိုင်တယ်အော်ငါဘာကိလေသာတွေပယ်သွားပြီဒီလိုပြန်ဆင်ញင်လို့ရအော်ငါဘာကိလေသာတော့ကြံသေးတယ်ဒါတွေလည်းဆင်ញင်လို့ရပါအဲတော့ပိဿကနာညာဖြစ်ရပါတယ်အဲ့လိုပိဿကနာညာဖြစ်ရင်ပရိပတ္တနာနီးလို့ခေါ်ပါဒီမှာဘုန်းကြီးတို့ သင်းညိုစကားလေးကြည့်ပြီးတော့အငင်းခုန်ရှိတာရှိတာပေါ့သင်းညိုကဘာပြောသွားလဲမဲ့ညာဖုံညာနိဗ္ဗာန်ကိုတော့ဆင်ញင်နိုင်တယ်ကိလေသာပယ်တာဟူတော့ပယ်တာမပယ်တာနဲ့ပတ်သက်တချို့ဆင်ញင်နိုင်တယ်တချို့ဆင်ញင်မဆင်ញင်နိုင်ဘူးဆိုတာလေးတွေငင်းခုန်ကြည့်ဘုန်းကြီးတို့ဘုရားရဲ့နောင်တော်ကြီးမဟာနာသူကသောတာပန်ဖြစ်ပြီဒါပေမဲ့သူ့ကိုယ်သူကိလေသာတွေကိုမဆင်ញင်နိုင်တဲ့အတွက်ဘုရားမေးတာတွေရှိခဲ့ဘူးအမတ်တော်ကတချို့အကုန်လုံးလုံးရိုက်သွားတာပြစ္ဆုကနာညာရကြမလို့ဘူးတဲ့ သူကမဲ့ညာဖုန်ညာရပြီးတာပဲပိဿကနာညာမမရရင်တော့ तू ဘလို့သိမှာလဲ तू သောတာပန်ဒီမှာပိဿကနာညာဖြစ်ရမယ်ဗျမဲ့ညာကိုရတဲ့မဲ့ညာသိရမယ်ကိုရတဲ့ဖုန်ညာသိရမယ်နိဗ္ဗာန်ကိုဆင်ញံနိုင်တယ်အဲ့ဒီပုဂ္ဂိုလ်ဒါလေးပြောချင်တာဘုန်းကြီးတို့ဘုန်းကြီးတို့နိုင်ငံမှာထင်ရှားတာလေးပြောမယ်နော်ဘုန်းကြီးတို့ဆုံးလုံးဆရာတော်ရဲ့ထေရုပ္ပတ္တိဘုန်းကြီးဒီမှာတော့ရှိပါတယ်အဲ့ဒီထေရုပ္ပတ္တိကိုဖတ်ကြည့်လိုက်ပါနော်အဲ့ဒီထေရုပ္ပတ္တိဆရာတော်ဘုရားကြီးကသူရထားတဲ့ ရက်တွေကိုအတိအကျရေးတာဘယ်ရက်ဘယ်လဘယ်လဘယ်ရက်မှာဘာညာရတယ်ဟာဘယ်အဲ့လိုအဲ့လိုတိကျမှတ်တမ်းတင်ထားတယ်ဒါ तू သိလို့ရလို့တိကျသိလို့ပြောနိုင်တာဗျအဲ့မှတ်ထားဒါ तू ကနောက်ပိုင်းမှာထုတ်ပေါ်ပြောသွားရေးသွားတာပေါ့အဲ့တော့တေကြတာတော့ပိဿခဏဉာဏ်ရမှကိုယ့်ရဲ့မဲ့ဉာဏ်ပုံဉာဏ်ကတော့တေကြတယ်အဲ့ဒါမှတ်ထားမရသေးရင်တော့မမြင်သေးရင်တော့မတေကြဘူးလို့ဒီလိုပဲမှတ်စေခြင်းတယ် အဲ့ဒါဆိုရင်တော့ကိုယ့်အတွက်ပိုကောင်းတာပေါ့နော်ဒါကဘုန်းကြီးတို့ဝိသုဒ္ဓိမကပြောတဲ့ဟိုဆင်ញနှလုံးသွင်းမှုရှင်မျိုးဒီဟာတွေကတော့ဘုန်းကြီးတို့အစပိုင်းမှာတော့အကုန်လုံးမလိုအပ်ပါဘူးအစပိုင်းမှာတော့ကဏနာနီအတ္တမများကြခုချိန်ကကဏနာနီတခုပဲလိုအပ်ပါတယ်ကဏနာနီနဲ့ဆက်ပြီးဆင်ញနှလုံးသွင်းပါတကယ်လို့ကဏနာနီမကြိုက်ဘူးဆိုရင်တော့အဲ့ဒါကိုရပ်ပြီးတော့ ဘုန်းကြီးတို့ဗာဆင်ញံနှလုံးသွင်းလို့ရလဲဆိုတော့ဒီတိုင်းမှာဝင်လေထွက်လေဝင်လေထွက်လေဟိုတနေ့ကတခါတယောက်ပြောသလိုပေါ့လေအဲအဲ့လိုမှတ်တဲ့ခါကျလဲတချို့ကလည်းအခက်ခဲရှိတာခက်ခဲရှိတဲ့ခါမှာဘုန်းကြီးတို့ဒီနေ့ဘယ်ကမ္မထာမဲ့အထုအထုပေါ့လို့အထုတဲ့ခါမှာအခက်ခဲများကြောင်းဘုန်းကြီးဒီနေ့ပြောဖို့ရည်ရွယ်ထားပါဒီကမ္မထာရလို့မဟုတ်ဘူးเนาะအခုကတော့အာနာပါနာပေါ့ရှုမှတ်တဲ့တွေ့အာနာပါနာရှုမှတ်တို့ အခက်ခဲများအကြောင်းတကယ်တမ်းကျကမ္မထံတစ်ခုတရားအထုတ်တစ်ခုအထုတ်ပြီးဆိုစစချင်းအထုတ်ရမှာအခက်ခဲများပဲအဲ့ဒီအကြောင်းအရာပြောပါမယ်နံပါတ်1ကအခက်ခဲပေါ်လာတဲ့အကြောင်းက ပေါ်လာသမျှစေကုနောက်တို့လိုက်နေတဲ့အတွက်ဒါတော့အဲ့ဒီမှာမပါဘူးเนาะခွန်ကြီးပြောတာဒီຢာတွေကကမ္မထံဆရာတွေတိတန်ထောက်ထားတဲ့အမျိုးဖြစ်နေတယ်ဒီမှာကြီးတို့ဒီကကြီးတို့ကုန်မပြောရေမပုတ်တာဘူး ဒါလေးတော့ကိုယ့်ကိုယ်ပဲမှတ်ထားမယ်နံပါတ်၄ကပေါ်လာသမျှစေကုနောက်သို့လိုက်နေတဲ့အတွက်အခက်ခဲတွေဖြစ်တာအာခုအထုကသာယောဂီတွေဘလို့ဖြစ်တတ်လဲဆိုစေကုထဲမှာပေါ်လာသမျှအာယုန်တွေကိုလိုက်နေတတ်တယ်လိုက်နေတော့ဗာပြစိတ်ကပြန့်နေတော့စိတ်ပြန့်နေတော့စိတ်ကမငြိမ်ဖြစ်လာတယ်စိတ်မငြိမ်တော့ဣရိယာပုတ်တွေခဏခဏပြောင်းလိုက်ပြင်လိုက်ဒီလိုဖြစ်နေတယ်ဒီတော့ဣရိယာပုတ်တွေပြင်မှများတော့ထိုင်လို့မရဘူးဆိုညီတတ်တော့အဲဒီပြဿနာ ဣရိယပုတ်တွေပြုပြင်ပြောင်းလဲတယ်ဆိုတာစိတ်ကြောင့်ဖြစ်တာစိတ်ငြိမ်ရင်ဣရိယပုတ်ကမပြင်မဲနေလို့ရတယ်စိတ်မငြိမ်ရင်တော့သူကဣရိယပုတ်ကခဏခဏပြင်ချင်းတာပြောင်းနေတာပဲဒီတော့တရားထုတ်ကစားယောဂီများမှာတရားစခန်းမဝင်ခင်ကအခုဆို ထိုင်းနေကြတယ်ပေါ့နော်ထိုင်မထိုင်ခင်မှာသွာလာလောက်ကင်တဲ့အာယုမျိုးမျိုးတွေကဒီလိုထိုင်တဲ့အချိန်မှာအကုန်ပြန်ပေါ်တာ အဲ့ဒီအာယုန်ဒီနောက်ကိုပြန်ပြန်လိုက်ပြီးတွေးနေစိတ်ကမငြိမ်တော့ဘူးဗျာစိတ်ငြိမ်အောင်ဘာလုပ်ရမလဲဒီခန္ဓာကိုယ်အထက်ပိုင်းကိုလည်းဒီလိုဖြောင်းဖြောင်းမမထားခေါင်းကောင်လည်းမမထားပြီးတော့တင်းတင်းရင်းရင်းနဲ့ကမ္မဋအာယုန်တစ်ခုတည်းစူးစိုက်ပြီး ရှုမှတ်နေရတယ်အခြားအာယုန်တွေဘေးအာယုန်တွေမလိုက်နဲ့ပေါ့အတွေးတွေကိုမလိုက်နဲ့အတွေးတွေကိုမျောမလိုက်နဲ့နော်ပေါ်လာသမျှစိတ်ကူနောက်ကိုမလိုက်နဲ့ချုပ်ပြောရင်အတွေးအာယုန်နောက်ကိုမလိုက်နဲ့ လိုက်နေတော့စိတ်ကမငြိမ်ဘူးဒါတစ်ချက်ပေါ့နံပါတ်1အလေးကျင့်မရှိသေးရင်လည်းပဲမငြိမ်ပါဘူးတရားရှုမှတ်တဲ့တရားရှုမှတ်တဲ့အချိန်မဟုတ်ရင်ဘာဖြစ်တာဘုန်းကြီးကကိုယ်စိတ်တွေကိုအချိန်တိုင်းဘာဖြစ်လွတ်ထားတာအာယုံမျိုးမျိုးမှာလွတ်ထားတာစားစရာအာယုံမှာလွတ်ထားမယ်မြင်စရာကြားစရာအာယုံမှာလွတ်ထားတယ်မျိုးမျိုးပေါ့ ခုလိုတရားနဲ့နေတဲ့ချိန်တရားစကားဝင်တဲ့ချိန်မှာဒီစိတ်လေးကိုကပ္ပထာအာယုံတစ်ခုပေါ်မှာထားပြီးထိန်းတော့သူကဒီအာယုံမှာဘယ်ချက်ချင်းနေမလဲဗျာယုံထွက်နေမှာဒါကိုစူးစမ်းပြီးတော့ထိန်းပြရတယ်အလေးချင်းမရခင်မရသေးခင်တော့ဒီလိုပဲထိန်းလိုက်ထွက်လိုက်ထိန်းလိုက်ထွက်လိုက်ဘုန်းကြီးတို့လုပ်ငန်းတစ်ခုလုပ်တဲ့အခါမှာလေးချင်းမရသေးခင် မကျွမ်းခင် မကျွမ်းခင်သေးခင်ကြာမှာဘာဖြစ်လဲတော်တော်လေးကတိကောက်ကြုံတာပဲအခက်ခဲကြုံတာပဲ ဒါကိုသိခံပြီးလှုပ်လှုပ်နေရင်လုပ်ငန်းကျွမ်းကျင်လာမယ်ကျွမ်းကျင်လာရင်အခက်အခဲမရှိတော့ဒီလိုပဲတရားရှုမှတ်တဲ့ခါကျလည်းမကျွမ်းကျင်ခင်ကြတော့ခက်တာပဲစိတ်ကငကောကသူသွားလို့ရသွားဆိုတဲ့လွတ်ထားတဲ့စိတ်ကလေးကိုအခုမှကပ္ပထာအာယုံမှာဖန်ထိန်တဲ့ခါကျတော့ထိန်စားကြောင်းစားလို့ဒီလိုပဲရုံထွက်နေမှာပဲဒါကဘုန်းကြီးတို့ဘုန်းကြီးလည်းဖြစ်တာပဲယောဂီတို့ဖြစ်အကုန်လုံးဖြစ်တာဒါအတွက်စိတ်ပြည့်စရာမရှိဘူး အထိမ့်သိမ့်မဲ့လွတ်ထားတဲ့စိတ်ကလေးကိုကိုဝင်လေထွက်လေကမ္မဋအာယုသို့မဟုတ်ကိုရှုမှတ်နေကြကမ္မဋအာယုမှာထားလိုက်ရင်မှတ်ခါစားထားခါစားမှာဆိုဘာဖြစ်လဲဆိုဥပမာပေးကြတော့ရေထဲမှာရှိတဲ့ငါးလေးကုန်းပေါ်ဖြင့်ပြစ်တင်လည်းဖြတ်ဖြတ်လူးနေတာစိတ်ကအဲ့ဒီတဘာဝပဲအဲ့လိုလူးလွန်ပြေးလွှားနေတာပဲနောက်တစ်ခုဘာပြောသေးလဲဆိုခုံပေါက်ပြေးလွှားတဲ့နွားပေါက်နော်နှစ်သိုးကော်တော့ဟိုအညာမှာတော့ ဒီလူငယ်တွေတီးနေကြရွယ်တွေပေါ့အဲ့ဒီရွယ်မှာ ခုံပေါက်ပြီးနွားနဲ့နွားလေးကိုနွားရှင်ကနေတိုင်ကိုကျိုးနဲ့မြဲမြဲခြိထားခြိထားလေသူကလက်ပတ်ပြေးနေတာပဲသူ့ရဲ့သဘာဝကခုံပေါက်မြူးလူပြေးပြေးပြေးပြေးနေတော့ကျိုးကတိုးပြီးတော့မောပြီးရသွားတာအဲ့ဒီသဘောမျိုး နောက်ပြီးတော့ဘာဥပမာပေးလဲဆိုတော့ခွန်ကြီးတို့မြောက်မြောက်ဆိုတဲ့ဘုဒ္ဓတော်ကငကိုရေကဆော့တာဘူး ဆော့နေတဲ့တတ္တဝါတကောင်ကိုဘာလို့မအလွန်ဆော့တဲ့မြောက်ကိုတောင်ရင်နဲ့ထက်ထားလဲဘာလို့မတောင်ရင်နဲ့ပြေးနေတာပဲစိတ်ဆိုတာဒီတိုင်းပဲခါရလွတ်ထားတော့ထားတဲ့အာယုံမှာမနေပါဘူးထွက်ထွက်ထွက်ထွက်သွားမှာဒီတော့စိတ်ကလေးကိုကိုထားတဲ့အာယုံမှာကတ်သွားအောင်အလေးကျင့်လုပ်ပေးရပါတယ်အဲ့ဒီလိုလုပ်တဲ့ခါမှာကိုအားပါဠိလိုပြန်ကာယကဝိရိယပေါ့ စိတ်ကစေတသိကဝိရိယလိုတယ်ဗျနှစ်ခုလုံးသုံးရလိမ့်မယ်ကိုအားဆိုတာတော့ထိုင်လာကြားလိုက်လေခေါင်းကိုရခေါင်းကစားဒီလိုငိုက်ကြလာခေါင်းကိုရဒီလိုကုန်းလာကိုယ့်ကိုမသိဘူးဒါကြောင့်ဘုန်းကြီးကယောဂီတို့ကိုတတ်နိုင်သမျှဟိုကြည့်ပေးပါတယ်ဘုန်းကြီးလည်းထိုင်နေတာပေါ့ဒကမာကြီးတို့ဒကာကြီးတို့ဘုန်းကြီးထိုင်နေမှာဒကမာကြီးတို့ဗာပြက်နေမှာသိမှာပေါ့ဒါကြောင့်ဘုန်းကြီးကဒကမာကြီးတို့တဖွဲ့တို့ကလစ်ပြီးကြည့်နေတာဘယ်ပုဂ္ဂိုလ်ဘယ်လိုရှိလဲဆိုတော့ဒါတော့ပြင် တချို့ကြလည်းလို့အလုပ်တွေကပင်ပန်းတဲ့ကခေါင်းကိုက်ဆိုင်ကြပြီးအိတ်ချင်တဲ့သဘောတွေတွေ့ရတော့တချို့ကြလည်းမှတ်တာမှတ်နေရတယ်စိတ်ကမငြိမ်ဘူးထွက်ထွက်ထွက်ထွက်ထွက်ထွက်နေတော့ဒီကအဘိစကားတရားလေးကြားလိုက်တဲ့ခါကျတော့အိမ်မှာတင်းတင်းရင်ပို့လို့ဖြစ်တာအဲတော့ကာယိကဝိရိယဆိုတာဘာလဲဆိုထိုင်တာကြိုင်ခေါင်းကိုက်ဆိုင်ကြကျတော့အခါခေါင်းကိုက်ပြီးတော့ကြပြီးတော့ခါကလည်းညွတ်သွားတာလေဟောအဲ့ဒီခါကျတတိထားတယ် ဒီလက်ဘွားနှစ်ဖက်ကိုလေဒီဒီအလဲကောင်းထတိုင်အဲ့ဒီကောင်းအရှင်းငိုက်ကြရင် तू သိတယ်လက်မောင်းကြောတွေတင်းလာဟောငါငိုက်သွားပါလားအဲ့ဒါကြောင့်မို့ဘုန်းကြီးတို့ဒီကနေ့လက်ဘွားနှစ်ဖက်ကိုလဲကောင်းထထားခိုင်းတာနော်အဲ့ဒီလိုဖြစ်လာရင်ခေါင်းကိုလည်းမတ်လိုက်ခန္ဓာကိုယ်လည်းမတ်လိုက်တင်းတင်းရင်းမှတ်မယ်နော်နောက်ဒါကကာယိကဝိရိယကာယိကဝိရိယအားနေရင်လည်းပဲစိတ်ကလွင်တတ်တယ်နောက်စေတသိကဝိရိယနော်စိတ်ပေါ့နာစိတ်အားပေါ့ဒီစိတ်အားလေးကမ္မဋ္ဌာန်း အာယုဒီကငါမရရအောင်လုပ်မယ်မဖြစ်ဖြစ်အောင်လုပ်မယ်အဲ့လိုလေးထားပြီးစိတ်ကိုတင်းတင်းထားပြီးမှတ်ကြည့်ပေါ့အဲ့တော့ဒီမှာပြောကြတာတော့ကမ္မထအာယုဆိုတဲ့ခိုင်ခန့်တဲ့တိုင်မှာစိတ်ကလေးစိတ်ကလေးကိုတတိဆိုတဲ့ကြိုးနဲ့ချီနှောင်ထားပါခုနနွားလေးကိုခိုင်ခန့်တဲ့တိုင်မှာကြိုးနဲ့ချီတုပ်ထားတယ်လို့ဟိုကကိုရှုမှတ်တော်ဝင်လေထွက်လေအာယုံသုံးဖို့ကမ္မထအာယုတစ်ခုမှာ စိတ်ကလေးကိုတတိနဲ့ဘလို့တိုင်းချိနောက်တားမယ်အဲ့လိုချိနောက်တားရင်အဲဒီစေတသိကဝီရိယငါမရရအောင် လုပ်မယ်မရရအောင်ကမကတ်ကအောင်လုပ်မယ်အဲ့လိုစိတ်အားလို့ပါစိတ်အားဆိုင်ပြီးမလွတ်တမ်းတတိနဲ့ထိန်းနဲ့အလေးချင်းလုပ်ပင်ရပါနော်ဒီ point လေးဒီအလကောင်နှာခေါင်းနဲ့နှာခေါင်းကြောင့်ဘုန်းကြီး point လေးပေးတာအာနာပါနာပါဒီနားလေးကပ်ပြီးလောက်ကြည့်လိုက်လောက်ပါများသူကကျွမ်းညင်လာကျွမ်းညင်လာတော်တော်မှတ်လို့ကောင်းတယ်ရှုလို့ကောင်းတယ်ဒီဟာအဲ့လိုလေးလည်းလောက်ကြည့် ဒါကဒုတိယအခက်အခဲကိုဖြည့်ရှင်းတဲ့နည်းပေါ့ဒုတိယနည်းကြပါလေအလေးချင်းမရသေးခင်ကြားမှာလေဘုန်းကြီးတို့ဒီလိုခက်ခဲတွေကျင့်တတ်ပါလေနောက်တစ်ချက်ကတော့ဗာလဲဆိုခန္ဓာနည်းအသုံးပြုခြင်းဒါကတော့ခုနလည်းဘုန်းကြီးပြောခဲ့ပါဝင်လေထွက်လေရှုမှတ်တဲ့ပုံကောများအစပိုင်းမှာဒါလူတိုင်းထွက်တတ်တာပါစိတ်တွေကထားရအောင်မှာမနေတော့အရေးအတွက်လေးနဲ့မှတ်ကြည့်ပေါ့ ရေးပြလေးနဲ့မှတ်ကြည့်လို့ရင်အောင်မြင်ပြီးတော့ကိုရှုမှတ်တဲ့အောင်မှာကတ်သွားပါတယ်နော်အရေးအတွက်နဲ့မှတ်တဲ့ခါကျတော့အရေးအတွက်ကလည်းမှန်ရမယ်စိတ်ကလည်းလေးပေါ်မှာကတ်ခါကျစိတ်ကထွက်နေလဲအရေးအတွက်လည်းမမှန်တာဘူးစိတ်ကလည်းလေးပေါ်မှာလည်းမကတ်ဘူးဖြစ်တတ်တယ်ပြီးတော့ဘလို့တွေးမျိုးဝင်ငါအဝင်မခံဘူးဒီလီလေးပေါ်ကတ်နေအောင်အရေးအတွက်လည်းမှန်အောင်လုပ်မယ်လေးပေါ်မှာလည်းတတိကတ်နေအောင်လုပ်မယ်အဲ့လိုဆွဆွမြဲမြဲတင်းတင်းရင်ရင်လုပ်ရတယ် တနည်းအားဖြင့်ပြောဒိဋ္ဌာန်နဲ့လုပ်ရဟိုဒီတနာရီတွင်ဒီ15မိနစ်တွင်တော့ငါရအောင်မြဲအောင်ဆွဲအောင်လုပ်မယ်လို့ခက်တင်းတင်းလုပ်ဒိဋ္ဌာန်ဆိုတာဆွဆွမြဲမြဲလုပ်တဲ့သဘောမျိုးဒိဋ္ဌာန်လို့ခေါ်တယ်ဟောရမှလုပ်မယ်ခပ်ပြောပြောခပ်ပေါ်ပေါ်နော်အဲ့ဒါဆိုရင်ဘာမှမသိတချို့ကခုနဘုန်းကြီးပြောခဲ့တဲ့အရေအတွက်နဲ့မှတ်တာမကြိုက်ဘူးဆိုရင်လည်းဒီဝင်လေထွက်လေလေးပေါ်မှာပဲစိတ်လေးကပ်ပြီးတော့မှတ်ပါဒီလိုမှတ်လည်းရပါတယ်သိနေလုံလောက်တာပါပဲ နောက်နံပါတ်၄ကတော့ပါလဲဆိုတော့ဟိုတနေ့ကတကားတယောက်မေးတယ်လို့ပေါ့လေတိတ်ထွက်လာပြီးဒီဝင်လေထွက်လေကိုတမင်တကာရှည်ရှည်လေးဆွဲပြီးလှုပ်ပြီးမှားတဲ့ခါမျိုးတွေလည်းရှိတယ်ကတ်သွားအောင်စပိုင်းမှာကြာဒီရလည်းတိမ်မွေးနေမယ်ဆိုတော့တော်တော်မှလွတ်ခဲ့တယ်စိတ်ကလည်းဟိုရောက်ဒီရောက်ဟိုတွေးဒီတွေးဆိုဒီပေါ်မကတ်ဘူးမကတ်လို့နည်းနည်းလေးလှုပ်ရှူရမယ်ဥမာနည်းနည်းလေးပေါ့ဒီလိုလေးနည်းနည်းလေးလှုပ်ရှူလိုက်နည်းနည်းရှည်ရှည်လေးဆွဲပြီးလှုပ်ရှူမယ် ရှုထုတ်တော့လေရှည်ရှည်လေးသူများကြောက်အောင်တော့မလုပ်နဲ့ပေါ့နော်ဒီလိုအများစုနဲ့ထိုင်တဲ့ခါကျအများနောက်ဆက်ဖြစ်အောင်တော့မလုပ်နဲ့ဟိုသူများလည်းနောက်ဆက်မဖြစ်တဲ့နီးဒီလေးလေးကိုနည်းနည်းလေးရှည်ရှည်လေးဆွဲတော့အဲ့လိုရှည်ရှည်လေးဆွဲရှုပေါ့ရှုတဲ့ခါကျရင်တော့ဒီစိတ်ပေါ်မှာရှည်ရှည်ဆွဲတဲ့လေးပေါ်မှာကတ်ရှုရင်လည်းကတ်တော့ဥမာ ဥပမာပေးကြတော့ဗာလဲဆိုဝင်လေထွက်လေမှာမှတ်ရမှတ်ရနဲ့တခါလေတတိမကမနဲ့ကလိုက်ခွာလိုက်ကလိုက်ထွက်လိုက်ကလိုက်ထွက်လိုက်ဖြစ်တတ်ပါတယ်မှတ်ရနဲ့ဖြစ်တာဘယ်လိုလဲဆိုတော့ဥပမာဘုန်းကြီးတို့ဘုရားရှိခိုးကြတယ်ပေါ့နော်ပရိတ်တွေရွတ်တယ်ပဋ္ဌာန်းတွေရွတ်တယ်ကိုယ့်ကိုယ်သိတိထားလိုက်ဒီပဋ္ဌာန်းကကိုကရနေမယ်ဒီပြေကကိုကရအလွတ်ရနေလေဒီကလေးစိတ်ကအဲ့ဒီပေါ်မှာရောက်ချင်မှရောက်တယ်ဆိုတာတော့မှန်းနေတာပဲစိတ်ကဘေးရောက်တာဒါကြုံမှုလိုက်မြဘုန်းကြီးတို့လည်းဖြစ်တာ အဲ့ဒါမျိုးတွေစိတ်ကမကဘဲနဲ့တခြားအောင်တွေရောက်ရောက်အတွေးအောင်တွေအတွေးမျိုးတွေရောက်ပြီးပထမပေါ်ရောက်လိုက်အတွေးအတွေးတွေရောက်လိုက်ဒီလိုနဲ့ဖြစ်နေတတ်တယ်လို့ပဲအာနာပါနဝင်လေထွက်လေရှုမှတ်တဲ့အခါမှာလေဒီလေးပေါ်ရောက်လိုက်အတွေးတွေရောက်အတွေးအောင်ရောက်လိုက်ဒီလိုဖြစ်နေတာအဲ့ဒီခါလာမျိုးမှာလေလေးကိုရှည်ရှည်လေးဆွဲပြီးရှည်ရှည်လေးဆွဲမှမယ်ဒီရှည်တဲ့လေလေးပေါ်မှာကတ်လိုက်မယ်အစလည်းဆုံးကတ်လိုက်လိုက် စလည်းဆုံးကပ်ပြီးလိုက်လို့လည်းရတယ်ရှည်တဲ့လေလေးပေါ်မှာပဲစလည်းဆုံးကြည့်ကြမလို့ဒီတိုင်းပဲရှည်တဲ့သဘောမျိုးလေးတွေပဲအတိလေးကပ်လိုက်ပြီးကြည့်နေတယ်ကတ်တပါအဲ့လိုလေတမင်တကာလှုပ်ပြီးတော့မှတ်ရပါတယ်တမင်တကာလှုပ်မှိုင်လဲအတိကတ်သွားပါတယ်ဒါတနည်းပေါ့နော် နောက်ဘာတွေလိုသေးလဲဆိုဘုန်းကြီးတို့ဒီတရားအထုတ်နေတဲ့ချိန်မှာတမာရီပြတ်ကြောင်းတရားတွေကိုမလုပ်ရပါဘူးတမာရီပြတ်မဲ့အလုပ်တွေကိုမလုပ်ရဘူးဒါနံပါတ်5ချက် သမာဓိမရသေးတဲ့အခါမှာအမြဲတမ်းတတိရှိနေဖို့လိုပါတယ်ထိုင်ထိုင်တာတွေလည်းတတိရှိရမယ်ဈဉာလျှောက်တာတွေလည်းတတိရှိရမယ်အသေးစိတ်မူရာတွေလည်းအကုန်လုံးတတိရှိနေတတိဆက်နေရမယ်အလေးကျင့်လိုရတာပေါ့ဥပမာဘုန်းကြီးခုတရားစကားပြောတယ်စပြောကာစမှာတော့ဘုန်းကြီးလည်းဒီတတိမထောက်ရဒီပြောတဲ့စကားတွေမကတ်ဘူးကြနောက်တော့တတိကပ်ပြီးပြောတဲ့အလေးထားရှိတဲ့အခါကျတော့ ဒီအမောလည်းတတ်တာတယ်ကိုယ်စကားတွေလည်းချိုးတာတယ်နော်ပြီးတော့စကားတွေလည်းဌာဏမာတာမဖြစ်ဘူးပေါ့ဗျာဒါကြောင့်မို့တရားထုတ်နေတဲ့အခါမှာထိုင်တဲ့အခါအမှတ်တတိဆက်ဖို့လိုတယ်လို့စဉ္ညာလျှောက်တဲ့အခါတတိဆက်ဖို့လိုတယ်အသေးစိတ်မူရာတွေမှာလည်းမလွတ်ဖို့လိုပါတယ် အဲဒီတရားဝင်တဲ့ချိန်မှာအဓိကတော့မလိုအပ်တဲ့စကားတွေမပြောမိဘူးပေါ့ကမ္မနာဆရာနဲ့ဆွေးနွေးတဲ့အခါလဲလျှောက်တဲ့အခါမှာတတိလေးကပ်ပြီးပြောနိုင်တော့ပိုကောင်းတယ်တတိလွတ်ပြီးလျှောက်နေရင်ကိုကအဲဒီမှာအမှတ်တွေကျဲတတ်တယ်အမှတ်ကျရင်အဓိကတော့ဉာဏ်မဖြစ်ဘူးပေါ့ဗျာဉာဏ်မတက်ဘူးဒါကြောင့်ဘုန်းကြီးတို့ကဒီကမ္မနာဆရာလောက်တဲ့အခါမှာယောဂီတွေတရားစစ်ဖို့တရားတက်ဖို့ဆိုရင်ဒီအသေးစိတ်မူရာတွေအကုန်လိုက်ကြည့်တယ်။ဟောဒီယောဂီကထိုင်တဲ့နေရာမှာတတိ မြဲသွားပြီတတိကသွားပြီဈေးရန်လျှောက်တဲ့နေရာမှာလည်းတတိပါနေဒါပေမဲ့ကြံတဲ့မူရာတွေစားတောက်တဲ့နေရာစကားပြောတဲ့နေရာအင်းသားရေချိုးကန်သုံးတဲ့နေရာဒီလိုအသေးစိတ်မူရာလေးတွေမှာသူတတိကတလားမကတလားများသောအဲ့ဒီအပိုင်းတွေမှာလွတ်နေတတ်တယ်တရားတရားရှုမှတရားစစ်တဲ့ချိန်သဘောကြီးပါမေးလဲအခုလိုတရားစစ်တဲ့ခါမှာတတိကပ်ပြီးပြောနိုင်ရလားကိုယ့်အကိုတတိထားကြည့်လိုက်ပါ အဲ့ဒီအချိန်မှာတော်တော်များများတတိမကနိုင်တာများပါတယ်ဝန်ခံပါတယ်အဲ့လိုနဲ့ဘုန်းကြီးတို့တပြေးပြင်းရတယ်ပြင်းလာလို့တတိအားကောင်းလာမယ်တတိဆက်လာရင်တမာရီဖြစ်လာတမာရီဖြစ်လာရင်အသိဉာဏ်တွေဖြစ်တာပေါ့ဗျဒါကြောင့်မို့တရားအထုတ်နေတဲ့အချိန်မှာမလိုအပ်တဲ့စကားတွေမပြောမိဘူးစကားပြောမှုတွေရပ်ထားဖို့လိုပါတယ်စကားတွေပြောနေရင်တော့9မိနစ်လောက်ပြောရင်10မိနစ်လောက်ကပြန်ဝင်လာတယ်ဒါတွေရပ်မှတ်နေတာနော် ယောဂီချင်းချင်းတွေ့လာမိတ်ဖွဲ့တာတို့တရားစခန်းဝင်တဲ့ကဒါတွေတတိထားတယ်ဖုန်းနဲ့ပြင်ဆက်သွယ်တာတို့စာရေးတာတို့စာဖတ်တာတို့စာဖတ်ရင်လည်းအဲ့ဒါဒီအတွေ့အကြုံပြန်ပြန်ရောက်တယ်နော်ဒီခေတ်လိုပြောအင်တာနက်သုံးတာတို့ Facebook သုံးတာတို့ Facebook ကြည့်တာတို့ဒါတွေပေါ့ရက်ထားတယ်အဲ့လိုရက်မထားရင်တော့ဒီတွေးတွေကုန်ပြောင်းဝင်တာပဲတရားစခန်းဝင်တဲ့အခါမှာယတိပြဖျားတယ်တပတ်ဆိုတပတ်10ရက်10ရက်ဆိုဒီနေရာသွားနေတယ် ချို့ကမဟုတ်ဘူးအပြင်ပြန်ပြန်ထွက်သွားဘာကိစ္စညာကိစ္စအဲ့လိုထွက်သွားရင်လည်းပဲရှိတာတမာရီအကုန်ပြုတ်ကြတာပဲနောက်ပြီးတော့ဘာကြီးကဝေယဝိဇ္ဇကိစ္စတွေနဲ့အချိန်ကုန်တာဝေယဝိဇ္ဇလုပ်လို့ရင်တတိနဲ့လုပ်ရင်တော့ပြဿနာမရှိပါဘူးတတိလွတ်ပြီးတော့ခဏခဏလုပ်ပါများရင်တော့တတိကလွတ်မှာပဲနော်ဒီမှာဝေယဝိဇ္ဇလုပ်တဲ့ပုံကလည်းမရှိဘူးဆိုရင်တော့ကိုကတတိနဲ့လုပ်ပါဒါဆိုတမာရီရောက်ဖို့မခက်ဘူးပေါ့ အဲတတိလွတ်နေတော့တမတမာရီရဖို့မလို့မလွယ်ဘူးပေါ့အဲ့ဒါလေးမှတ်ထားမယ်ဒါကြောင့်အကုန်လုံးချုပ်ပြောရရင်စကားပြောတာပေါ့ဗျာစကား9မိနစ်လောက်ပြောရင်တနာရီလောက်ပြန်အတွေးတွေပေါ်တတ်ပါတယ်စကားမပြောပါနဲ့တကယ်လို့ပြောကြပြီဆိုလဲအများအနှောက်ယှက်မဖြစ်တဲ့တတိလေးနဲ့ပြောဖို့လိုပါတယ်။နောက်စကားဆိုရလဲဗျာခွင်းတို့ဟိုတက်တက်လုံးပြောကြမှာပါ။နောက်မိတ်ဆွေဆိုရလဲ တသက်လုံးဆက်ဆံရမှာပါအဲရိတ်တာဝင်တဲ့ချိန်လေးတော့ဒီဘက်ကပြောလာကျမတရားဝင်နေလို့ပါတရားမှတ်နေလို့ပါအဲရိတ်တာထွက်တဲ့ချိန်ကျပြောပါမယ်ခုချိန်တော့ပြောပြရစေနဲ့ဒီလိုမေတ္တာရခံပြီးဆက်လက်အားထုတ်ရင်ဆင်ပြေပါနော်အခက်ခဲတွေကနောက်ထပ်လည်းကြံပါသေးတယ်တော့ဒီနေ့ဒီလောက်နဲ့ကြမယ်နော်ခု6နိုင်တော့ကိုင်းနေဒီနေ့ဟောပြောဆွဆုံးမတဲ့တိုင်းနိုင်နာကျင့်ကြအထုံနိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်းသာဓုသာဓုသာဓုဘုန်းကြီးတို့တရားဆက်ထိုင်မယ်နော်တကယ်လို့ကြီးတဲ့ပုဂ္ဂိုလ်များတော့အလေးပေါ်သွားခြင်းလဲဒီမှာခုနကဥစည်းလောက်တဲ့ပုဂ္ဂိုလ်များမေတ္တာရခံထားသလိုအလေးပေါ်သွားပေါ့သွားတဲ့အခါမှာကိုယ့်ရဲ့ဖူရီယိုလေးပိတ်ထားခဲ့နော် အတန်နေလည်းမမြင်အောင်ပိတ်ထားရပေါ့ပြီးမှပြန်ထိုင်ပေါ့နော်အခုဘုန်းကြီးတို့တရားထိုင်ကြရအောင်တရားရှုမှတ်ကြရအောင်တရားရှုမှတ်တဲ့ခါကျတော့တင်မေခွေးထိုင်လို့ရပါတယ်ဟာအစ်သမားတွေဒီနေ့တော်တော်များများတက်လာတော့အစ်တွေလည်းပါကောင်းပါနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ခဏခဏပြန်ပြောရပါတယ်ထိုင်တဲ့ခါကျတင်မေခွေးထိုင်လို့ရပါတယ်ဒီတော့အသက်ကြီးတဲ့ပုဂ္ဂိုလ်များတော့ဘုန်းကြီးခုခုံလေးထိုင်ခုံလေးနဲ့လည်းထိုင်လို့ရပါတယ် ဘုန်းကြီးတက်ရွယ်ကြီးတဲ့ပုံကိုယ်တွေရင်ပြောမယ်နော်တက်ရွယ်ကြီးတဲ့ပုံကိုယ်များတကယ်လို့ထိုင်ခြင်းလို့ရှိရင်ဘာလို့လို့ရလဲဆိုဒီလိုခုံလေးနဲ့ထိုင်ပါခါကိုမမတ်ထားပါခေါင်းကိုလည်းမမတ်ထားပါလက်နှစ်ဖက်ထားထားပါခြေတော်ကကြမ်းမြင်တဲ့ခြေတော်မလွတ်ပါစေနဲ့ခြေတော်လွတ်သွားရင်လှုပ်နေတတ်ပါတယ်ဒါကြောင့်မို့တက်ကြီးတဲ့ပုဂ္ဂိုလ်များခုံနဲ့ထိုင်လို့ရတယ်နောက်ကိုခါနာတယ်ကြမ်းမိုင်မကောင်းဘူးဆိုမှီလို့ရပါတယ် မမိဘဲနဲ့ထိုင်နိုင်တော့ပိုကောင်းပါတယ်အဲ့လိုမှတ်ထားမယ်နော်ငယ်တဲ့ပုံကများကတော့တင်းမင်းခွေးထိုင်လို့ရပါတယ်တင်းမင်းခွေးထိုင် ကျုံညုံထိုင်ခြေတော်နှစ်ဘက်မထပ်စင်းနဲ့အဲ့ဒီမှာဘုန်းကြီးတို့ခဏခဏပြောရတာရှိပါတယ်ခြေမျက်စိညာဘက်ခြေမျက်စိကြမ်းမြင်ထိထားတယ်ဘယ်ဘက်ခြေမျက်စိကြမ်းမြင်ထိထားတယ်တင်းပစုံရုံနှစ်ခုကကြမ်းမြင်ထိထားတယ်အဲ့ဒါလေးချောင်းတောက်လို့ခေါ်ပါတယ်ခန္ဓာကိုယ်ရဲ့တဲ့တဲ့မမနေမှ ဒီအောက်ကချင်းမျက်စိမနာတာတို့တွေ့မဆုံရုံမနာတာတို့ဖြစ်ပါတယ်ဒီလိုခန္ဓာကိုယ်ကြီးကရှေ့ကုန်းနေမယ်ဆိုရင်ချင်းမျက်စိနှစ်ခုပေါ်သွားဖိတဲ့အတွက်နာပါတယ်နောက်ကိုလမ်းနေမယ်ဆိုရင်တော့တွေ့မဆုံရုံနှစ်ခုမှာသွားထိပြီးနာပါတယ်အဲကြောင့်မို့ရှုမှတ်တဲ့အခါမှာတက်တဲ့မမလေးရှုမှတ်ပါမျက်စိလေးပိတ်ထားပါမျက်စိလေးမိတ်ထားပါမိတ်ထားတဲ့ဟာကတော့ဘုန်းကြီးတို့ခုရှုမှတ်တာအာနာပါနဆိုမျက်စိမိတ်ထားမှဆင်ပြေပါတယ် မျက်စိဖွင့်ပြီးမှတ်နေလို့ရှိရင်ဒီအာယုန်ကြီးမြင်နေရတော့မှတ်ဖို့ခက်ပါတယ်မျက်စိကပဲဘုန်းကြီးဟိုတနေ့ကပြောခဲ့ပဲအာယုန်ကြီးအများကြီးဆုပ်ကိုင်နိုင်တယ်မြင်လို့ခြင်းနဲ့နော်မြင်စားခြင်းနဲ့မြင်တွေးထိခြင်းနဲ့မျက်စိအာယုန်အများကြီးထိန်ချုပ်တာညာမျက်စိလည်းမဲ့ပြီးတော့ဝင်လေထွက်လေပေါ်မှာကြည့်မယ်လေကဒီတိုင်းကြည့်လို့မရဘူးလေထိတဲ့နေရာလေး သတ်မှတ်ပြီးတော့ကြည်ရတယ်လေထီးတဲ့နေရာလေးသိကြည်မှလေထီးလေရှိမှန်းသိတယ်ခုနဘုန်းကြီးပြောခဲ့သလိုနှာခေါင်းနဲ့နှုတ်ခမ်းကြားမြောင်းရဲ့လေကောင်လေးမှာစိတ်ကကတ်ထားပုံမှန်လေးရှုသွင်းမယ်ရှုသွင်းနှာခေါင်းဝါထီတော်ဝင်လေးပြန်ရှုထုံးမယ်နှာခေါင်းဝါထီထွက်လာမယ်ထွက်လေဝင်လေထွက်လေဝင်လေထွက်လေ အဲ့လိုမှိုင်းမှိုင်းနဲ့စိတ်ကမငြိမ်ဘူးဆိုခုနပြောသလိုကဏနာနည်းနဲ့လည်းမှတ်နိုင်တယ်မျက်စိမိတ်တဲ့ရွယ်ချက်နောက်တာတစ်မျိုးမျက်စိမိတ်တာတွေမကောက်ကျန်တဲ့တကားပေါက်တွေကိုပိတ်ရကျန်တဲ့တကားပေါက်တွေမလိုက်နဲ့လို့ဆိုလို့တော့ဘုရားရှင်က သုတ်တတုတ်မှာဟောတာတကား6ပေါက်ရှိတယ် 6ပေါက်မှာ9ပေါက်9ပေါက်ပိတ်ထားတစ်ပေါက်နဲ့ကြည့်မျက်စိတကားပေါက်ပိတ်ထားမယ်နားတကားပေါက်ပိတ်ထားမယ်နှာခေါင်းတကားပေါက်ပိတ်ထားမယ်ပါးစပ်တကားပေါက်ပိတ်ထားမယ်ကိုယ်တကားပေါက်ပိတ်ထားမယ်စိတ်တကားပေါက်စိတ်တကားပေါက်မှာဖွင့်ထားပြီးတော့ဒီဝင်လေထွက်လာရုံလေးကိုသိနေအောင်လုပ်မယ်သိနေဖို့ဆိုတတိကလုပ်ပေးရမယ်ဝင်လေထွက်လေဝင်လေထွက်လေ စိတ်တကားဘောကနေပြီးတော့ဝင်လေထွက်လေအာယုံကြည့်နေစိတ်နဲ့ကြည့်ရတော့စိတ်ကြည့်တော့တတိနဲ့လောက်တာတတိနဲ့ကြည့်ရတတိနဲ့စောင့်ပါတတိနဲ့ထိန်ရဝင်လေထွက်လေဝင်လေထွက်လေ မင်းကွန်းဒီဘကဆရာတော်ကြီးမိန်တာလေးပြောခြင်းပါလေမင်းကွန်းဒီဘကဆရာတော်ကြီးကတော့စုံတဲ့ချိန်မှာစုံပါတဲ့ဒါပေမဲ့ဆန်ချိန်ကြရင်တော့ဆန်နိုင်အောင်ကြိုးစားကြပါစုံတယ်ဆိုတာကအပြောအောင်နဲ့နေတာပေါ့ဗျာတာအယုံသမီးအယုံပစ္စည်းအယုံအလုပ်အယုံဒါတွေနဲ့ချိန်ကုန်နေကြတာဘုန်းကြီးတွေလည်းကြောင်းအယုံတပည့်တပည့်အယုံရိတ်တာဆရာရိတ်တာအယုံတပည့်တစ်ပါးအနေနဲ့ချိန်ကုန်နေတာမျိုးပြောတော့စုံငိမ့်ဒါစုံတာ ဒီအဆုံးလုံငန်းကတော့ဘယ်သူမှမလုပ်နိုင်တယ်လုပ်တတ်တယ်ဒီအဆုံးလုံငန်းရဲ့အဆုံးလုံငန်းရဲ့ဆန့်ကျင်ဘက်ကအဆန်လုံငန်းရေထဲမှာစုံမျောသွားရင်အဆင်ပြေတယ်ဘာမှသိခက်ခဲမင်းဆန်တက်ကြပြီဆိုတော့တော်တော်ခက်တယ်အများလောက်တဲ့အလုံးမဟုတ်ပဲနဲ့စိတ်လွတ်ထားတဲ့အလုံးမဟုတ်ပဲနဲ့စိတ်ထိန်းတဲ့အလုံးလှုပ်လိုက်တဲ့ခါကျဘာဖြစ်လဲ တော်တော်ထိန်ရခက်တော့ဘူးအဲ့ဒါအဆန်လုပ်ငန်းခေါ်တယ်ခုဘုန်းကြီးတို့တွေစုံငိမ့်တဲ့အချိန်တော့စုံပြီးပြီအခုကျဆန်ချိန်ကျတော့ဆန်တဲ့လုပ်ငန်းဆန်နိုင်အောင်ကြိုးစားလုပ်နိုင်အောင်ကြိုးစားဒါကြောင့်မင်းကုန်တိပိကကျစုံငိမ့်ကြစုံကြပြီပဲစုံပြီးပြီပဲဆန်တဲ့အချိန်မှာတော့ဆန်တက်နိုင်အောင်ကြိုးစားတရားလုပ်ဆိုတာတရားနဲ့နေတယ်ဆိုတာအဆန်လုပ်ငန်းပါပဲ စိတ်ကိုလွတ်ထားတာမဟုတ်အာယုံတစ်ခုတည်းကိုထားတယ်ဒီတော့ခက်တော့ခက်ပေမဲ့လို့ဘဝအတွက်အရေးကြီးတယ်နေထိုင်နေတဲ့ဘဝအတွက်လည်းရေးကြည့်တယ်။တန်တရားဘဝအတွက်လည်းရေးကြည့်တယ်။နေထိုင်တဲ့ဘဝမှာလည်းဘုန်းကြီးတို့ဒီတတိလေးကောက်အောင် တတိလေးနဲ့ကိုယ်စိတ်ကိုထိန်းချုပ်နိုင်အောင်တတိနဲ့အာယုန်တို့ကိုကောင်းလောက်တာမင်းတို့ကိုယ်စိတ်ကိုထိန်းချုပ်ထားနိုင်တော့အဲ့ဒါဆိုနေရာထိုင်ရတဲ့ဘဝမှာဘာပြဿနာကြုံကြုံမတုံလောက်တော့တတိလွတ်နေမယ်စိတ်တွေရောက်ရခတ်နေမယ်ဆိုရင် လောကဓာတ်နဲ့ကြုံတွေ့လာရင်မခံနိုင်ဘူးဘုဘုန်းကြီးတို့ကုရန်ဒိန်းကိုဗစ် -19 ကာလမှာကုရန်ဒိန်းနဲ့ထီလို့ တော်တော်များများကမခံမရနိုင်အောင်ဖြစ်ကြတယ်အဲ့လိုမပြောဘူးအဲ့လိုမပြောတော့စားလို့မကောင်းဘူးပေါ့အဲ့ဒီပြဿနာတွေဝင်လာတယ် တရားရှုမှတ်တော့ငယ်တဲ့ပုံကလေးတွေပါလာတော့ဘုန်းကြီးသူတို့အတွက်ရည်ရွယ်ပါတယ်ရှုမှတ်နေကြယောဂီဟောများတော့ဘုန်းကြီးတောင်းအာယုံမပြုပါနဲ့ဥပေက္ခမြုပ်တာငယ်တဲ့ပုံကလေးတွေထိုင်လာတွေ့တော့သူတို့လှုပ်ချင်တဲ့စိတ်ပေါင်းအာပေတရား ဒီလိုကလေးတွေကြဒီစိတ်ကိုထိန်းတဲ့လုပ်ငန်းလုပ်တဲ့ကစိတ်ကထွက်ထွက်ထွက်ထွက်သွားတော့သူတို့မှခက်ခဲတွေရှိတရားရှုမှတ်တယ်ဆိုတာတကယ်တမ်းကြာရင်တော့တယောက်တည်းတပတ်တပါးတည်းဘုန်းကြီးဆိုတပါးတည်းပေါ့လူတွေကတယောက်တည်းနေတောင်းအလေးကျင့်လုပ်တာလူတွေကတယောက်တည်းနေရတဲ့ခါမျိုးတွေရှိတယ်လေအဲ့လိုနေတဲ့ခါမှာမနေတတ်ကြဘူး ဘော်ရှိရမယ်လူဘော်ရှိရမယ်ပစ္စည်းဘော်ရှိရမယ်ဒီခေတ်ကလေးတွေဆိုရင်တော့အင်တာနက်ဘော်ရှိရမယ်အင်တာနက်မရှိမနေတတ်တော့ဘူးအိမ်မက်အိမ်ဖုန်းတွေမရှိလည်းမနေတတ်တော့ဒါမျိုးတရားရတဲ့ဒီလူဘာပစ္စည်းမှမလို့ဘာပစ္စည်းမှမရှိဘဲနဲ့တယောက်တည်းနေတတ်တယ်ဘာရှိရှိမရှိရှိနေတတ်တယ် အဲ့လိုနေတော့လေ့ကျင့်လုပ်ပြီးတော့ဒါဘုန်းကြီးကပြောနေဘုန်းကြီးကိုယ်တိုင်လေ့ကျင့်မလုပ်လဲဘုန်းကြီးလည်းမနေနိုင်ပါဘူးအကြောင်းကိုလေ့ကျင့်လုပ်တဲ့လူကဘဝနေတတ်တာလေ့ကျင့်မလုပ်တတ်ဘူးလေ့ကျင့်မလုပ်တတ်တဲ့ဘုန်းကြီးလူဘယ်ပုဂ္ဂိုလ်မှဒီလိုမနေနိုင်ပါဘူး ဝါဆိုတာအမျိုးမျိုးကြုံရမှာလူငယ်တွေအများကြီးကြုံအောင်ကနောက်တက်အဲ့ဒီကြုံလာတဲ့ဘဝတွေမှာတည်တည်ငြိမ်ငြိမ်လေးနဲ့နေတောင်းလောကဓာတ်တွေကိုရင်ဆိုင်ရအောင်တရားလေးနဲ့နေတဲ့လေ့ကျင့်လုပ်ပေးရအောင်။ဒါကြောင့်တချို့တောတဲ့တောင်ထဲမှာနေတဲ့ရှင်မြတ်ကြီးတွေကြီးခုခေတ်လည်းရှိပါတယ် မဟာဝရီမြတ်ဆရာတော်တို့ဘာလို့တတော်ပြီးတတော်လူတွေပြေးသက်တွေလိုက်လိုင်းသူကတဏှာပြောင်းသွားပြန်တော်တဲ့တောင်းနေမှာတယောက်တည်းလည်းနေတယ်ဘယ်နေရာမစိုးတယောက်တည်းတရားနဲ့နေတတ်ပြီဆိုဘယ်နေရာမစိုးနေရတာပဲနေတတ်တော့ဘုရားရင်ဘက်ခေတ္တကလည်းရှိခဲ့ဘူးပါ တောင်ဝီလာဆရာတော်တို့ရှိုးမင်းဆရာတော်တို့ရှိုးမင်းဆရာတော်ကြီးကတောထဲမှာနေပါခါလေးတရားထုတ်ပြီးနေတယ်။ညာဆိုတရားထုတ်လို့ငြိမ်နေတတ်တတ်နေတဲ့အခါမျိုးမှာလေဘုရားဟောထားတဲ့ကျမ်းစာတွေကိုရေးသားပြီးနေပါတယ် အဲ့လိုရေးသားနေတဲ့အခါမျိုးမှာဆိုရင်ရေးသားတဲ့စာတွေလည်းပို့ကောင်းတော့ဒီဆရာတော်ကြီးကနေပြီးရေးသားတဲ့ဟာတွေဆိုပါရဇိကနေတရားလိုပါလို့စာကြီးတွေအများကြီးရှိပါတယ်ဒေါမီလာဆရာတော်ကြီးဆိုတာကတော့သူကအဲ့ဒီချိန်မှာမင်းဆရာဖြစ်နေ ခုဘုန်းကြီးတို့နိုင်ငံလို့ပြောရင်တော့တန်ခါရာစာနိုင်ငံတော်တန်ခါမှာဥက္ကဋ္ဌပေါ့တကယ်လို့ပြောရင်ဒီတောင်းမိလာဆရာတို့ရဲ့ကျေးဇူးကြောင့်ဘုန်းကြီးတို့တွေလူရမ်းမသိတဲ့အချက်လေးဘုန်းကြီးတို့လက်ဆင့်ကံပြောပါအောင်။အာဘသီလာတောင်းတာတို့ရှစ်ပါးသီလာတောင်းတာတို့ဆယ်ပါးသီလာတောင်းတာတို့ဘုရားဟောမဟုတ်အဲဒီတောင်းမိလာဆရာတို့ရေးခဲ့တာ။အာမဘာနေတိတရဏိနာတဟဒါဘုရားဟောမရှိဘူး ဒါပေမဲ့တောင်မီလာဆရာတော်ကြီးကဗုဒ္ဓဘာသာသက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်တွေပါဠိစကားနဲ့အထုံးဝန္တာပါတော့ဒါလေးလေ့ကျင့်လုပ်ပေးတဲ့အနေနဲ့ပါဠိလိုရေးခဲ့တာဒီနေ့ကြတော့ဒီဆရာတော်အဲ့ဒီခေတ္တကဘုန်းကြီးတို့ဒီနေမှုရွှေဆက်တော်မြတ်စွာဘုရားခြေတော်ဟာတွေပေါ့အဲ့ဒီချိန်တော့တောတွေတောင်တွေပုတ်ဖုံး ဖုံးပိတ်ခြုံတွေတွေဖုံးပိတ်ပြီးတော့ဒီဟာတွေကပြောင်းနေဒီဆရာတော်ကြီးအိမ်မက်ရတော့ဘုရင်ကြောင့်ကြဘုရင်ကနေကပ်ပြရတဲ့ထက်အချို့တန်ဃာတော်တွေနဲ့အဲ့ဒီခြေတွေကသွားရှာထွက်တော့ခြေတော်တွေ့လာပြီးပြန်လာတယ်ပြန်လာတဲ့ကလမ်းကုလမှာရွှေဥမင်းဆရာတော်ဒီဆရာတော်ကြီးနှစ်ပါးတစ်ပါးနဲ့တစ်ပါးလေးစားတယ်ရွှေဥမင်းဆရာတော်ကြီးတောမိလာဆရာတော်ကြီးပညာတတ်တယ် တောင်မီလာဆရာတို့ကြီးကကျမ်းစာတွေလည်းရေးပါတယ်နိုင်ငံဒီတန်ခါရာစာဘီရင်ကိုွယ်တဲ့တကယ်တန်ခါအဓိပတိဆိုတဲ့အနေနဲ့ရွှေမင်းဆရာတို့ကြီးကတောင်မီလာဆရာတို့ရောလေးစားတယ် တောင်မီလာဆရာတို့ကြီးကလည်းဒီရွှေမင်းဆရာတို့ကြီးရဲ့စာတွေဖတ်ပြီးတော်တဲ့တောင်နဲ့နေတာနဲ့သူရေးတဲ့ကျမ်းစာတွေဖတ်ပြီးကြင်ကြိုတယ်လေးစားတယ်တပါးနဲ့တပါးမမြင်ဘူးတော်ပြီလေဆရာတော်ကြီးကဒီ ရွှေဆက်တော်ခြေတော်ရီရှားပြနောက်ပိုင်းမဒီဆရာတော်ကြီးကိုသွားတွေ့ဖို့ငကိုးရရည်ရွယ်ထားဝင်ရပါတယ်။ဘာဖြစ်လို့လဲဒီဆရာတော်ကြီးနဲ့တွေ့တဲ့ကလူဝတန်းဖို့သင်္ကန်းတဲ့တပိတ်တွေဒါတွေအကုန်ယူလာတယ်လူစရာတွေပေါ့အပြန်မှာတွေ့တယ်ဆိုပါလို့လိုရင်းနဲ့တွေ့ချင်းပြောတွေ့တဲ့အခါတပားနဲ့တပားမမြင်ဘူး အဲ့ဒီချိန်မှာရွှေဝင်ဆရာတော်ကြီးကဇေဒီတဆုမှာဝေယဝိဇ္ဇလို့တပြက်စီလဲနေတပြက်စီလဲနေတော့သင်္ကန်းဗုဒ္ဓပတ်တိဘုံနေတဲ့ရည်နဲ့ဆိုတော့ကိုရင်ကြီးပဲတောင်းပြီလားဆရာတော်ကြီးကထင်တာကိုရင်ကြီးတောင်းပြီလားဆရာတော်ကမေးတယ်ဒီနောက်မှာရွှေဝင်ဆရာတော်ကြီးတရင်သုံးတဲ့ကြောင်းကဘယ်ကနေသွားမှာလဲအဲတော်လမ်းကောင်းတဲ့နေရာညွန်ပြလိုက်တာဘုလား ရှင်ဗျာဒီလန်းဒီလန်းကြွပါဒီလိုညွန်ပြီးတော့ဆရာတော်ကြီးကတော့ဒီနယ်မြေနေတာဆိုသူကဖြတ်လန်းကသွားလိုက်တော့ကျောင်းအရင်ရောက်နေတယ်တော်ကြီးလည်းဆရာတော်ကြီးကတော့လမ်းမကျွမ်းကျင်တော့ဖြည်းဖြည်းချင်းလာတော့အနောက်မှာဟိုရောက်တော့ရွှေဝင်ဆရာတော်ကြီးဟင်ကိုကြီးကမြန်လိုက်လားပဲချင်းရောက်လာလဲပါညာဘယ်မှာတော့ရွှေဝင်ဆရာကြွပါဗျာ ကြောင်းမပင်ကြောင်းပေါ်ရောက်မှခုနသူထင်ထားတဲ့ပုဂ္ဂိုလ်ရှုံးမင်းဆရာတော်ဖြစ်မှန်တရားကြသူတောင်းပါမှာအဲတော့ဆရာတော်ဤနှစ်ပါးဟာတစ်ပါးနဲ့တစ်ပါးအယုသိပေးတာညအများကြီးပေါ့လေဒီနေရာဘုန်းကြီးပြောချင်တာဗာလဲဆိုတော့ရှုံးမင်းဆရာတော်ကြီးကိုတောင်းပြီးလားဆရာတော်ကြီးမေးတဲ့စကားလေးမေးပြောဒါလေးပြောချင်လို့တောတဲ့တောင်ထဲမှာသတင်းသုံးနေတာ တောင်ဝိလာဆရာတော်ကြီးကမေးတယ်အရှင်ဘုရားတော်တဲ့တောင်နဲ့တပါးတဲ့နေရာတော့မကြောက်ဘူးလားဘုရားလို့မေးတာဟိုကဘာဖြေလိုက်လဲဆိုလို့ကြောက်လို့တပါးတဲ့နေတာလို့ဖြေလိုက်တာဆိုလိုတာကတော့အိုဘေးနာဘေးသေဘေးလောကရန်ဘေးတွေကြောက်လို့တပါးတဲ့နေတယ်လို့ဖြေခဲ့တာအဲ့ဒီမတိုင်ကနည်းနည်းလေးဘုန်းကြီးကကြော်ပြောလိုက်လို့ အဲ့ဒီမတိုင်ခင်မှာတပါးတပါးနှုတ်ဆက်ပြောဆိုတောင်မီလာဆရာတော်ကြီးကသူ့မင်းကြီးကဘယင်ကိုယ်တိုင်လှုပ်ထားတဲ့သင်္ကန်းတွေတပိတ်တွေထီတွေဖဏတွေဒါတွေကိုအရှင်မြတ်ကြီးရှုံးမင်းဆရာတော်ကြီးကလှူပါတယ်ဆရာတော်ဒါတော့ဘယင်မင်းမြတ်ကဘယ်ချင်းဘယ်ကာလတော့ကလှူလိုက်တဲ့ပစ္စည်းပြားသိကောင်းတာပဲဒါတွေကိုဆရာတော်လှူခံတော်မူပါပစ္စည်းတွေတစ်ခုပြီးတစ်ခုလှူတယ် ရှုံးဝိဆရာတို့ကြီးကတော့တော်ရဲနေတာဆိုသူ့မှာဘာမှလူစရာမရှိဘူးလူစရာမရှိတော့ဘုန်းကြီးတို့ရဟန်းတော်များကတပါးလူရင်တပါးလူခံပါတယ်ပြီးတော့လည်းပြန်လူကြပါတယ်လူတဲ့ထုံးစံမရှိပါတယ်ရှုံးဝိဆရာတို့စဉ်းစားငါမှဘာမှလည်းလူစရာမရှိဘူးအဲတော့ဓမ္မနဲ့ပဲပေးလူမယ်ဒီလိုဆုံးဖြတ်တယ်ဒါကြောင့်ခုနကရှုံးဝိဆရာတို့ကြီးကိုမေးတဲ့စကားအရှင်ဘုရားတော်တဲ့တောင်းနဲ့နေတဲ့ တဘာတဲ့နေတာမကြောက်ဘူးလားဗျာရှုမယ်ဆရာတို့ရမှန်ပါဗျာကြောက်လို့တဘာတဲ့နေပါတယ်ဒီလိုဖြေလိုက်တာတောင်းပြီးလဲဆရာတို့ရပညာတတ်လေကိုကဆရာတို့ဘာပြောတာသူသူချက်ချင်းသိတယ်သူကတော့ဘယင်းအကိုကွယ်ကံတပည့်တပန်းနေနဲ့တန်တန်ဝိုင်းဝိုင်းနေနေတာကိုပြိတ္တနဲ့တယောက်တည်းတပားတည်းနေတာမို့အများနဲ့နေပြောလိုက်ပါလိုက်စာချလိုက်ပေါ့ဗျာစာရေးလိုက် ဒီလိုနေတော့ဒါသာနာရေးကိစ္စတွေဆောင်ရွက်နေတာပဲဟိုကဆုံးမတဲ့စကားကိုသူကနားလဲသဘောပေါက်တယ်ဘလို့ငါတရားကျင့်ပြီးမနေဘူးဒါတွေနဲ့ပဲချိန်ကုန်နေတယ်ဒါတွေနဲ့ချိန်ကုန်နေတော့ငါအိုရအောင်မှာပဲနာရအောင်မှာသိရအောင်မှာပဲငါကတော့မကြောက်တဲ့သဘောမျိုးဖြစ်နေပြီဟိုစာချတာတို့ဒါတွေလဲဟို နောက်ဆုံးတော့တရားရကြောင်းတော့မှန်တာပေါ့လေဒီတရားရှုမှတ်တာတော့ချက်ချင်းကြီးမမြန်ဘူးပေါ့တရားရှုမှတ်တာတော့ဒီနေ့ယောဂီတို့ဒီနေ့ရှုမှတ်တယ်တမာရီအကောင်လို့ဝိပဿနာဉာဏ်နဲ့စဉ်စဉ်ဖြစ်မဲ့ညာဖုံညာရမယ်ဆိုရင်တော့ဘဝတန်တရားမှာမြန်မြန်ပြတ်နိုင်တော့ဝိတ္တေမြန်မြန်မလဲနိုင် စာချယုံတက်တက်သာနာပြန်ပေါင်းတက်တက်ဟောယုံတက်တက်တရားပြယုံတက်တက်ကိုကမကျင်ဘူး ဘာမဲ့ဘာဘုံမှမရဘူးဆိုဘုန်းကြီးကကြာရင်ဖြစ်ကြအောင်အဲ့ဒါပြောလဲပူရတဲ့ဘဝတွေနာတဲ့ဘဝတွေသေတဲ့ဘဝတွေယောဂဖြစ်တဲ့ဘဝတွေဆင်းရဲဒုက္ခမျိုးစုံကြုံတဲ့ဘဝတွေကြုံရအောင်ပါဘဝတန်တရားတွေလဲအောင်မလို့ဆိုလို့တော့အကြောင်းရှင်မြတ်ကြီးကဘာတွေးလိုက်လဲဩငါကတော့ဒီဘဝတန်တရားမကြောက်လို့ တတိယမျိုးအိုလာတွေနာတာတွေတေတာတွေမကြောက်လို့ဘဝဆင်းရဲတွေမကြောက်လို့အများနဲ့နေနေပါလားအဲ့လိုတောင်းကဖြစ်တော်မူတာဘဝဆုံးမတာလည်းဒါရည်ရွယ်တာပဲဘုန်းကြီးပြောရင်တော့ဒီဟာလေးပါပဲလိုရင်ကတော့အဲ့တော့ရှင်ဦးမင်းဆရာတို့ရနောက်ပိုင်းနှုတ်ဆက်ပြီးပြန်တယ်နှုတ်ဆက်ပြီးပြန်တဲ့အခါကျသူ့เจ้าမဝင်တော့ဘူး ခါရဲစကိုင်းတောင်ပဲတောထွက်တာရှေးရှေးသူတော်ကောင်းတွေကတော့အဲ့ဒီလိုလောက်တာပေါ့နော်ခွန်ကြီးတို့ဒီဘက်ခင်မှာတော့ဒေါ်တဲ့တောင်နဲ့ထွက်နိုင်လဲကောင်းပါတယ်ဖះမိတ်နာဒေါ်တဲ့တောင်နဲ့ထွက်ဒေါ်တောင်နဲ့မှလည်းကျင့်သုံးနိုင်တယ်လူစံသူစံတိတ်စိတ်တဲ့နေလူလုံးတဲ့တန် သို့မဟုတ်တောတောင်တွေကသစ်ပင်ရင်ဝေယုံအောင်ခြုံအောင်ဒါမျိုးလည်းကျင့်ကြတာအဲ့လိုမှဒိတ်စိတ်မှုလူတန်နေလူလုံးတဲ့တန်နေဒိတ်စိတ်မှုရဆိုကိုယ်အိမ်ကိုယ်နေရအတမကြောင်းတော့တကားပိတ်ရတော့လူလုံးတဲ့တန်နေလူတန်နေမကြတဲ့နေရာမျိုး အထုတ်နိုင်ပါ အထုတ်ရအထုတ်တဲ့ရွယ်ချက်ကတော့တယောက်တည်းနေတောင်းလို့တယောက်တည်းနေတတ်တယ်ဆိုတရားနဲ့နေတာပြောတာနော်တရားနဲ့မနေတဲ့ပုဂ္ဂိုလ်အတွေးတွေလည်းမျောနေနေပဲစိတ်ဆင်းနေရတာပဲအဲ့ဒါမှပို့စိတ်မချမ်းသာဖြစ်တတ်တယ်တော့နေဘုရောငါဘယ်သူနဲ့နေရတာဘယ်လိုနေရတာခုတယောက်တည်းနေရပါလားတယောက်တည်းလုံးလေးဖြစ်ပြီးတော့အိမ်မှာဒုက္ခတွေရောက်တာ တရားနဲ့နေတဲ့ပုဂ္ဂိုလ်အဲ့ဒီတွေးတွေဝင်မလာဘူးအပူတွေလည်းအပူတွေးတွေလည်းဝင်လာဘူးနေသက်စရာအတွေးတွေလည်းဝင်မလာဘူးအေးချမ်းချမ်းငြိမ်းငြိမ်းချမ်းချမ်းလေးနေနိုင်တာ ကဲအားလုံးတက်တောင့်တက်တာနေလို့ရပါပြီဗျာ45မိနစ်ပြည့်သွားပါပြီအားလုံးဒီလိုတရားနဲ့နေနိုင်ကြတဲ့နေထိုင်နိုင်တဲ့အတွက်ဘုန်းကြီးဝမ်းမြောက်ဝမ်းသာသာဓုသာဓုသာဓုခေါ်ပါတယ်ဗျာဒီနေ့ကျွန်တော်တို့အလူရှင်စင်းကိုကျင်ညာပါရစေအာဦးမျိုးဦးမျိုးကျော်မြင့်ဒေါ်မာဝင်းကနေပြီးတော့ ဆရာတော်အတွက်နဝကမဒေါ်လာ150ဓမ္မ class အတွက်ကဒီစာသင်တန်းအတွက်ဒေါ်လာ150နောက်ဦးကျော်လင်းဦးကျွန်တော်ဗမာပြည်ကမြန်မာပြည်ကပါဦးကျော်လင်းဦးဒေါ်ကြည်ကြည်မျိုးသာထွန်းပြည့်စုံလင်းလင်းပြည့်ဖြူတို့ကနေပြီးတော့ဆရာတော်အတွက်နဝကမဒေါ်လာ100လူပါတယ်ရှင်အဲအားလုံးဓာတုခေါ်ပြကြပါခင်ဗျာ သာဓုသာဓုသာဓုဆရာတော်ဒီဒီလူအတွက်အနုမောဒနာအာဟောပြပါရှင်ဗျာအဲခွေတို့ဒီလှူတဲ့တန်းတဲ့ဒကာနမတွေလူတာကတော့အခုလူကတော့တခြားလူနဲ့မတူဘူးပေါ့ဗျာဓမ္မသင်္นานလည်းဖြစ်တယ်ဓမ္မသင်္นานရိုးတယ်မဟုတ်ဘူးတရား ကျင့်ကြအထုတ်တဲ့အပိုင်းတရားကျင့်ကြအောင်လည်းမကောက်ခက်ခဲတွေပါ ဖြည့်ရှင်းပြီးတော့ဒီကတော့ဓမ္မအသိဉာဏ်တွေတရားအသိဉာဏ်ရတယ်အသိဉာဏ်တွေမဖြစ်ဖြစ်အောင်လုပ်ပေးတဲ့လူမှုတောင်းမှုမျိုးပါပဲအဲလူမှုတောင်းမှုမျိုးဖြစ်တဲ့အတွက်ဒါလေးကိုလူရှင်များအနေနဲ့ကျင့်တော်ဝမ်းမြောက်ဖို့ပါပဲတာမန်သင်္นานမျိုးမဟုတ်ပဲနဲ့လူတွေအတွက်တရားအသိဉာဏ်လုပ်ပေးတယ်နိမန်နာမဖြစ်အောင်လုပ်ပေးတယ် နောက်နီးမလမ်းမှာ ဖြစ်တဲ့နေရာမှာလည်းဒီတိုင်းဟောပြောနေမဟုတ်ဘူးဒါတိုင်းညွန်ပေးတဲ့အနေထားမျိုးတွေလောက်ပေးတဲ့သင်္นานမျိုးဖြစ်တဲ့အတွက်ပါရမီကုသိုလ်ဖြစ်စေပါတယ်အဲတော့ဘုန်းကြီးတို့လောက်တဲ့နေရာမှာဒီမှာတခုပဲနည်းနည်းလေးပြောပြမယ်နော်ပါရမီကုသိုလ်ဖြစ်အောင်လုပ်တဲ့နည်းလေးဘုန်းကြီးစောက်တော့လည်းရေးဘူးပါပါရမီကုသိုလ်ဆိုပြီးတော့ဘုရားရှင်လက်ထက်ကဘာသာကြားတွေနေတဲ့ထုဏရွာဆိုရှိတယ် အကုန်လုံးကဘာသာကြားတွေပဲဒီနေ့တော့သူတို့ထုနာရွာကိုဖြတ်ပြီးတော့ဗုဒ္ဓအမှုရှိတဲ့တန်ခါေကြွမယ်ဆိုတဲ့သတင်းကိုရတယ်။နွေရာသီခုလိုနွေရာသီကာလပေါ့ဗျာ။နွေရာသီကာလဆိုတော့ဘုရားကခဝေးမျိုးတစ်မျိုးမှာဆုံးခံဆုံးဖုံးပေးသုံးမို့ဆုံးကတာဖုံးပေးပြီးမှဒီရွာကိုဖြတ်မှာ။ဒီရွာရောက်တဲ့ချိန်ကျတော့နေ့လယ်လောက်ရောက်မယ်ဆိုရွာသားတွေကခံမှန်းသိတာတယ်။သိထားတော့သူတို့ဘယ်လိုလုပ်ကြလဲဆို တို့ရွာနာမှာဗုဒ္ဓနဲ့ဗုဒ္ဓတပည့်သားတန်ဃာတွေအကြာကြီးနေခွင့်မရအောင်ဘယ်လိုလုပ်ကြမလဲဒါတိုင်ပင်ကြတယ်ဆွေးနွေးကြတယ်တိုင်ပင်ဆွေးနွေးတော့သူတို့ဘယ်လိုအကြံပေါ်လဲဆိုဘုန်းကြီးတို့ညာမှာလည်းခုချိန်နေရှိပါတယ်တချို့ရွာတွေမှာရေတွင်းတတွင်းပဲရှိတယ်ဒီတတွင်းကပဲအကုန်လုံးခတ်ပြီးတော့သုံးရီချိုးရီကုန်ခတ်သုံးတယ်အဲဒီတရွာလုံးမှာဒီတတွင်းပဲရှိပါတယ်အဲဒီက နိုင်ငံရဲ့ရွာတွေလှမ်းကြည့်ပေါ့ခြံစည်းရိုးတွေလည်းမရှိဘူးဒီရေတွင်းကလည်းအကုန်လုံးကမြင်းနေရအဲတော့ဒီသူတို့အတိုင်းပဲဆုံးဖြတ်လိုက်တာတောက်ရချိုးရအကုန်လုံးခတ်ထားခတ်ထားပြီးဒီရေတွင်းကြီးကိုတို့မျက်မှိုက်တွေကောင်းရိုးဒီပြန်ဆယ်လို့လဲလွယ်ကူတဲ့ပေါ့လေမျက်မှိုက်တို့ကောင်းရိုးမိုက်ကောင်းရိုးတို့ဒါတွေနဲ့ဖုတ်အုပ်ထားမယ်ဒါဆိုတော့ဗုဒ္ဓအမှုကြီးတဲ့တန်ခါတို့ရွာရောက်လာရေတောက်ဆရာမရှိဘူးရေတောက်ဆရာမရှိတို့ရွာနာမှာကြာကြာမနေနိုင်ဘူး အဲ့ဒီဆုံးဖြတ်ချက်ချပြီးတော့အဲ့ဒီတိုင်းပဲလုပ်ပါအဲ့လိုလှုပ်ထားတယ်အဲ့ဒီချိန်မှာပဲနောက်ကြွလာတယ်ပေါ့ဗျာဗုဒ္ဓဒီနေ့လိုကြွလာတယ်ဆိုပါတော့အဲ့ဒီရွာနာရောက်တော့နေရာလဲဘူးတော့နားပါတယ်အရင်တော့ကတော့တန်ဃာတွေကဒီခေတ်လိုလဲမပေါ်များဘူးပေါ့ဗျာမပြည့်စုံပေါ့သင်္ကန်းတွေပါလေဆိုတော့ကိုယ့်အကိုချုပ်ရတာတွေရှိတယ်သွားလေးရလာလေးရ ဆုံးကမဲ့ပုံကိုယ်တွေကမပေါ်တော့တပိတ်တရားလည်းအများအားပါရတယ်နှစ်ထပ်သင်္ကန်းပေါ့ဘုန်းကြီးတို့ခုနှစ်ထပ်သင်္ကန်းကထိန်ကခွင့်ပြုထားတော့သွားလေတဲ့ဆောင်းရတော့ခြုံထားရတော့မလို့ပေါ့လေဆောင်းထားအဲ့ဒီခေတ်တုန်းကတော့တခါတည်းဒီနှစ်ထပ်သင်္ကန်းမှာပါရတယ်တပိတ်ကပါတယ်နှစ်ထပ်သင်္ကန်းမှာတခါတည်းဆောင်းလာတယ်အဲ့ဒီလို ဆောင်းလာတော့သစ်ပင်တပင်အောင်အရေးအောင်ရောက်တော့ဗုဒ္ဓနားပါတယ်နားတော့အင်းရှင်အာနန္ဒာဒီလိုပဲဒီနှစ်ထပ်သင်္ကန်းခင်း ပေရိုက်ပေါ်မှာထိုင်ပြီးတော့ရှင်အနန္ဒာကိုရေခတ်ကမ်းမှာတပိတ်ပေးပြီးတော့အနန္ဒာငါဘုရားရေစားတော်မူတယ်ရေသွားခတ်ချေတဲ့တပိတ်ကြီးကိုပေးတာရှင်အနန္ဒာလည်းဒီယွာနာလေးအာတပိတ်အောင်နားတာဆိုတော့ယွာတွေကရေတွေကိုလှမ်းမြင်နေရတာပဲရေတွေကိုဘာလို့တာလဲခုနမျက်မှိုက်တွေကောက်ရိုးတွေနဲ့ဖို့ဖုံးအုပ်ထားတာရသော်ဗျာရေမရပါဘူးဗျာရေကိုမရအောင်တရားရွာသူရွာသားတွေကဖုံးအုပ်ထားပါတယ် မြတ်စွာဘုရားတခါဒုတိယအကျင့်ထပ်မှခတ်များတယ်အနန္ဒာငါဘုရားရေးစားတော်မူတယ်ရေးသွားခတ်ချေသောတပိတ်ပေးပြန်တယ်အနန္ဒာရေးမရနိုင်ကြောင်းတခါထပ်လျှောက်ပါသုံးချိန်မြောက်ဗုဒ္ဓဆက်မိတ်မှာအနန္ဒာငါဘုရားရေးစားတော်မူတယ်ရေးသွားခတ်ချေအဲ့တော့ရှင်အနန္ဒာအဲ့ဒီချိန်တော့ဘာမှမလျှောက်တော့အင်းမြတ်စွာဘုရားအကြောင်းရှိလို့ဒီစကားမိတ်လာပဲဆိုပြီးတော့ရေရင်းကိုတန့်သွားပါတယ်ပြန်စွာဘုရားတပိတ်ယူပြီးတော့ တပည့်ယူပြီးတန်းသွားတဲ့အချိန်မှာဘာဖြစ်လာလဲဆိုတက်မဲ့ရေတွေက အောက်ကနေသူကလိုလိုကန်ထွက်ပြီးဒီမျက်မှိုက်တွေနော်ကော်ရုံးမိုက်တွေကုန်ဖယ်ရှားပြလိုက်တာရေတွေကနှခမ်းတွေတက်လာတော့အနန္ဒာအဲ့မှာအာအာသိမ့်ပြီးတော့မြတ်စွာဘုရားရဲ့ဘုံတကိုးတွေကိုလည်းချီးကျူးပါတယ်။အော်မြတ်စွာဘုရားအတော်ဘုံကြီးတဲ့ပုဂ္ဂိုလ်ပဲအမခန့်ကိုမယုံကြည်နိုင်ကြပဲ။တက်မဲ့ရေတွေကလိုလိုကန်ထက်လာတာပဲသူက ဝမ်းမြောက်ဝမ်းသာအမိုက်တွေလည်းဖယ်ရှားကြီးကြီးလင်းလင်းရေပေါ်တပိတ်နဲ့ခတ်လာတာတန်ဃာတွေအကုန်လုံးဖုံးပေးရတယ်အဲ့ဒီမှာမြတ်စွာဘုရားကိုလည်းလျှောက်ပါတယ်ဒီအကြောင်းရတယ်အဲ့တော့မြတ်စွာဘုရားဗာမေးလားအနန္ဒာတဲ့ငါဘုရားဒီရေတူးသောအကြောင်းကြောင့်မို့ဘုရားဖြစ်ပေါ်လာတာမဟုတ်ဘူးဆိုတော့ဒါအောင်မိတ်ပါတယ်ဒီဇလန်းကတော့မူရင်းပါဠိကဒီလောက်ပဲအဲ့ဒီမှာဘုန်းကြီးကြိုက်တဲ့စကားလေးကတော့အထက်ကရာဖွင့်လေးကြိုက်လို့ဘုန်းကြီးယူရေးခဲ့ပါတယ် ထက်ကရာဖွင့်ဆိုတာကဘုရားဟောပါဠိတော်လို့ခေါ်တယ်နော်ဘုန်းကြီးတို့လူမျိုးတွေဒါလည်းမှတ်တာဘုရားဟောပါဠိတော်ဒါကိုဖွင့်တာထက်ကရာလို့ခေါ်တယ်ဘုရားဟောပါဠိတော်ကစာအုပ်ပေါင်း40ဒါကိုပိဋကသုံးပုံနိကေ900လို့ခေါ်တယ်ပိဋကသုံးပုံဆိုစာအုပ်20ရှိတယ်နိကေ900ပေါင်းစာအုပ်40ခုပိဋကသုံးပုံဆောင်တဲ့ဆရာတော်အရှင်မြတ်တွေဟာတော်တော်ကြီးညိုဆရာကောင်းဒီစာအုပ်20ဘုန်းကြီးမဆောင်နိုင်ပါဘူးနော်သူတို့လည်းအကုန်မဆောင်နိုင်သေးဘူးနော်တဝက်ပဲဆောင်နိုင်သေးတယ် ဒီဟာတွေကိုထပ်ဖွင့်တာကဒီဆောက်ပေါင်းအထက်ကရာ50တောက်ရှိတယ်ဒါလည်းမှတ်တာနော်တခြားဘာသာဝင်တွေဆိုသူတို့ဘာသာမှာဆိုရင်ဟုတ်လားခရိယာဆိုတမ္မာကျမ်းသာသိကဘလောက်အဟောင်းကဘလောက်အကုန်သိတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာလူမျိုးတွေမေးလိုက်အဲ့ဒါမသိဘူးတစ်ခါတည်းဘာသာရေးခေါင်းဆောင်တွေကစရင်မပြောနိုင်မှဖြစ်တယ်ဘုန်းကြီးတို့အဲ့လောက်တော့သိစေချင်တယ်ပြန်ပြောမယ်ဘုရားဟောပါဠိတော်ကအုပ်ပေါင်း40ရှိပါတယ်ကိုယ့်ကိုမှတ်ထားပါနောက်အဲ့ဒါကိုဖွင့်တဲ့အထက်ကရာလို့ခေါ်တယ် အထက်ကရာဆိုတာကတော့ဘုန်းကြီးတို့မှတ်တမ်းတင်တာဘယ်လိုလဲဆိုတော့ဘုရားကဟောပြီးတော့တရားဟောပြီးကြွသွားတယ်ဒီတရားဝဲမှာရှင်သာရိပုတ္တရာတို့ရှင်အာနန္ဒာတို့အစရတကယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေပါပါတယ်အဲတော့တရားဟောပြီးကြွသွားတဲ့ကနားမလဲတဲ့ကကျန်တဲ့တရားဟောပြတာကရှင်သာရိပုတ္တရာတို့ရှင်အာနန္ဒာတို့ရှင်ကိစီတို့ဒီလိုမေးရတယ်အရှင်ဘုရားကုဏဘုရားဟောသွားတယ်ဗျာဒီစကလုံးလေးဒီတော့နားမလဲဘူးဗျာအဲ့မှာပြန်ရှင်းပြတာကို ဘုန်းကြီးတို့ထေရဝါဒမှာထက္ကရာလို့သုံးပါတယ်ဘုရားရှင်လက်ထက်ကထက္ကရာဟောင်းတွေရှိသလိုနောက်ပိုင်းဘဖွင့်တဲ့ထက္ကရာသစ်တွေလည်းရှိပါတယ်အဲ့ဒီထက္ကရာဟောင်းတွေကတော့ဘုန်းကြီးတို့အဲ့လိုယူဆပါတယ်ဒါထက္ကရာလို့ခေါ်ပါတယ်အဲ့ဒီထက္ကရာလည်းကျင်းနေတဲ့အခါကျမလုံလောက်တော့ထပ်ဖွင့်တာအဲ့ဒါတီကာလို့ခေါ်ပါတယ်အဲ့ဒီထက္ကရာက52ဝုတ်ရှိတယ်အဲ့ဒီထက္ကရာကိုထပ်ဖွင့်တာကဒီက26ဝုတ်ရှိတယ်ဒါလောက်လေးမှတ်ထားနော်ဒါလောက်ဆိုဘုန်းကြီးတို့လူမျိုးတွေပြည့်စုံပါ ပိရိကသုံးဖို့ဆိုဇောင်း20ပိရိကသုံးဖို့နိက900ဆိုဇောင်း40ဒါကိုထပ်ဖွင့်တာထကရာကဘယ်လောက်လဲ50တောက်ခါလေးမှတ်ထားမယ်နော်အဲ့ဒီအဒီအထကရာကိုထပ်ဖွင့်တာဒီကက26မပြောတော့ပဲစီသူများမေးလိုက်တော်တော်များများမပြောတတ်ဘူးဒါလေးဘုသူတပါဗျာအဲ့ဒီခုနကအထကရာထဲမှာ ဖွင့်ထားပါတယ်ဘာဖွင့်ထားလဲဆိုဒီရီတွေကတက်ရှိသဘောမျိုးလို့ ရေကြီးတဲ့ကနေသူ့အတူကန်တက်လာတာဘုရားရှင်ရဲ့ဘုံတို့ကိုကြောင်းမလို့မဟုတ်ပါဘူးတဲ့တကယ်အဲ့လိုဖွင့်ပြီးတဲ့ခါကျတော့နတ်တွေကနေပြီးတော့နတ်တွေမြမာတွေကနေဖန်ဆင်းလို့ဖန်ဆင်းပေးတာလည်းမဟုတ်ဘူးနတ်တွေမြမာတွေကပြုလုပ်ပေးတာလည်းမဟုတ်ဘူးဘုရားအလောင်းဘဝပါရမီဖြည့်စင်ခါတော့ကပါရမီဖြည့်တဲ့ခါမှာသူများလိုအပ်ချက်ကိုကြည့်ပြီးတော့ဗုဒ္ဓကလူခဲ့တယ်တန်းခဲ့တယ် ကိုလိုအပ်ချက်မကြည့်ဘူးနော်အဲ့ဒါမှတ်တာနော်ကိုကလည်းလိုအပ်ချက်ကြည့်လှူတာမျိုးပါရမီကုသိုလ်မဟုတ်ဘူးဟောဒီပုဂ္ဂိုလ်ကမျက်စိလှူလားလိုလားမျက်စိဖောက်လှူခဲ့တယ်မြတ်စွာဘုရားဒီပုဂ္ဂိုလ်ကစားစရာလိုရင်စားစရာနော်စားရှိလို့ပေါ့လေသူဘာလိုလဲတွေးသားလိုလားတွေးသားလိုလိုက်တယ်ဒါမျိုးလှူခဲ့တာမျိုးသူများရဲ့လိုအပ်ချက်ကိုလှူခဲ့တဲ့တွေ့ကိုလိုအပ်ချက်ကိုဆူတောင်းစရာမလိုဘူးအလိုလိုပြီးွားလား မြတ်စွာဘုရားအဲ့ဒီနီးနဲ့ပါရမီဖြည့်တဲ့အတွက်ဒီမှာရေတောက်ခြင်းနဲ့ရေလိုလိုပြီးွားတာဒါကိုမိတ်သွားပါတယ်တကယ်လားဒီနေ့ဓမ္မသင်္นานမှာလှူတဲ့တန်းတဲ့ပုဂ္ဂိုလ်ဒီကနေ့လိုအပ်ချက်ရှိပါတယ်အဲဘုန်းကြီးတို့လည်းဒါတွေမကြွန့်ကျင်ပါဘူးဒါတွေလှုပ်ဖို့အတွက်ငွေကြေးတွေလိုအပ်ပါတယ်ဒါတွေအတွက်လှူကြတဲ့တန်းကြတယ်လိုအပ်ချက်ကိုကြည့်လှူတာနော်အဲ့ဒါကိုဒါညာနဲ့ရှင်ဟာဒါတော့အင်မတန်လိုအပ်တဲ့ကိစ္စပဲဒါတော့လူမကောင်းပါပဲဒါမျိုးလှူတာမျိုး အဲကိုယ့်ရဲ့လိုရင်ဆန္ဒမကြည့်ပဲနဲ့အများရဲ့လိုအပ်ချက်ကိုကြည့်လူတာနော်ဟောဒီသင်္ဍဘလောက်ကြိုးများတယ်ခုနဘုန်းကြီးပြောခဲ့ပြီခါတိုင်းတို့ဘုန်းကြီးတို့သင်တဲ့ဓမ္မဟိုဓမ္မသင်္ဍနဲ့သင်တယ်ဆိုတာကထိုင်နေတာပါတယ်တကဆွေးနွေးတဲ့အခါမှာတိတ်မဆွေးနွေးကြဘူးပေါ့အခုဟာကြတော့တဏှာတည်းမဟုတ်ဘူးနေရာတကာနိုင်ငံတကာကနော်ခါတိုင်းဆိုရင်တော့ဘုန်းကြီးတို့ဒီနိုင်ငံတွင်တော့ပဲများပါတယ် နိုင်ငံတကာဆယ်နေမဟုတ်အခုနိုင်ငံပါဂျမေကာဒကမာကြီးတွေတွေ့တယ်နော်ကနေဒါဒကမာကြီးတွေတွေ့တယ်ဗမာပြည်ကတွေ့တယ်ထိုင်ဝမ်တွေ့တယ်မလေးရှားတွေ့တယ်စင်ကာပူတွေ့တယ်အများကြီးပေါ့ဒါဘုန်းကြီးသိတာလောက်တင်ပြောတာနော်မသိတာတွေအများကြီးပါသေးတယ်နော်မသိတဲ့ဒီဒီတက္ကဓမ္မတွေအဲကြောင့်ဘုန်းကြီးတို့ဓမ္မအမေးဖြေလို့တကဘုန်းကြီးဘယ်ကလဲဘာညာမေးတာကဒါလေးလည်းသိကျင်လို့ပါဘယ်ကနေလှမ်းမေးတယ်ဆိုတာအဲ့တော့ခုနလေးမှတ်ထားမယ်နော် အလှတန်းလုပ်တဲ့အခါမှာပါရမီကုဆိုဆိုတာဘာလဲဆိုသူများလိုအပ်ချက်ကိုကြည့်လှူတာသူများလိုအပ်ချက်ကြည့်လှူရင်လှူလဲလှူခဲ့ရင်ဘာမှဆူတောင်းစရာမလိုကိုလိုအပ်ချက်အလိုလိုပြည့်လာတယ်ဖရာကပါရမီဖြည့်ခဲ့တယ်လေးတင်ခြင်းနဲ့ကဘာတင်ပါရမီဖြည့်ခဲ့တယ်ကသူများလိုအပ်ချက်ကြည့်တယ်ကြည့်လှူခဲ့တဲ့အခါကျတော့သူလိုချင်ရေလိုချင်တယ်ဆိုတော့နတ်ကလည်းဖန်ဆင်းပေးတာမဟုတ်ဘူးနော်ဘုံကံကြောင့်ဖြစ်ပေါ်လာတယ်မဟုတ်သူ့လိုအပ်ချက်လိုလိုပြည့်လာတာဒါပဲနော် အဲ့ဒါပါရမီကုသိုလ်လို့ခေါ်ပါတယ်ဒီတော့ဒီနေ့လူတဲ့တန်းတဲ့ပုံကောင်များကဟောအဲ့ဒီပါရမီကုသိုလ်ဖြစ်အောင်ငါတို့လူအပ်ပေတယ်လို့ဒီလိုဝမ်းမြောက်ဝမ်းသာစိတ်တွေထားပါအဲ့ဒါဆိုရင်တော့ပိုအကျိုးများတော့ပေါ့နော်ဒါကတော့ဘုန်းကြီးတို့ဒီလူတဲ့တန်းတဲ့ကုသိုလ်အတွက်နုမောနာတရားပါတယ်ဒီလောက်နဲ့တော်မယ်နော်ဘာဖြစ်လို့လဲဆိုမေကုံမေးမေးတာမေးတာတွေတော် သာဓုသာဓုသာဓုကဲမိကုန်းအဲဆရာတော်ဗျာဒီရတော့မိကုန်းတော့တော်တော်တူတယ်ဗျာဟောတိလက်သိချင်တာလည်းပါအဲ့တော့ဒီတော့မိချင်တာတော့မေးပါဆရာတော်ပြောတယ်ဒီတရားတွေထဲမှာနိတော်ကုဆရာတော်ကြီးအကြောင်းဆရာတော်မိန့်မှာသွားတယ်တော်ကုဆရာတော်ကြီးကတော့ရိယာပုတ်တစ်ခုကိုရေ ဟိုနိုင်ပေါင်းများရက်ဆက်ပြီးတော့24နိုင်ထိုင်တော့ရှာဆိုထိုင်နိုင်တဲ့ပုံကိုယ်တွေဖြစ်တယ်နောက်ပြီးတော့ဒုစားနာကတော့သူကသူ့ကိုယ်ခန္ဓာမှာတကယ်ဆွဲကပ်နေတဲ့ယောဂဟောင်းနေဒီတရားပျောက်သွားတယ်ဟာအဲ့ဒါပျောက်သွားတဲ့ဟာပြည့်တော့ဒုစားလုံးတော့ဗျာအဲ့ဒါသူ့ရဲ့ထုတ်ပတ်တိတော့သွားဖတ်ကြည့်တယ်ဘာလို့လဲဆိုတော့တရစ်တော်တို့ဒီအနောက်တိုင်းစင်းမှာ ဝိပဿနာနဲ့ပျောက်သွားတယ်ဆိုတာတကားမှ မရှိပါဘူးဗျ။စိတ်နဲ့ကုတာပဲပျောက်တယ်ဆိုတာပဲရှိတယ်။အခုကဝိပဿနာသူကသူကိုယ်တိုင်လောက်ပြီးတော့ပျောက်သွားတယ်ဆိုတော့တော်တော်အံ့ဩဖို့ကောင်းတဲ့အတွက်ကြောင့်လူရတော့အယမ်းစိတ်ဝင်စားပါဗျာ။အဲ့ဒါဘာဖြစ်လို့ဘယ်လိုအကျိုးအကြောင်းကြောင့်အော်ဒီဝိပဿနာရဲ့အကျိုးကအကြောင်းဖြစ်သွားတယ်။အဲဒီ ဘိဓမ္မာအခြေခံရှိတော့ပိုကောင်းတာပါတခါကြီးဒီတရားထုတ်တဲ့ခါကျတော့စိတ်ကကြည်လင်လာတယ်စိတ်ကြောင့်ဖြစ်တဲ့ရုပ်တွေရှိတယ်တခါကြီးအဲဘုန်းကြီးတို့ဥပမာလေးနည်းနည်းနားလည်အောင်ရှင်းအောင်ရင်တော့ဘုန်းကြီးတို့အတန်ပေါ့တခါကြီးအခုဆိုရင်ဒေါသမဖြစ်တဲ့ချိန်ကအတန်တစ်မျိုးပေါ့နော်ဒေါသဖြစ်တဲ့ဖြစ်တဲ့ချိန်ကအတန်တစ်မျိုးလေအဲ့လိုပဲစိတ်ကအခုဘုန်းကြီးတို့တရားထုတ်ပြီးစိတ်ကကြည်လင်သွားတယ်မကောင်းတဲ့အကုသိုလ်စိတ်တွေမဖြစ်တော့စိတ်ကကြည်လင်တော့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေရှိတယ် အဲ့ဒီရုပ်တွေကကြည်လင်းလာတယ်သွေးသားတွေကြည်လင်းလာတယ်သွေးသားတွေကြည်လင်းလာတဲ့အခါမှာအဲ့ဒီခုနကမကောင်းတဲ့ယောဂတရားကြီးတို့ပြောတဲ့ဆဲတွေပေါ့လေဒါတွေကဖယ်ရှားပြတ်လိုက်တယ်လို့ဖြစ်သွားတယ်။ဒီမှာတော့သာမပိတာတော့ဒီစေတစာယုတ်တွေထဲမှာဝဏ္ဏယုတ်တို့ဘာတို့ပါတယ်။ဝဏ္ဏယုတ်တွေစေတစာယုတ်တွေထပ်ထပ်ဖြစ်အခုတရားလည်းဆက်တိုက်မှတ်နေတာကိုအကုသိုလ်မျိုးဆက်တိုက်ဆက်တိုက်ဆက်တိုက်ဆက်တိုက်စိတ်တွေကကြည်လင်ကြည်လင်ကြည်လင်နေတယ်။ကြည်လင်နေတော့စိတ်ကြောင့်ဖြစ်တဲ့ယုတ်တွေကကြည်လင်လာတယ် အဲ့ဒီထဲမှာဝဏယုတ်ဆိုတာပါတယ်ဝဏယုတ်ကလည်းဒီကကြည်လင်ကြည်လင်ကြည်လင်ကြည်လင်ဒီကလေးဘလောက်ထိကြည်လင်လဲအယောင်လင်းထွက်လောက်တအောင်ကြည်လင်တယ်ဒီမှာယုတ်တရားကြည်လင်သွားတဲ့ကသွေးသားတွေတန့်ရှင်းသွားတဲ့ကယောဂပျောက်တယ်လို့ဒီလိုပြောပါတယ်ဒီဓမ္မမှာအဲ့ဒါအကြောင်းမို့အဲ့တော့နောက်တစ်ချက်ကတော့ဘာလို့သေးလဲဆိုတော့ဆရာတော်ဘုရားကြီးတို့ကခြေတော့မှာမြင်းလုံးကြီးတွေပေါ့အလုံးကြီးတွေဖြစ်တာဒီမှာဒီယောဂဖြစ်ခြင်းကြောင့်သူကတေခြင်းလဲတေမယ်ဆိုတော့ gain ငါတေမဲ့တူတော့ မသိခင်တရားရအောင်လုပ်မယ်ဆိုအဲ့ဒီဝီရိယတွေလည်းပါတယ်တခါကြီးမှန်ပါဘုန်းကြီးတို့သူတို့လိုမလုံနိုင်ဘူးသူတို့ဝီရိယမမီဘူးကိုကသူတို့လိုလောက်ထီအောင်လည်းပြောရရင်တော့သေလောက်အောင်မဖြစ်သေးဘူးလို့ပြောရမှာပေါ့တခါကြီးသေလောက်မဖြစ်တော့သူတို့လောက်ထီအောင်လည်းမလုံရဲဘူးဖြစ်ပုံကနည်းနည်းလောက်နာလာရင်တို့ကတွန့်လိမ့်နေကိုပဲသေတော့မလို့လို့ဖြစ်ပြီးဟိုကမဟုတ်အပြတ်ချတာဒီမှာဒါတွေကိုပြုတ်ကြတော့မှာအဲ့လိုမျိုးထိအောင် မှန်ပါဗျာအဲ့ဒါဒါကြောင့်သူအင်းဒါကြောင့်မို့သူတို့ကတော့တကယ်ကိုဝီရိယဆရာတော်ကြီးတွေဆိုရင်တော့ဘုန်းကြီးအဲ့လိုကြီးညိုမိတယ်ပေါ့ဘုန်းကြီးကိုယ်တိုင်တကယ်ကြီးမှန်တာပြောရင်ပရမတော်ကအဲ့ဆရာတော်ကြီးမပြန်တော့ဘူးကသွားဖို့လုပ်တယ်ဘာလို့သွားကြင်လဲဆိုဘုန်းကြီးအဖွာဖွာတယောက်ကြီးတယ်သူအသက်80ကျော်ပြီအဲ့ဒီခုတော့ဆုံးသွားပါကြာပြီဒီဖွာကအဲ့ဒီဆရာတော်ကြီးသွားထိုင်တော့ ဒကာကြီးသူဆိုအသက်80ကျော်ပြီနော်80ဘလောက်ကျော်တယ်ဘုန်းကြီးမသိဘူးမမှန်ဘူးသူကဆရာတော်ဘုရားကြီးသွားထိုင်တော့6နာရီ9နာရီထိုင်မိုက်လည်း6နာရီ9နာရီရတယ်အိတ်မိုက်လည်း6နာရီ9နာရီရတယ်ဈဉ္ညာလျှောက်မိုက်အဲ့လိုရတယ်ဟာအဲ့တော့ဖွာလာပြောတော့အကြတော့ဟိုဒကာကြီးကသွားမယ်လို့လှုပ်လိုက်သေးတယ်မှန်ပါဒါပေမဲ့ဘုန်းကြီးပြင်တဲ့အချိန်ကျဆရာတော်ကြီးကပြန်တော်မူသွားရောဗျာပြန်တော်မူသွားတော့မသွားဘူး ဒါဘုန်းကြီးရဲ့စိတ်ကလည်းတမျိုးပြတခါကြီးကဘယ်လိုလဲဆိုတော့ဒီဆရာတော်ဖျားကြီးတွေနဲ့ပဲဓာတ်ရတွေ့ချင်တယ်ဒီလိုဒီလိုထင်ရှားတယ်ကျန်တဲ့တပည့်ကြအားမရဘူးဗျာဘုန်းကြီးဘုရားမှာတော့ဒီကံကောင်းတာလေးတစ်ချက်ပြောပြပါမယ်မဟာစီဆရာတော်ကြီးဓာတ်ရဘုန်းကြီးတွေ့ခဲ့ပါတယ်ဓာတ်ရနော်မောင်းတော်မြေစင်းတော်ရဓာတ်ရတွေ့ပါတယ်မှန်ပါနောက်ပြီးတော့ဖောက်တော်ရဓာတ်ရတွေ့ပါတယ်သူတို့နီးတွေကိုလည်းစနစ်တကျသင်ပေးပါတယ် ခုလိုတော်ပြည့်သည်ဘုန်းကြီးဒုတင်နေနိခံမှုပါတယ်အဲ့လိုပေါ့ဒီမှာအဲ့လိုဆရာသမားတွေတော့ခုပြန်တော်မူသွားပြီနေပြီးတော့အေလာဂိုင်းကျုပ်ဆရာတော်ကြီးသူကတရားဝန်းကျင်လောက်ရှိတယ်အဲ့ဒီဆရာတော်ကြီးဒီဘုန်းကြီးတော်နေယူဘူးတယ်တခြားသင်ပေးတယ်အဲ့ဒီဆရာတော်ကြီးဆိုတရားဝန်းကျင်ဖြစ်နေပြီနော်တခါကြီးတရားဆွေးနွေးတာနော်မမှားဘူးဗျာဒီနေ့မနက်ကမရှိတာဘုန်းကြီးညနေပြန်မေးတာအာမှားတာလည်းမရှိဘူးမေ့တာလည်းမရှိဘူးအာအသင်ကိုတော်တော်ကောင်းတယ် အဲ့လိုမျိုးတွေကြုံရတယ်ဘုန်းကြီးဘွားအဲ့လိုကြုံတယ်ဘာပဲဖြစ်ပေါ့ဗျာတခါရမေးတော့လေခုနဆရာတော်ကြီးတွေတကယ်ကြီးညိုစရာကောင်းပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့ခုနတော့ဝီရိယအကျင့်တော့မတူဘူးပေါ့ဗျာကိုကစွမ်းနိုင်တယ်လှုပ်ကြည့်ပေါ့ကိုမစွမ်းနိုင်တော့လေကိုစွမ်းနိုင်တဲ့နီလန်တိုင်းသွားကြတာပေါ့ဒီပါဗျာကျေးဇူးအများကြီးတင်ပါတယ်ဗျာဆရာတော်ဗျာအဲရိုးသေးစွာကြော့ပါတယ်ဗျာဟုတ်ကဲ့ ဆရာတော်ဘုရားသင်ပေးတဲ့အတိုင်းပဲအာနာပါတကပ္ပတန်စီးပိုင်းတဲ့အခါမှာဟိုပထမဆုံးအနေနဲ့ဟိုဒီပြီးတော့ကဏ္ဍနာနီးနဲ့မှတ်ပါတယ်ခင်ဗျာဒီတွင်တဲ့နီးပြီးတော့နှကောင်းဝါကိုဒီထိတာကိုသိတဲ့နီးပေါ့ဗျာသာတိမြောက်ရင်မှတ်ပါတယ်ခင်ဗျာပြီးတော့မှဟုတ်ကဲ့ဒီဒုမာတိုရှိတိဆိုတဲ့အတိုင်းဝင်လေထွက်လေရဲ့တိုရှိကိုဒီတော့မှတ်ပါတယ်ဗျာမှတ်ပြီးတော့မှတကဒီဟိုဝင်လေ ရဲ့အစလည်းဆုံးထွက်လေရဲ့အစလည်းဆုံးအဲ့ဒါကိုမှတ်ပါတယ်ဗျာအလုံးစုံချင်းရတနိုင်တာဆိုတဲ့အတိုင်းပေါ့ဗျာနောက်စမှငြိမ်းပြီးဆိုတဲ့အတိုင်းအခရိကသမားကြီးတော့ရပါတယ်ဗျာအဲ့တော့ဒီဒီအနမနကမ္မတန်စီးပြတဲ့ဒီဓမ္မစင်နဲ့ပတ်သက်ပြီးတော့ဗျာဆရာတော်ဒီနေ့ဒီအိန္ဒိယဗေဒနှလုံးသွင်းမှုအစီအစဉ်ရှင်မျိုးနဲ့ရှင်ကြည့်လိုက်လို့ရှိရင်ဟိုတတိမြေယပထမဆိုတဲ့ဥစ္စာဟိုကဏ္ဍနာနီးနဲ့ဒီဟိုခုတနာနီး ကြီးတို့ဆိုလိုတော့ပါလားဖေ။ဒုမတုရည်တိဆိုတာအနုဘာန္ဒနာနိဗ္ဗာန်လားဖေ။ပြီးတော့ဟိုလုံးဆုံးရှိရအတ္တလကဆိုတာလဲအနုဘာန္ဒနာနိဗ္ဗာန်လားဖေ။အဲ့ဒါကိုဟိုရှင်းပြပေးတော်မူပါဖေ။အဲ့ဒီလိုလည်းပြောလို့ရပါတယ်ဒကာကြီး။ဟုတ်လား။သူကဒကာကြီးကဇာမိုင်းသွားလားဝိပဿနာသွားသွားသလားတော့ဒါတွေတော့အရေးကြီးတာပေါ့လေ။ ဆရာဝိပဿနာဘာလဲပါပါပါဆရာဒီမှာကတော့သူပြောထားတာကအဓိကတော့ပထမခဏနာနီ နောက်နုပါဏနာနီဖုဒနာနီပေါ့ဒီတိုင်အောင်ကတော့တမ္ထပြောပြောဝိပဿနာပြောပြောမှန်းနေတာပေါ့လေဒါတွေကတော့ဂါကြီးပြောတာတွေကုံမှန်းတယ်ပြောလို့ရပါထပ်ပနာနီးကြတော့သူကဇံရမှာထပ်ပနာနီးလို့ခေါ်တာဇံလိုက်သွားတဲ့ပုံကများကိုရွယ်တယ်ဟုတ်ပါဟို ဝိပဿနာဒီဝိပဿနာဓာတ်ရဲသွားတဲ့ပုဂ္ဂိုလ်ကတော့ဝိပဿနာဉာဏ်လေးဖြစ်လာရင်တော့ထမနာနီးတော့မဖြစ်တော့ဘူးတဏ္ဍကနာနီးကြော်သွားမှာပေါ့မှန်ပါခုနဟာကြီးပြောလို့ရပါတယ်ဒကာကြီးခုနကဒီကရဏာနီးဒကာကြီးပြောတဲ့တက္ကနာနီးတမတ်ချက်ကတော့မရှိဘူးပေါ့ဗျာဒီဟိုကရဏာနီးဆိုဘယ်ဘယ်ဟာကိုကရဏာနီးတို့ရှိရကရဏာနီးဟိုစမကသာမှာဘာနီးဒီလိုတမတ်ချက်တော့မရှိဘူးပေါ့သူကတော့ ဒီတဲ့အောက်ကကဏနာနီးတို့နုဘာနာနီးတို့ဖုဒနာနီးတို့ကတော့အကုန်လုံးပြောနိုင်ပါတယ်အကုန်လုံးကျုံဝင်နေတယ်လို့ပြောလို့ရတယ်ဒီကဟိုဘက်မှာတော့တကူတော့ရှိတော့ဗောသမခါစာ၄တူမဖြစ်ခင်တော့ကဏနာနီးပဲမှတ်လို့ကောင်းတာဟုတ်နောက်ပိုင်းကျတော့ဒီလေးရရှေးလာပြီဆိုရင်တော့အဲ့ဒီမှာတော့အနုဘာနာနီးကပို့ပြီးတော့အဆင်ပြေတာဗောအဲ့ဒီလိုမျိုးတွေတော့ပြောကြတာဗော ဒါပေမဲ့တဝုနဲ့တူမတူဘုံကတခါတည်းလှုပ်ရှူရတဲ့ခါမျိုးတွေရှိတယ်လှုပ်ရှူတဲ့ခါမျိုးကြရင်တော့အစင်သင်းတယ်လို့သွားတော့ဟိုတနေ့ကဒေါက်တာတတိုးမေးတယ်လို့ပေါ့လေဒါကြီးအများအားတတ်မှတ်နေရလားဒီတိုင်းကြီးဖြစ်စဉ်ကြီးတိုင်းဖြစ်ရမှာလားပထမဒီဒီပေါ့လေဝင်လေထွက်လေမြဲအောင်လုပ်မယ်တတိမြဲအောင်လုပ်မယ်ပြီးတော့တို့ရှိသိမယ်ပြီးတော့ဇလည်းဆုံးသိမယ်ဒီဖြစ်စဉ်တိုင်းဒီလိုဒီလိုသွားမယ်ဒါရေပုံရတတ်မှတ်ချက်ပေါ့တခါရဲ့တဝုနဲ့တူမတူပေါ့ မတူတော့ဒီနီးတွေကလည်းဘယ်ဟာဘာနီးဆိုတော့တတ်မှတ်ချက်ကတော့ရေပုံရတယ်အဲ့လိုယူလို့ရပါတယ်မှန်ပါပါအဓိကတော့ဘုန်းကြီးတို့ကဘာဖြစ်စေခြင်းလဲဆိုတော့လေပေါ်မှာမြဲလာရင်ဇန်လိုင်းသွားတဲ့လူကဇန်လိုင်းကိုရောက်ဖို့ဝိပဿနာသွားတဲ့ပုဂ္ဂိုလ်ကဝိပဿနာဉာဏ်နဲ့ဖြစ်ဖို့ဒါပဲဘုန်းကြီးတို့ကဥတည်ပါတယ်ဒီဟာတွေကတော့ကြိုက်ချင်လဲကြိုက်မယ်မကြိုက်ချင်လဲမကြိုက်ဘူး ဘယ်ဟာကဘယ်နည်းနဲ့ကြိုက်တယ်ဆိုတော့ပုံသေးတတ်မှတ်လို့မရဘူးလို့ပြောချင်တော့ဗောဒကာကြီးအဲ့လိုဆွဲမထားပါနဲ့ဘုန်းကြီးကြံကြံပေးချင်တာဒကာကြီးမှတ်ဘယ်နည်းနဲ့ပြီးဆိုမှတ်လို့ရတယ်ဒီဘမှာဇန်တိုင်းသွားရင်ဇန်ရဖို့ရည်ကြီးတယ်ဝိပဿနာတိုင်းသွားရင်ဝိပဿနာဉာဏ်တွေဖြစ်ဖို့ရည်ကြီးတာဗောနော်အဲ့ဒါလေးကိုအာရုံပြုအမှန်ပါကဲနောက်ထပ်တယောက်ခုနကဟောမေးဦးမလားကဲမေး ကျတော့ဝိပဿနာဉာဏ်ဖြစ်အောင်တလက္ခဏာနီးမှာတော့ဆရာတော်ရှင်းပြတဲ့ယုံနာဒီဟိုတဘာဝလက္ခဏာမြင်အောင်ရှုရမယ်။တော့ဆရာတော်ရှင်းပြတဲ့တမညာလက္ခဏာမြင်အောင်ရှုရမယ်ဆိုတာဆရာတော်ဟိုဆိုဟောကြားတဲ့အကြောင်းကျိုးတဘာဝဒီယုံနာတဘာဝအတိုင်းအနိစ္စဒုက္ခအနတ္တကိုမြင်အောင်ရှုရမယ်ညာကိုဆိုလိုတာပါလားဗျာ။တမညာလက္ခဏာဆိုတာဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဒါဟုတ်တယ်တဘာဝနှစ်မျိုးမှတ်ထားမယ် တဘာဝယုံနာယုတ်တဘာဝနန္တဘာဝမြောင်မှတ်မယ်မှတ်မယ်ကြောင်းကျိုးတဘာဝမြောင်မှတ်မယ်တဘာဝနှမျိုးများသောကမ္မဋ္ဌာန်းဆရာတွေပြောကြတာတော့သူတို့ကတော့ယုံနာတဘာဝမြောင်မှတ်ဖို့ပဲပြောတယ်ဘုံညာနှမျိုးလုံးပြောတယ်ဘာဖြစ်လို့လဲဆိုအဲ့ဒီပထမညာကယုံနာမြင်ရမယ်ယုံနာတဘာဝသိရမယ်ဒုတိယညာကကြောင်းကျိုးမြင်ရမယ်အဲ့ဒီတဘာဝတွေတဘာဝဆိုညာပါပဲဗျာအဲ့ဒီညာလေးဖြစ်မှတတ္တယညာမှာမှဝိပဿနာရှုတာဒီအနေစာတို့က သင်္ခါရတရားတွေသုံးဖို့ယုံနာတရားတွေမှာနေသဒုက္ခနာတာမြင်မှဝိပဿနာလို့ပြောတယ်မှန်ပါဗျာဓာရိုက်ကနော်ဝိပဿနာဒီတော့ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာတရားတွေရဲ့ယုတ်တဘာဝနာမ်တဘာဝကိုဘာလို့ရမလဲနေသဒုက္ခအနာတ္တမြောင်ရှိရမယ်ဘုန်းကြီးခုနအဓိကထားပြောတာဗာလဲဆိုတော့တော်တော်များများကဒီကျိုးကဖြစ်ပြက်ပဲရှုတယ်ပေါ့ဗျာဒီကျိုးကလည်းဖြစ်နေတဲ့အတိုင်းရှုတယ်ပေါ့မြင်မြင်နဲ့ကြားရင်ကြားတယ်ဒါတော့ပေါ်ပြီးပြောက်ဖြစ်ပြီးပြက် ဒါဟာလူတိုင်းမြင်တယ်အဲဘုန်းကြီးမြင်စေချင်တာကအနေဆတယ်မဟုတ်ဘူးဒုက္ခလည်းမြင်စေချင်ပါတယ်အနတ္တလည်းမြင်စေချင်ပါတယ်ဒါကိုဘုန်းကြီးဦးစားပေးပြောဒါခဏခဏတိုက်တွန်းဘာဖြစ်လို့တိုက်တွန်းလဲဆိုတော့ဘုန်းကြီးကိုယ့်ဟာကိုယ်လည်းပြန်ကြည့်တယ်တခါတလေဘုန်းကြီးတို့မှာကအနေဆရှုခိုင်းအနေဆလောက်ပဲမြင်တယ်ဒုက္ခကိုပိုးမမြင်ဘူးအနတ္တပိုးမမြင်ဘူးဟုတ်လားဘုရားရှင်ဟောကြားတာတထားတဲ့တိုင်း မာရီဆရာတော်ကြီးတို့မောဂုတ်ဆရာတော်ကြီးတို့ဆရာကြီးတဲ့ဆရာတော်ကြီးတွေကမေဂိယတုတ်တန်တိုင်းဟောပါတယ်အနေဆမြင်ဒုက္ခမြင်ပါတယ်ဒီလိုဟောပါတယ်အနေဆမြင်အနတ္တလည်းမြင်ပါတယ်ဒါဟောထားတယ်အဲ့တော့ဘုန်းကြီးတို့ကကိုယ့်အကိုပြန်သုံးသပ်စေချင်တာကကိုကဒီရုပ်တဘာဝနာမ်တဘာဝလေးကြည်ရင်လည်းပေါ်ပြပြဖြစ်ပြပြဒါတော့မြင်တယ်ဒီပုံမှာဒုက္ခလို့ညာနဲ့တကယ်မြင်လားအနတ္တလို့တကယ်မြင်လားမမြင်သေးရင်တော့မြင်အောင်သိတာရှုဖို့လိုပါတယ် ဒါလေးတိုက်တွန်းပါတို့သဖြင့်ဒါကတော့တကယ်ရှုမှတ်နေတဲ့အပိုင်းမှာဘုန်းကြီးကအဲ့ဒါတွေပြန်စစ်ဆေးပြီးတော့မမြင်သေးရင်ဒါလေးရှုပါအောင်ဒီလိုလေးပြန်ရှုကြည့်ပါအောင်ခိုင်ပါမှန်ပါဗျာမှန်ပါဗျာရှင်းပါဗျာနောက်ဆုံးတစ်ခုအနေနဲ့မေးချလို့ရပါပြီလားဗျာတိုင်းပေးပါဆရာတော်မနေ့ကရှင်းပြတဲ့တိုင်ဒါဘုဒ္ဓအနေနဲ့ပါဗျာဆရာတော်မနေ့ကရှင်းပြတဲ့တိုင်ဟိုကျေးဇူးတော်ရှင်ဝေဘောဆရာတော်ဘုရားကြီးတို့တုတ်ကူဆရာတော်ဘုရားကြီးတို့တော့ဝရိယ အရင်ခံပြီးတော့ကြိုးစားအထောက်ခဲ့ကြလို့အမညာပုံညာရကြတယ်ပေါ့ဗျာဟိုကျေးဇူးတော်ရှင်မုဂုတ်ဆရာတော်ဘုရားကြီးအဲဓမ္မသီဆရာတော်ဘုရားကြီးတို့ကြတော့ပညာကိုရင်ခံပြီးတော့မညာပုံညာရပြီးတော့ဟိုဥပကတိယလမ်းတင်လည်းဆက်မှကြတယ်ပေါ့ဗျာအဲ့တော့ဟိုဆရာတော်ဆိုကိုကားသွားတဲ့စွန်းလုံးဆရာတော်ဘုရားကြီးတို့ဒီတိုင်းကူဆရာတော်ဘုရားကြီးကြတော့ကြတော့ဟိုဝရိယကိုရင်ခံပြီးတော့ကြိုးစားအထောက်ခဲ့ကြလို့မညာပုံညာရတယ်လို့ပြောလို့ရပါသလားဗျာ ပြောလို့ရမှာပါခုနကဟိုဘုန်းကြီးကောက်ချက်ချတာမဟုတ်မဟာဗောဓိမြတ်ဆရာတော်ကောက်ချက်ချတာတဲ့စာအုပ်တွေဖတ်ပြီးပြောတာဟိုသူကသူသူအဲ့ဒီဆရာတော်တွေခုနမဟာဗောဓိမြတ်ဆရာတော်ကသူ့ရဲ့ဏိရန်တတိပ္ပံတွေအဲ့ဒီသူ့စာအုပ်တွေမှာအဲ့ဒါလေးတွေကောက်ချက်ချတာသဘောကျလို့အေးဟုတ်သားပဲဆရာတော်ကြီးကောက်ချက်ချမှာဘုန်းကြီးမြန်ညံနဲ့ပြင်တာမဟုတ်ဘူးအခုလိုတခါကြီးကသုံးသပ်ပြဘုန်းကြီးအဲ့လိုသုံးသပ်မိပါတယ်အဲ့ဒီတခါကြီးတို့အခုတဲအခုဆရာတော်ကြီးတို့ အဲဆုံးလုံးဆရာတော်ကြီးတို့တကယ်ဝိရိယသမားတွေလို့ပြောလို့ရပါတယ်။ကိုကတော့ဒီနည်းနဲ့ကိုဝိရိယလုံနိုင်လားမလုံနိုင်လားဒါကြည့်ရတော့ဘောနော်။ဝိရိယအကောင်းနဲ့လုံနိုင်တယ်ဝိရိယအကောင်းဖို့ဆိုကျမ်းမာကြီးလည်းအကောင်းမှနော်။ဝိရိယအကောင်းနဲ့ကျမ်းမာကြီးအကောင်းရင်လည်းမနိုင်ဘူး။မှန်ပါဗျာ။အဲတော့ဝိရိယလည်းအကောင်းမယ်ကျမ်းမာကြီးအကောင်းမယ်။တချို့ကြတော့ဝိရိယအကောင်းနဲ့ကျမ်းမာကြီးမကောင်းတော့ကျမ်းမာကြီးထိလာပြီးတွေ့ရပါတယ်။ဒီလိုပြင်းပြင်းထန်ထန်လုပ်တဲ့ပုံကို။ဟိုဘုန်းကြီး ဆရာတော်တစ်ပါးအကြောင်းပြောပါတယ်အခုဖာဟုတ်တော်ဆရာတော်ကြီးပေါ့96အဲ2006ခုနှစ်မှာဟိမွန်တာပဲတောထွက်ကျင်မှုပါတယ်ဟေးမတိုင်ခင်ကဘုန်းကြီးကဒီဒီတခြားနည်းတွေစလေးလာတော့မြပထမဘုန်းကြီးမဟာစီတဏီရဲ့ပြပါတယ်နောက်မင်းကုန်းဆရာတော်ကြီးဒီကိုအထုတ်ပါတယ်ရန်နဝါလောက်မင်းကုန်းမဟုတ်လေလက်ဒီနီးလက်ဒီဆရာတော်ကြီးနီးအဲ့ဒီနောက်ပိုင်းမှာဘုန်းကြီးတရားပြမှုတွေခက်ခဲဖြစ်လာတော့အော်ငါတော့တခြားနည်းတွေအထုတ်မှာပဲဆိုပြီးတော့ တော့မောင်းတော်နဲ့မြေစင်းတို့ကဖောက်တော်ကဆရာတော်ရရင်းနှီးရင်းနှီးပါတယ်အဲ့ဒီချိန်မှာအဲ့ဒီဘက်ကတရားတယောက်ကမောင်းတော်မြေစင်းတို့ကဆရာတော်ရထေရပတ္တိတွေသူ့ရဲ့ကျင်းဒီတွေဆောင်းပါဓမ္မစရာဥထေလန်ရေးတဲ့ဆောင်းပါတွေပို့တယ်ပို့တော့အဲ့ချိန်မှာဘုန်းကြီးဘာပြေသွားဖို့ဆုံးဖြတ်တယ်ဒီဆရာတော်ကြီးတစ်ပါးဘုန်းကြီးပါကြီးလေဘယ်ဆရာတော်ကအသက်ကြီးလေအသက်ကြီးတဲ့ဆရာတော်ရင်သွားတယ်အဲ့မှာဖောက်တော်ဆရာတော်အဲ့ချိန်မှာဒီလောက်မကြည့်သေးဘူးမောင်းတော်မြေစင်းတို့ကဆရာတော်ရအဲ့ချိန်မှာဘုန်းကြီးသွားတဲ့ကြာ86နှစ်ရှိနေတယ် ဟာဒီဆရာတော်ရတက်ကြီးနဲ့ငါမြန်မြန်သွားနေယူမှဖြစ်မယ်သူသွားလိုက်တာဟုတ်ပါကံလျော်ဆိုဘုန်းကြီးသွားပြီးတဲ့နောက်နှစ်အဲ့ဒီအာထုတ်ပြန်နောက်နေ့ကျပြန်တော်မူသွားတယ်ဩမှန်ပါဗျာအဲ့ဒါမျိုးပေါ့အဲ့ဒီဒီလိုလုပ်တဲ့အခါမှာအဲ့ဒါမျိုးတွေအများကြီးတွေ့ရပါအဲ့တော့ဆိုလိုတာကတော့ဒီကိုညံလေးနဲ့ချင်းချင်းပြီးတော့ကိုလှုပ်လို့ရတဲ့အပိုင်းလှုပ်လို့မရတဲ့အပိုင်းဒါတွေကိုလှုပ်ကြည့်ပေါ့နော်ဒီလှုပ်တဲ့အခါမှာလဲဝိရိယနဲ့ လောက်တာလည်းကောင်းပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့ကတော့ဘာအကြံဉာဏ်ပေးခြင်းနဲ့ဉာဏ်ဖြစ်ခြင်းဉာဏ်ဖြစ်စေခြင်းနဲ့ဉာဏ်ဖြစ်မှကိုယ့်ရဲ့ဝိရိယတွေကအဲကြိုးစားထုတ်မှုကကြိုးတက်ရောက်မှုရှိတယ်ဉာဏ်မဖြစ်ရင်တော့ခုနကျမ်းမာရေးတွေထိခိုက်တာမျိုးတွေပါဖြစ်လာနိုင်တာပေါ့နော်အဲဒီခုနကပြောချင်တာကဒီဖောက်တော်ကဆရာတော်ကြီးကိုနောက်မှသွားပြတယ်နောက်မှသွားမလို့လှုပ်လိုက်တဲ့ခါကျဘာဖြစ်လဲဆရာတော်ကြီးကဟိမွန်တာပဲတောထွက်သွားပြန်ရောဘုန်းကြီးမှခွန်လန်းပြဿနာတက်တာ အဲ့မှာဘာလို့တော့ဆရာတော်ဟာဟိမုန်တာသွားပြီးအထုတ်တယ်အထုတ်တော့ဆောင်းရသည်တအားအေးတာစနိုးတွေခဲတာအသူပြောပြလို့သိတာပါနောက်မှ message ချူးဆက်မှာဘုန်းကြီးတရားစခန်းဝင်ပြတဲ့အချိန်မှာဗမာပြည်နိုင်ငံရေးတင်းမှာတော့မသွားရဲဘူးသူပြန်လာတဲ့အချိန်သူဟာဟိမုန်တာဘက်ကိုသွားခဲ့တယ်တိတ်အေးလုံးတို့ဒီနှခေါင်းကနေဒီသွေးတွေအခဲလိုက် ထွက်တာညာအဲ့လိုခဲခဲလာတာသူဝါမဆိုပြတော့နေတော့နေလိုက်သေးတယ်ဒီဟိုဘက်ပြန်ထွက်လာတယ်ပြောချင်တာက အခါတခါမှာအသက်အရွယ်တွေကျမ်းမာရေးတွေချင့်ချိန်ပြီးကျင့်ဖို့လိုပါတယ်ဆရာတော်ဘုရားကြီးတော်မကြီးတွားခဲ့တယ်ဒါဒီဒီလိုဖြစ်ခဲ့တယ်ပေါ့ဗျာမှန်ပါဗျာကိုကျမ်းမာရေးတွေကောင်းရင်ပိုကောင်းပါတယ်နော်ရာသီဥတုတွေခံနိုင်ရှိလည်းကောင်းပါတယ်ကျမ်းမာရေးမကောင်းတော့ရာသီဥတုမခံနိုင်မခံနိုင်ခုနပြဿနာတက်ပါတယ်တူကနေပြည်တော်ပြောင်းဝင်လာလို့ဘုန်းကြီးသူ့နီးကိုမဆက်ကျူးဆက်လာတရားပြလို့အထုတ်ဖြစ်တယ်ပေါ့ဗျာအဲ့ဒါမျိုး ဟုတ်မှန်မှန်ဗျာကောင်းပြီနော်ဒီကကြီးကျေးဇူးတင်လူမိဖြစ်ပါတယ်ဗျာကျေးဇူးတင်ပါတယ်ကျေးဇူးကြီးပါတယ်ဗျာဟုတ်ပါဗျာတပည့်အော်တပည့်တော်မှာဘုံဘုံတရားလျှောက်ခြင်းလို့ပါဖေရဒီနေ့ဘုံဘုံပြတဲ့ပြတဲ့ဟာအာနာပါနကမ္မထံကိုပြတာပါလားဟုတ်ပါလားဖေရတပည့်တော်မှာဒီနေ့အာနာပါနအာနာပါနစပြပါတကယ်တမ်းကျဘုန်းကြီးတတိပ္ပံမှာလာတဲ့ရှင်းစဉ်နဲ့ဂုံပြောပါမယ်ဒီထဲမှာတော့အာနာမန္ဒစတဲ့အတွက်အာနာပါနစပြောခြင်းသာဖြစ်ပါတယ် တပည့်တော်မဒီအာနာအာနာပါနကမ္မထံကိုဖုံဖုံပြတဲ့အတိုင်းတပည့်တော်မအားထုတ်ခဲ့ပါတယ်ခင်ဗျာတပည့်တော်မရှောက်ချင်တာကတပည့်တော်မတမာတိတည်ဝါပြီးတော့အဲ့ဒီမှာအာနာပါနကိုပဲကိုကတိနေပြီးတော့တလျှောက်လုံးဘာမှဟိုဝေဒနာခံစားမှုမရှိဘူးဖြစ်နေတယ်ဆိုတာအဲ့ဒါမှန်ပါလားခင်ဗျာမှန်ပါတယ်ဒီ အဲ့ဒီဝေဒနာကိုတော့မကြည့်နဲ့ပေါ့ပဲကိုယ့်ရဲ့ဝင်လေထွက်လေပါပါကြည့်နေပေါ့ဒီဝင်လေထွက်လေကြည့်ဒီအာနာပါနကျင့်စဉ်ကမပြီးသေးဘူးပေါ့ကွဘုံပြောချင်တာနှမျိုးဒီနေ့ခုနအစပြောခဲ့ပါတယ်တတိမြေရပထမဒုမာတို့ရစီလုံးစုံချင်းရတနဲ့တာစမငြိပြီဒါကအဲ့ဒီ၄မျိုးလောက်အစင်တန်း၄မျိုးလောက်ဖြစ်လာဇန်တိုင်းသွားမဲ့ပုဂ္ဂိုလ်ဇန်နမိတ်တွေပေါ်တတ်ပါ ဝိပဿနာသွားတဲ့ပုဂ္ဂိုလ်လည်းအဲ့ဒီတမာတိလောက်ရပြီဆိုရင်တော့ဝိပဿနာပြောင်းလို့ရပြီဆိုပြီးတော့မာသတိပဋ္ဌာန်လို့မှဓာတ်ရိုက်တော့လို့တွေ့ရတယ်ပေါ့နော်ဒါမြဲထက်ကလာတို့ဘာလို့ကတော့သူကတော့ဇံရပြီမှပြောင်းရမယ်ဆိုတာမျိုးပြောပါတယ်ဒီမှာကွန်ပလိန့်တက်ဆရာရှိတာကဇံမရတဲ့ပုံကိုယ်တွေကိုဝိပဿနာ ရှုလို့မရဘူးလားဘုန်းကြီးပြောပါမယ်ဇံမရတဲ့ပုံကိုယ်တွေလည်းဝိပဿနာရှုနိုင်ကြောင်းထောက်ထားနဲ့ပြောမယ်ပညာဝိမု ക്ത ရဟန္တာဆိုအဲ့ဒီအနေနဲ့ပြောမယ်သူတိမာတော့ပေါ့နော်အဲ့တော့ ပြောချင်တာကဓမ္မလေးခုကဇံပိုင်းသွားမလားဝိပဿနာပိုင်းသွားမလားအဲတော့ဒီနှမျိုးကိုရွေးချက်ခွင့်ရှိတယ်ဘုန်းကြီးရဲ့သင်္ဒီကတော့ဘုရားဟောကိုအခြေခံထားပါတယ်အဲ့ဒီ၄မျိုးလောက်သိပြီးမှဝိပဿနာသွားရင်လည်းသွားစေခြင်းတပုတ်ပဲတကယ်လို့ဇံလိုင်းသွားရင်လည်းအဲ့ဒီအချိန်ကာလလောက်မှာဆိုရင်တော့နမိတ်တွေပေါ်တာနမိတ်အကြောင်းတွေလည်းဘုံဘုံပြောပါမယ်ခုတော့ဒီလောက်ပဲမှတ်ထားမယ်နော်အဲ့တော့ကိုကြိုက်ရရွေးနိုင်တယ် ဒါဆိုတပည့်တော်မှအဲ့ဒီမှာတမာတိတည်ငြိမ်သွားတဲ့အချိန်မှာဆိုရင်တပည့်တော်မှဝိပဿနာကို မှတ်ချင်လည်းရတယ်ပေါ့ဖေ။ဟုတ်ပါသလား။အဲဝိပဿနာမှတ်ချင်လို့ရင်ရပါတယ်။ငါလုံနေကြဆိုလည်းရပါတယ်။ဒါပေမဲ့တခါမှမမှတ်ဘူးရင်တော့ကမ္မဒန်းဆရာနဲ့စနစ်တကျလောက်တာမျိုးဘုန်းကြီးကတော့ပို့ကြိုက်ပါတယ်။ဒါဆိုရင်တော့ဒီကမာလေးပို့တိုးတဲ့တော့ပေါ့။အခုတို့ဒီညမှာဆွေးနေတာအခုတို့ဆွေးနေတာအဲ့ဒီဟာပါပဲ။တကယ်လို့ဒီကမာလေးကလုံမယ်အခက်ခဲရှိလာပြန်မေးမယ် မေးတဲ့နေရာမှာဖြေတဲ့နေရာမှာဘုန်းကြီးကဖျားမဟုတ်ဘူးเนาะဘုန်းကြီးခပ်ပြပြပြောတာရှိပါတယ်လူတွေကိုယောဂီတွေကိုစေနာနဲ့ပြောတာပါဘာပြောခဲ့လဲဆိုမာစီဆရာတော်ဖျားမဟုတ်ဘူးဖားတော်ဆရာတော်ဖျားမဟုတ်ဘူးဖျားမဟုတ်တဲ့ခါကျဓမ္မလေးတို့ယောဂီတို့ဘုန်းတို့ရဲ့တဏ္ဍာမှာရှိနေတဲ့ဇိုက်ဝါဒနာမသိဘူးဒါဖြစ်နေဒီလိုညှို့ရမယ်ဓာတ်ရမပြနိုင်ဘူးဒါကိုအသေးကံမထားစေချင်လို့ပြောတာဘုန်းလည်းဖျားမဟုတ်ဘူးဖျားမဟုတ်တဲ့ခါကျဒီနေ့ ဘုံဘိုးကြီးကိုသင်ပေးမယ်ဒီလိုမှတ်လိုက်ကွာလို့ပြောမယ်အဆင်ပြေတော့ဆက်သွားပေါ့ဟာနောက်ရကြအဆင်မပြေဘူးဆိုဆရာတော်အဲ့ဒါမှတ်လို့မရဘူးထပ်လျှောက်အောင်ဘုန်းကြီးနောက်တစ်မျိုးပေးနိုင်သေးတယ်ဟာဒါလည်းအဆင်မပြေဘူးဆိုနောက်တစ်မျိုးဘုန်းကြီးပေးနိုင်သေးတယ်ဘုန်းကြီးကအဲ့လိုသွားပါတယ်ပြောလိုတာကတော့ဒီနီးတနီးတဲ့ကိုမရဘဲနဲ့အသေးဆုပ်ကင်ထားမျိုးမဖြစ်စေချင်လို့ဘုန်းကြီးကြံကြံပေးတာပါတိုးတက်မယ် ကိုယ်မှာအသိဉာဏ်တွေဝိပဿနာဉာဏ်တွေဝိပဿနာသွားတယ်ဝိပဿနာဉာဏ်တွေဖြစ်နေမယ်ဖြစ်နေမယ်ဖြစ်နေမယ်ဆိုဆက်သွားပါဒါဘုန်းကြီးတိုက်တွန်းပါတယ်ဝိပဿနာဉာဏ်တွေမဖြစ်ဘူးဇံလိုက်သွားလဲဇံလဲဇံသမารီလည်းမရဘူးဆိုရင်တော့ဒါကြီးပဲအသေးဆုပ်ကင်ပြီးမကျင့်စေချင်ဘူးဒါလေးပြောချင်တော့နော်အဲ့ဒါလေးတော့မှတ်ထားကြည့်ပါဦးอืมကျေးဇူးတင်ပါတယ်ခင်ဗျာ အဲ့တပီတော်ဟုတ်တယ်ပါဗျာဟုတ်တယ်ပါဗျာဟုတ်ပါဟုတ်ကဲ့ကျော်တပီတပီတော်ကမနေ့တော့အရှင်ဘုရားဟိုဒီဟောတဲ့ထဲကနေပြီးတော့ဒီဒီအာနာပါနနဲ့ဟာကိုတပီတော်ဟို live လောက်ပဲကျင့်ပါဗျာဒီနေ့လည်းအရှင်ဘုရားဟောတဲ့အတိုင်းပဲလုပ်ပါဗျာဒါပေမဲ့မနေ့ကပြောရတဲ့အတိုင်းပါပေါ်လာလဲဆိုတော့တပီတော်လေရှူနေရင်းနဲ့ဝင်လေထွက်လေရှူနေတဲ့အပေါ်မှာအဲ့ရှူတဲ့ထိတဲ့နေရာကထူလာတယ်ဗျာအဲ့တော့ document အရှင်ဘုရားမနေ့ကဟောတဲ့အတိုင်း document ကို လှည့်ရှုစရာမလိုပဲနဲ့ဒီဝင်လေထွက်လို့ကိုပဲအဓိကထားပြီးရှုရမှာလားဗျာဟုတ်တယ်ဟုတ်တယ်အဲ့ဒီဟာဥပ္ပခါပြုတ်ထားလိုက်ပေါ့နော်တင်ပါဗျာနည်းနည်းလေးကြောက်ကြဆိုင်မှတ်လိုက်တင်ပါဗျာဟိုတင်ပါဗျာတမာရီအားကောင်းလားအေးဓာတ်သဘောတဘာဝတွေတကယ်တော်တော်ထင်ရှားလားတင်ပါဗျာတမာရီအားကောင်းတာထင်ရှားအဲ့ဒါသွားလိုက်လိုက်ရင်ဟိုဟာမဟုတ်ဒီဟာမဟုတ်ညံမဖြစ်မှာဆိုလို့ဘုန်းကြီးတင်ပါဗျာအဲ့ဒါကြောင့်တကြောင်တစ်ခုတည်းပဲလှုပ်စေခြင်းပါတယ် တင်ပါဗျာတကယ်လို့ဒကာကြီးကဓာတ်ကံထင်ရှားပြီဒီလေးရပြောင်းနေဆရာတော်မှတ်လို့ကိုမရဘူးဆိုပြောပါဘုန်းကြီးအဲ့ခါကျတနေ့သင်ပေးမယ်တင်ပါဗျာတော့ဒကာကြီးလေးလေးပါကတ်ရရင်တော့လေးလေးပါမှာကတ်ပြီးမှတ်နေနော်တင်ပါဗျာတပည့်တော်အရှင်များဒီနမနဲ့မှတ်ခိုင်းတဲ့ကဏ္ဍနီးနဲ့ပဲတပည့်တော်မှတ်တယ်ဗျာအဲ့တော့တပည့်တော်ဝိတက်စရိုက်ဝိတက်စရိုက်ရှိတယ်လို့ပုဂ္ဂိုလ်ကိုယူဆတယ်ဘာလို့ဆိုဟိုဟိုရောက်လဲဒီရောက်လိုက်ဖြစ်နေတင်ပါဗျာအတွေ့များတယ်တင်ပါဗျာဒေါက်တာတပည့်တော်ဒေါက်တင်ပါဗျာ တပိတပိတော်ကိုနောက်ထပ်နှစ်ခုလောက်မေးခွင့်ပြုပါဗျာဘာလို့ဆိုတော့နောက်မှလည်းဟိုဓမ္မမိတ်ဆွေတွေရှိတယ်ဆိုတော့တခုကအရှင်မြတ်တပိတော်ကဒီဘဝမှာကျွတ်မယ်မကျွတ်ဘူးဆိုတာမသိနိုင်တဲ့အခါမှာနောက်ဘဝကြလို့ရှိရင်ဗုဒ္ဓဘာသာတယောက်ပြန်ဖြစ်ခြင်းတယ်ဗျာအဲ့ဒါဆိုလို့ရှိရင်ဥပမာလူပြန်ဖြစ်တဲ့သူဂရိပြန်ရမယ်ဆိုရင်ပေါ့ရှင်ဗျာအဲ့ဒါဆိုတပိတော်ဘယ်လိုပြုကျင့်ရအခုဝိပဿနာတွေအားထုတ်တဲ့ဟာတွေအတွက်ကလည်းအထောက်အကူပြုပါတယ်ဒီမှာဘုန်းကြီးနည်းနည်းလေးဟိုလေဒီဆရာတော်ဘုရားကြီး ပြောထားလေးပြန်ကိုကပြောချင်လို့တင်ပါဗျာအဲကိုကိုဟာကိုဟိုဆောက်လေးပြတော့အဲ့ဒီအဲ့ဒီမတ်ဟိုအပေါ်ဒုတိယဒုတိယအဲ့ဒီခဏလေးဗျာဘုရင်တရီဆရာတော်ရဲ့ဟာလေးကိုကပြောချင်ဒီတရားထုတ်တဲ့ခါကျရင်တော့ဒီဝိပဿနာရှုလို့ရှိရင်တော့ဝိပဿနာရှုတဲ့ပိုင်းမှာပို့ပြီးတော့အဲတတိထားစေခြင်းတော့ဝိပဿနာရှုတဲ့ပိုင်းမှာစနစ်တရားရှုတတ်စေခြင်း ဝိပဿနာဘက်မှာစနစ်ရှုလိုက်ရင်လည်းပဲအဓိကဘယ်ဘဝရောက်ရောက်မကောင်းတဲ့ဘဝရောက်ဗုဒ္ဓဘာသာဖြစ်ဖို့များအ ਨੇ ဆုံးဝိပဿနာရှုတဲ့အခါမှာဘာညာဖြစ်ရမလဲဆိုဝိသုဒ္ဓိမက်ကတော့အောက်ညာနှစ်ခုပေါ့ဗျာအောက်ညာနှစ်ခုဆိုဘာညာလဲပထမဆုံးကယုံနာကွဲပြားတဲ့ညာပေါ့နော်ဒုတိယကျတော့ဖြစ်စေခြင်းလဲဆိုကြောင်းကျိုးကွဲပြားတဲ့ညာအဲ့ဒီနှစ်ခုအ ਨੇ ဆုံးဖြစ်ရင်ဒီကကြီးရောက်ရဘဝမှာ အဲဒီလိုခက်ခဲမရှိအဲလိုဟိုတရားရနိုင်တွေ့နိုင်ပါဟိုကိုဖြစ်မကောင်းတဲ့ပုံပါလည်းမရောက်နိုင်ဘူးလို့ဆိုလိုပါတယ်တင်ပါဟိုဟိုဆောက်ဟိုအဲဒီဟုတ်တယ်ကျုပ်ပြောတော့မှအဲဒီမှာလေရီဆရာတော်ဘုရားကြီးကနောက်တစ်ခုကဒီယုံနာတဘာဝတွေကြတော့ဘယ်ဟာမြင်လွယ်လဲဆိုအဲဒီလေရီဆရာတော်ကြီးရဲ့ဘောဓိပက္ခိယဒီပဏိတွေကဟိုဒါကြောင့်ခုနတကာလေးစာအုပ်ယူခိုင်းတာ ဒီမှာအဲ့တော့ဘုန်းကြီးမှတ်တာဒီကကြတော့ဟိုမတိကြမှာဆိုဘုန်းကြီးစာအုပ်ကြီးပြောပါမယ်ဒေဝိဆောရောပြောပြဗောဓိပက္ခိယဒီကျမ်းမှာဗာမိတ်ထားလေဓာတ်တို့ရဲ့သဘာဝအသီးသီးကို ရှင်းရှင်းလင်းလင်းဉာဏ်မှာမြင်ထားပါလေတဲ့တစ်ချိန်ချိန်ဘဝတစ်ခုမှာဧကန္တဝဆင်းရမှ ကျွလို့ရမယ်ပါရီမျိုးစေ့ကောင်ရသွားပြီတင်ပါဗျာဒါဆိုဘုသဘာဝမြင်ဖို့ဆိုတာကယုတ်က28ပါးရှိတဲ့တရားကြီး အဲ့ဒီရုပ်28ပါးဘုန်းကြီးတို့တမာရီအမကောင်းနေဇန်တမာရီမရရင်ကြည့်လို့မလွယ်ဘူးပြဒါသဘောတဘာဝဥပတမာရီကြာနဲ့တခါမြင်တယ်တင်ပါဗျာဒါရိုက်ဒီကိုစနစ်တကျရင်နားတာလေခုနဘုန်းကြီးခဏနာပြောတာကတရားရှုမှတ်ရင်ရုပ်တဘာဝနာမ်တဘာဝမြောင်ရှုရှုရုပ်တဘာဝအကုန်လုံးမမြင်နိုင်ဘူးဇန်တမာရီမရရင်ဒါကြောင့်ဘာလို့တော့ဇန်တမာရီရမှာရုပ်အကုန်လုံးရှုခိုင်းပါတယ်တင်ပါဗျာခဏက ဓာတ်ကိုမြင်အောင်ရှုစေခြင်းတယ်ဓာတ်ကိုမြင်တခါရုပ်သဘောမြင်ကိုမြင်တယ်ဒါကိုဘုရားမကတ်တင်ပါဗျာအဲဒီရုပ်သဘောဘောတခါကြီးအသေးဆုံးရအောင်လုပ်ပါဒီရုပ်သဘောနန္ဒဝါရဲ့ရုပ်သဘောကိုမြင်အောင်ရှုထားရင်ခုနလေးလေးဆရာတော်ဘုရားရဲ့အာမခန္ဓာဘယ်မှာရောက်ရောက်တခါရเสียဘူးတရားရဖို့အခွင့်အလမ်းများတယ်ရလိမ့်မယ်ဆိုဆရာတော်အမခန္ဓာတဲ့စကားပဲအဲ့ဒါဆိုရင်တော့အင်းစရာမရှိဘူးပေါ့ဗျာ တင်ပါဗျာနောက်တစ်ချက်မျိုးတစ်ခုမေးပါအရှင်ဗျာတပိတော့ဒါနောက်ဆုံးချက်ပါဗျာအားလုံးဟိုဓမ္မဝိစီတွေလည်းတပိတော့ကျွန်တော်မေးခွန်းပြုပါအဲ့ဒါကဟိုဟာလေတပိတော့ကြားထဲမှာဘယ်ဆရာမှမရှိဘဲနဲ့တပိတော့အလိုစာအုပ်တွေဖတ်ပြီးတော့ကိုယ့်ဘက်ကိုဒီအာနာပါနာကိုကျင့်ကျင့်တယ်ဒါပေမဲ့ဟိုဘယ်လိုပြောမလဲစိတ်တည်ငြိမ်အောင်လည်းမရဘူးဝင်နေထွက်လေပေါ်လည်းမကတ်နိုင်တဲ့အချိန်မှာတပိတော့ပြီးခဲ့တဲ့ဒီဝါဝါဝင်တဲ့ ပါဝင်တဲ့ပထမဥပုပ်မှာတပည့်တော်ဥပုပ်ဆောင်ပြီးတော့အမ်ဟိုအာနာပါနာကိုမကတ်နိုင်တတိမကတ်နိုင်လေဒီတိုင်းနေတော့နာရခြင်းတဲ့ဟာကိုဘယ်လောက်ထိသိခံနိုင်မလဲဆိုတဲ့ဟာကိုတပည့်တော်ထိုင်ကြည့်တဲ့အခါမှာအဲ့ဒီဥပုပ်ဆောင်ပြီးထိုင်ကြည့်လို့လားဒါမှမဟုတ်လို့ရှိရင်ဒါမှမဟုတ်တပည့်တော်ကဒီဟာကိုသိခံနိုင်တာလားဆိုတာအဲ့ဒါမျိုးသွားတွေ့တွေ့တယ်ဆိုတော့တပည့်တော်အရင်တော့ဆို45မိနစ်တော့မနေရအောင်ထိုင်ရတာဒါပေမဲ့အဲ့ဒီနေ့ရက်ကတနိုင်45 2နိုင်နီးပါးရတယ် ဒါပေမဲ့တပိတော့စိတ်ကဘာပြောလဲဆိုတော့အဲ့ဒါငါမဟုတ်ဘူးမင်းမဟုတ်ဘူးအဲ့ဒါမင်းနာနေတာမဟုတ်ဘူးအဲ့လိုစိတ်ထဲပြန်ပြောကြည့်တယ်နာတာမဖြစ်ပြန်နောက်ညတစ်ခေါက်ထပ်ထိုင်တယ်တနာရီခွဲရတယ်ဗျမနာဘူးဗျဒါပေမဲ့နောက်တစ်နေ့ကျထိုင်တဲ့ခါကျအဲ့လိုမျိုးမဟုတ်တော့စိတ်ကနာတဲ့စိတ်ပဲဖြစ်သွားဗျအဲ့ဒါမှပြုဖြစ်တယ်တမာရီပြုတ်ကြပရမရကတမာရီရတော့ခံနေကြည့်တင်မတင်မတင်မတင်မတင်မဒီနေ့ကဒကမိုင်းတယောက်ကလည်းဘုန်းကြီးရှောက်ထားပါတယ်ဘုန်းကြီးသင်မမယ်တရားတွေဘုန်းကြီးကိုလည်းဒီခက်ခဲတွေကြုံဘူးပါတယ် ဘုရင်မြတ်ဓမ္မကြီးတယောက်ကဝိညာဉ်ဥပဒနာဆရာတော်အတွေ့အကြုံနဲ့သင်မအဲ့ဒါဒုက္ခဝိညာဉ်တို့ဒုက္ခဝိညာဉ်တွေဒီရှုမှတ်တဲ့နေပြီးတော့ဒုက္ခဝနာပြီးတော့ဒုက္ခဝနာလာလိမ့်မယ်ဒုက္ခဝနာကြော်သွားဥပ္ပခဝနာလာပြန်တယ်အဲ့ဒါကြီးအများကြီးပြောရဘုန်းကြီးတို့ဒီကာနုပါဒနာပြီးလို့ချင်းဒကာကြီးလိုချင်တဲ့ဝေနာနုပါဒနာပြောပါမယ်အခုဒကာကြီးကဖြစ်စဉ်ကတော့အရင်ရက်ကတမာရီရတဲ့အတွက်ခံနိုင်ရှိတယ်နောက်ရတမာရီပြုတ်ကြသွားတော့မခံနိုင်တော့ဘူးအဲကြောင့်တမာရီဘုန်းကြီးတို့ပြောကြတာဒါပါပဲဒကာကြီး တင်ပါဗျာတင်ပါဗျာတင်ပါဗျာရှင်းပါပြီဗျာတပည့်တော်ဆရာကောင်းသမားကောင်းရတဲ့တပည့်တော်တော့မနေ့တည်းကစာပြီးအရန်ဝမ်းသာဗျာဒီအရှင်ပြားရဲ့ဒီ link ကိုပေးလိုက်တဲ့အာအန်ဒီတယောက်ရှိတယ်မှာတော်ခင်အာတပည့်တော်ဒီနာမည်ကအာတပည့်တော်နာမည်မေ့နေလို့ဗျာအာတော်ဒေါက်ခင်သန်းနွယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ပြီဟုတ်ပြီဒေါက်ခင်သန်းနွယ်သိတယ်ခြေရင်းကဒေါက်တာ ရုပ်တံကြော်ရည်မှာထင်တယ်ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါရှင်ပြတပည့်တော်ကျေးဇူးတင်ပါတယ်ဗျတပည့်အရှင်ပြတပည့်တော်ဒီကနောက်ဒီကာရီဟုတ်ပြီကောင်းနောက်ဒီကာရီနော်ဘုန်းကြီးတစ်ပတ်တစ်ပါးကြာဦးဦးစရာဆိုဒါလေးအဲ့ဒီပေါ့ကောင်းပြီနော်နောက်တစ်ရက်တင်ပါဗျတင်ပါဗျကျေးဇူးတင်ပါတယ်ဗျဟုတ်ပြီအာဘုန်းဘုန်းဖေရတပည့်တော်တပည့်တော်မေခိုးရှိတာ အာတပည့်တော်အရင်တော့ကြားခဲ့ဘူးတာဒေါသအရန်ကြီးတာတို့ဘာတို့ဆိုလို့ရှိရင်အရန်အိနာတဲ့ဝေဒနာဟိုအရန်ပြင်းထန်တယ်လို့ကြားပါဗျာအဲ့ဒါဟုတ်ကလားဗျာအဲ့ဒါတော့ဟိုဒေါသကြီးတော့ဘိုးနာတတ်တာပေါ့လေဒေါသနဲ့ကြိတ်ပိတ်အဲဘုံအတွေ့အကြုံလေးတခုပြောရမယ်ပဲနေကြီးอืมအဲတို့ညာဖြစ်စာမာဇီမှာသွားထိုင်တယ်မာဇီမှာသွားထိုင်တော့ဒီတော့ သူများတွေကကမ္မဒန်းဆရာရောက်ရှောက်ဆရာတွေများတာတို့တငယ်ချင်းနှစ်ပါးထိုင်ကြတယ်တကယ်ချင်းတစ်ပါးဆိုမင်းနဲ့ငါနဲ့ပြဟေ့ပါမင်းဘယ်နဲ့နေတော့ငါတော့ဘာဖြစ်ဘူးမင်းရောဘယ်နဲ့ငါတော့ဘာဖြစ်ဘူးအဲ့လိုတပတ်လောက်တာကြာဘာမှမတိုးတက်ဘူးနောက်တော့ကမ္မဋ္ဌာန်းဆရာကလည်းယောဂီတရားလောက်တရားကျော်လောက်မှတပါးတဲ့စစ်တော့မမေးရဘူးအာနာတော့အဲ့တော့ယောဂီဟောင်းနေမေးရတာပေါ့လေဟာရှင်ပြားတို့မှာရှောက်စရာတွေအများကြီးတပည့်တို့မှာဘာမှရှောက်စရာမရှိဘူး ဟေးမင်းတို့ထိုင်တာနဲလို့တဲ့ဟုတ်လားဘလို့ထိုင်အောင်ဘလောက်ထိုင်အောင်မလဲဆိုဘုန်းကြီးတို့ဆုံးစားပြီးနေ့နားချိန်မရှိဘူး12နာရီလောက်ကနေပြီးတော့ထိုင်တာ4နာရီ5နာရီခဏတိုင်းအန်ကြိတ်ဖိနေပြီးချတာအဲထိုင်ပြီးတော့ဟောဒီသင်္ကန်းရွှဲသွားတာအာဒီရိတ်တိုင်းအဲ့ဒီလိုဒေါသနဲ့ကြိတ်မိတ်ဖြစ်လေမကြော်လေပေါ့ကွယ်ကိုကဒေါသရင်နဲ့ဒီဟာကိုလည်းကြော်လို့တဲ့စိတ်နဲ့လောဘစိတ်နဲ့မှတ်တော့မကြော်မကြော်တော့ဒေါသဖြစ် ဒေါသဖြစ်လဲအံကြိတ်ဖိနေစားလို့ထင်တာကိုအဲ့ဒီချိန်မှာ စားဆိုရင် လောက်ရရင်လောက်ရင်ရမယ်ကြက်ရင်ရမယ်လူငယ်စိတ်ကအဲ့လိုဒါလည်းလောက်ရင်ရမယ်ဆိုတဲ့စိတ်နဲ့နီးလန်းမကြခဲ့တဲ့ခါကျတော့ဒီကမာလေးပြောသလိုပဲပိုးနာတယ်ပြောမှာပေါ့နောက်ပိုင်းတော့ဒီထိုင်မှအများကြီးနဲ့အောက်ကနာတွေထွက်လာတယ်နာတွေဖုတွေထွက်လာအဲ့လိုမျိုးဒီဣရိယာပုံမညီများတာလည်းပါတယ်စနစ်မကြတော့ထိုင်နာတွေများပြီးတော့စဉ္ညာလျှောက်မှုနေရင်ဒီပြဿနာတွေတက်တတ်ပါ ဒါကြောင့်ဘုန်းကြီးတို့ကကိုယ်ယောဂီတွေကိုဒီမှာရှောင်းနေပါတယ်စီမံဖို့ဝမ်းမှန်ဖို့အိမ်မှန်ဖို့စားမှန်ဖို့ဒါတွေလည်းကြည်ရပါတယ်ကျမပါဗျာဒါထိုင်တဲ့ပုံညာပေါ့ဒါတွေဘုန်းကြီးတို့ပြန်စစ်ဆေးပေးတယ်သူကကြာကြာထိုင်နေတာဟုတ်ပြီစီမံရလားဝမ်းမှန်ရလားအိမ်မှန်ရလားပုံမှန်မဟုတ်တဲ့ထိုင်နည်းတွေဖြစ်လာရင်လည်းပိုးနာတတ်ပါတယ်ဘုန်းကြီးကိုယ်တိုင်ဒီအောက်တော်ရနီးနဲ့မက်ဆာချူးဆက်သွားအာထိုစင်ကအကြောင်းလေးထပ်ပြောပါမယ်အဲ့ဒီအချိန်မှာဘုန်းကြီးက တချို့နည်းတွေဆရာတော်ခိုင်းတဲ့အတိုင်းမလုပ်ဘဲနဲ့မာဇီနီးနဲ့တွဲချရရှိတယ်။ဟောဈဉံလျှောက်တဲ့ချိန်တွေပါလေ။ तू ကတဏှာကြီးကအနည်းဆုံးထိုင်ထိုင်စေခြင်းနဲ့ဟောတော်ကနေကြတော့ဈဉံကိုခတ်သွက်သွက်လျှောက်စေခြင်းနဲ့ခတ်ဝေးလျှောက်စေခြင်းနဲ့ဘယ်ဆက်ရှုးဆက်ဘယ်လီစင်တာကြီးကဘယ်လီစင်တာလို့လည်းခေါ်တယ်။ Insight Meditation Society ဆို MIS လို့လည်းခေါ်တယ်။ तू ကနာယီဝဲလမ်းလျှောက်လို့ရတဲ့နေရာရှိတယ်။တဏှာကြီးလမ်းလျှောက်လို့ရတဲ့နေရာတဏှာကြီးကို ဒီလိုလမ်းလျှောက်တဲ့နေရာကြီးတတ်မှတ်ထားတယ်အနောက်တိုင်းသားတွေကတော့သူကထိုင်ပြီးပြေးတဲ့လူနဲ့တောတဲ့တောင်တဲ့ဝင်တဲ့လူနဲ့ရှုပ်ချက်ကလို့ဒီကမဟုတ်ဘူးမာဇီနီကတော့ခြေလမ်း100 150 150လောက်နဲ့အတွင်းမှာရှောက်နေတာလုံလောက်တာကိုအဲ့ဒီမှာ ထိုင်တာတွေကများပြီဘုန်းကြီးဣရိယာပုတ်တွေဒီဈဉ္ညာလျှောက်တဲ့ဟာတွေကနဲခဲ့တယ်ရေတောက်တွေနဲခဲ့တယ် အဲ့မှာဘာတွေပြဿနာတက်လဲဆိုအာတိမ်မဥက္ကနေအဖူးလုံးနေထုံနေကြီးတလုံးပြီးတလုံးထွက်တာပဲပါဇက်တွေလည်းကွဲတယ်မလို့မပေါ့ရေတောက်ကနေထိုင်ကများပြဿနာတွေတက်တာဘလောက်တွေတက်ခဲ့လဲဆိုဒီသူခိုင်းတဲ့အာနာပါနာကိုလုံးဝမလုပ်ချင်ဘူးအဲ့ဒါဒါလည်းသွားလျှောက်တယ်ဆရာတော်ဆရာတော်အာနာပါနာကြီးလုံးဝမလုပ်ချင်တော့ဘူးဘုန်းကြီးကတော့ဟိုလိုသီးသန့်အခွင့်အရေးတာခဲ့ပါတယ်တော်နေကြီး နော်နေကြည့်ဘလို့ตาလဲဆိုဘုန်းနဲ့ဆရာတော်ကြီးကဒီနိုင်ရမဲချားတယ်ဘုန်းတို့တန်ခါဆောင်မှာအပေါ်ဓာတ်မှာကနေရီယံဘုန်းကြီးဥကြကြတာထားတယ်ဟောကဆရာတော်ကြီးနဲ့ဘုန်းကတခန်းစီရေချိုးရဲ့ကသားအင်္ဂါကတော့ရှယ်ပြီးသုံးရတာပေါ့ဘုန်းကညမှာအိတ်ခံပြီးနောက်ဆုံးထိုင်ပြီးမှသွားပြီးလျှောက်တာတိတသူခန်းနဲ့သွားလျှောက်တာအဲ့လိုသွားလျှောက်တယ်အဲ့တော့ဆရာတော်အာနာပါနာကြီးကလုံးဝမလုပ်ချင်တော့ဘူးဘာဖြစ်လို့လဲဆိုပါဇက်ကလည်းကိုယ်ရဲ့စားတော့လို့ကမရဘူး ဒီမှာလည်းနာရတလုံးပြီးတလုံးထွက်နာအဲ့လိုတွေဖြစ်တာဘလုံးမကိုအထုတ်ခြင်းစိတ်မရှိဘူးဒီလိုဖြစ်တာဖြစ်တော့ကောင်းပါလေသူကဗာလေးပြင်ပေးလိုက်လဲဆိုဘုန်းကလည်းကမ္မထန်ဆရာဆိုတော့ဘုန်းကြီးတဲ့အဲ့ဒီလိုဆိုရင်အာနာပါနခဏရလိုက်တယ်ရပ်ပြီးတော့ဗုဒ္ဓံတို့တိပွားတယ်ဗုဒ္ဓံတို့တိပွားတဲ့အခါမှာဘုန်းကြီးအကြည်ညိုဆုံးခုံတော်ပွားတယ်အချိန်ရရင်တော့ကျန်တဲ့ဟာတွေဆက်ပွားဒီလောက်ပဲပြောတာပါ ဘုံသူကဗုဒ္ဓံတို့ဒီပွားဓမ္မံသိလို့ဒါမြတ်တို့ယောဂီတွေကြတော့အဲ့လိုမပွားတတ်ရှာဘူးနော်အဲ့လိုမျိုးနောက်ရကြသူခိုင်းတဲ့အတိုင်းဘုန်းကြီးလောက်ကြည့်ပါတယ်အဲ့ဒီဓမ္မနဲ့လုံးမှာအဲ့ဒီကတော့ဗုဒ္ဓံတို့ဒီပဲပွားတယ်ဟုတ်တယ်စိတ်တွေပြန်ကြည်လင်ပြီးတော့တက်ကြွလာပြီးတော့မှတ်နိုင်အားဖြတ်လာပါတယ်အဲစိတ်ကြည်လင်တော့နေကြည်ပြောသလိုပေါ့ခံနိုင်ရှိတာပေါ့စိတ်မကြည်ပဲနဲ့ဒေါသဖြစ်နေတော့ဟိုခံနိုင်ကတော့နေမှာပေါ့အဲတော့ စိတ်ဓာတ်မကြပါနဲ့ဒေါသကြီးလဲဒေါသမကြီးအောင်သင်လို့ရပါတယ်တရားအထုတ်နေဒေါသကြီးကရော့သွားတယ်တပီတော့တပီတော့ကွာကူကိုတော့ဒေါသနဲလာတာကိုတော့သတိထားမိရဲ့ဗျာဒါပေမဲ့လိုချင်တဲ့အဆင့်ကိုတော့တပီတော့မရောက်သေးဘူးဗျာတပီတော့ဒေါသထွက်လာပြီဆိုကျင်းတိပြီးတော့တပီတော့ပါဇက်ကလေးပိတ်နေလိုက်တယ်ဗျာသတိလေးနဲ့ကိုယ်စိတ်လေးကိုကြည့်နေလိုက်ပါအဲ့ဒါဆိုရင်တော့ပိုးလွယ်တယ်ဒါကြီးထိမ့်ချုပ်တိုင်းလည်းနည်းနည်းခက်တယ်နော်တင်ပါဗျာကိုက ဒေကြီးတို့ကဒေါသကြီးတယ်ဆိုဘုံသိတဲ့ဆရာတော်တစ်ပါးလောက်တော့မဆိုးသေးဘူးအခုတော့ပြန်တော်မူသွားပါပြီဒီဆရာတော်ကိုကြီးတဲ့ဆရာတော်ကြီးဆူတဲ့အခါကျတော့ဆုံးမစားပဲနေတာဘုံကသူ့စားရင်တော့ဆရာတော်အဲ့လိုဆိုရင်ဘုံကြီးလည်းတုန်းကဆရာတော်ကြီးဆူတော့ဆုံးမစားဘူးနဲ့9ရက်လောက်နေတာမလို့ဘယ်မနေပါဘူးကတော့3ရက်တယ်ဒီတော့စိတ်တော်ပြီးမစားဘူးနဲ့နေတော့ဒေါ်မွေးမွေးတော့ချက်သက်တာတာပေါ့နော်အမေကအာအဲ့လိုတော့ဘယ်တော့မှမပြုတ်ဘူးခင်ဗျာ အဲ့လောက်တော့စိတ်မကြည်ဘူးဗျာစားတော့စားအသားမသားမင်းတော့မတည်ဘူးဗျာဒေါသကြီးရတော့ကောနောက်တစ်ယောက်နောက်တစ်ယောက်ရှိပါသေးတယ်ဟုတ်မေးချင်တာအာနှစ်ခုရှိပါတယ်ဗျာပထမတစ်ခုကကြတော့ဟိုဟာပေါ့မနေ့ကရှင်ပြပြောတယ်တချို့ဆရာတော်ကြီးတွေကဝိရိယနဲ့ကျင့်တယ်တချို့ဆရာတော်ကြီးတွေကပညာနဲ့ကျင့်တယ်ဆိုတော့အဲ့ဒါပညာနဲ့ကျင့်တယ်ဆိုတာဘယ်လိုကျင့်တာလဲဆိုတာအသေးစိတ်တွေတပြီးတော့သိကျင်လို့ပါဗျာ။ ညာနဲ့မြင်အောင်ပေါ့ပဲခုနယုံနာတဘာဝတွေညာနဲ့မြင်အောင်ကြည့်ခိုင်းတယ်။ကြောင်းကျိုးတဘာဝတွေညာနဲ့မြင်အောင်ကြည့်ခိုင်းတယ်။ဟုတ်ပါအဲ့ဒါမျိုးဆိုလိုတာ။ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝရဲ့အိသဒုက္ခအနာတညာနဲ့မြင်အောင်ကြည့်တယ်။ညာနဲ့မြင်အောင်သင်ပေးတာပေါ့။ဘုမဆိုပါတော့ကတို့နားလေအောင်ပြောရင်တော့မာစီဆရာတော်ကြီးနီးပေါ့။သူကဝါယောဒကိုမှတ်တယ်။ဝါယောဒရဲ့တဘာဝကိုမြင်အောင်ကြည့်ခိုင်းရတယ်။ဆရာတော်ကြီးကအဲ့ဒါပဲ သူကအတိလင်းထုတ်ဖော်ထားပါတယ်သူရဲ့သက္ကပညာသုတ်တို့ပါတို့သူဟာဝါယောတကိုမှတ်ခိုင်းတယ်ဆိုတော့အတိအကျရေးထားပါတယ်ဟောထားပါတယ်အဲ့ဒါကိုတို့ကမ္မထမ်းဆရာတွေကနားလည်ဖို့ကောင်းပါတယ်နားလည်ပြီးအဲ့ဒီတိုင်းပေါ့ယောသဘာဝယောက28ပါးရှိတော့မဆာကြီးရဲ့28ပါးလို့မြင်ဖို့ခက်တယ်ခဏိကသမารီလောက်ဥပဝဝိပဒနာဓာတ်တွေသွားခြင်းနဲ့ဆိုရင်ဇံလိုက်မသွားဘူးဆိုရင်ရုပ်တည်အကုန်လုံးရှုဖို့အင်မတန်ခက်ပါတယ် ဇန်သမารိကြမှာယုံ28ပါးလုံးရှုရတာလွယ်ပါတယ်အဲတော့ဇန်သမารိမသွားမနဲ့ခဏိကသမารိလိုင်းသွားတဲ့ပုံကမျိုးကြရင်ခုနယုတ်က28ပါးရှိတယ်ဓာကြီး4ပါးရယ်ဥပါဒယုံ24ပါးရယ်အဲတော့ဥပါဒယုံ24ပါးမြင်ဖို့မလွယ်ဘူးဓာကြီး4ပါးမြင်ဖို့လွယ်တယ်ဒါကြောင့်ဘုန်းကြီးတို့ဓကပဋ္ဌာန်းကြတဲ့တခါထပ်ပြောပါမယ်မဆာကြီးတို့ဒီတရားတတိထားပြီးရှုမှတ်တဲ့ဟာက ၄မျိုးပေါ့လေဒီဥပါဒနာခန္ဓာ၅ပါးကိုရှုမှတ်ဖို့အတွက်တတိပဒံ၄ပါးဟောတယ်လို့ဒီလိုဘုန်းကြီးစာပြောခဲ့ပါတယ်ယူဘက်ခန္ဓာယုတ်တရားတွေကိုရှုရင်ကာနုပါဒနာတတိပဌံနော်ဝေဒနာကိုရှုဝေဒနာနုပါဒနာတတိပဌံစိတ်ကိုရှုရင်စိတ်ဓာနုပါဒနာတတိပဌံဉာဏ်နဲ့သင်ညာသင်္ခါရရှုရင်ဓမ္မနုပါဒနာတတိပဌံဒီတော့ခန္ဓာ၅ပါးကိုခွဲလိုက်မယ်ယုတ်တရားတွေရှုရင်ယုတ်ကမ္မထံဝေဒနာသင်ညာစိတ် သင်္ခါရဒီစိတ်စေတသိက်တွေရှိရင်နာကမ္မထံဝိပဿနာရှုမဲ့ပုဂ္ဂိုလ်ကကမ္မထံနှမျိုးပဲရှိပါတယ်ဒါလေးမှတ်ထားမယ်နော် ခန္ဓာ၅ပါးကိုအကျဉ်းချုပ်လိုက်ယုံနဲ့နာနဲ့ပဲရှိတယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များယူဘက်ခန္ဓာကိုရှုရင်ယောကမထံဉာဏ်နဲ့ဝိညာဉ်တင်ညာသင်္ခါရစိတ်ဒါလေးကိုရှုရင်နာကမထံဒါလေးအခြေခံမှတ်ထားမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကမ္မဋ္ဌာန်းနှမျိုးရှိပါတယ် ဒီတော့ယုတ်ကမ္မထံကို ရှုမယ်ဆိုရင်ဓာတ်ကြီးလေးပါဓာတ်ရတဘာဝတွေကပိုးမြင်လွယ်တယ်ဒါကိုပြောချင်တာဥပါဒယုတ်တရားမမြင်လွယ်ဘူးဝိပဿနာဓာတ်တွေသွားတယ်ပေါ့ဓာတ်ကိုမြင်ရင်တကယ်ထင်ရှားရှိတဲ့ပရမတ်ကိုမြင်တယ်ပရမတ်ဆိုအရှိတရားကိုပြောတယ်ပရမတ်မြင်အောင်ရှုမှပညာငါတို့ဘာယောက်ျားမိန်းမဒါမဆာကြီးပဲဒါကိုအောင်စိမ့်မယ်ဒါဥဂောတိတာပဲအစာကြီးတွေပေါ့ဒီပညာကပျောက်သွားတယ်ခုန ဘယ်ခန္ဓာကိုယ်ပဲကြည့်ကြည့်ဘဇုခန္ဓာကိုယ်ပဲကြည့်ပူရာအေးရာ မာရာတောင်းတာတင်းတာဒီဓာတ်သဘောတဘာဝတွေမြင်အောင်ရှုရတယ်ဓာတ်တွေကြည့်မြင်တော့ဘဇုခန္ဓာကြည့်ကြည့်ဘယ်ဟာဘယ်ဟာကြည့်ကြည့်ဓာတ်သဘောတဘာဝတွေပဲရှိပါအောင်လားကျန်တာဘာမှမရှိပါလားဒီလိုမြင်အောင်ရှုရတယ်ဒါကြောင့်မို့ဓာတ်ကိုမြင်ပရမတ်ကိုမြင်ပါတယ်ပရမတ်ကိုအနိစ္စဒုက္ခအနတ္တရှုမှဝိပဿနာလို့ဆိုပါတယ်ပရမတ်မြင်အောင်မရှုဘဲနဲ့ဟိုဖောင်းပင်လေးတွေရှုနေမယ်ဖြစ်ပြက်လောက်တွေမယ်တာမာလောက်တွေရှုနေမယ် ဒီရုပ်တဘာဝတွေမမြင်ဘူးနာမ်တဘာဝတွေမမြင်ဘူးဆိုရင်တော့ပရမမြင်နေမမြင်ဘူးပေါ့ပညာမြင်တဲ့နေနဲ့ပရမတ်တွေပျောက်တတ်ပါတယ်ဒါကြောင့်ဘုန်းကြီးတို့ကမ္မဒန်းဆရာတွေကဒါကိုပညာပျောက်ပြီးတော့ပရမတ်မြင်အောင်ဉာဏ်နဲ့မြင်အောင်ဉာဏ်မျက်စိနဲ့မြင်အောင်ရှုရတယ်အဲ့ဒီမှာတော့ခုနမဆာကျမေကွန်းကအဲ့ဒီဟာလေးနည်းနည်းထပ်ချက်ပြောပါမယ်ဓာတ်တွေကိုရှုတဲ့ခါကျရင်ပူတဲ့သဘော မာအေးတဲ့သဘော မာတဲ့သဘောပြော့တဲ့သဘော ညာနဲ့မြောင်ရှုရမယ်ဆိုဝိတ္တုဒိမြတ်မှာဓာတ်ရညွန်ထားပါတယ်။ဘာဥမာပေးလဲဆိုခုမဆာကြီးမှာခရီးသွားမယ်တဏှာအပြင်ထွက်မယ်ဆိုအိတ်လေးတွေပေါ့ခုတကာကြီးတို့တို့မှာကြီးတို့အကုန်လုံးယောဂီတွေအပြင်ထွက်တော့မယ်ဆိုအိတ်လေးတစ်ခုခုပေါ့တော့ကားတော့ထဲတာတို့ပြည်စီပြည်ရှာလေးတွေဗတ်ဆိုင်ထဲတာစာရီတော့ပေါ့အိတ်လေးပါပါလိမ့်မယ်။တေးလေးယူလာတယ်ယူလာပြီးခရီးသွားတယ် လန်ခုလမှာသို့မဟုတ်ဆိုင်မှာ shopping mall မှာတနေရာပဲရောက်ပြီဆိုတဲ့အခါမှာဒီအိတ်ထဲကအရာဝတ္ထုတကူကိုဘာတွေထည့်ထားသိတယ်ကိုလက်သက်ညလိုချင်သလားဘာလိုချင်သလဲနော်ကလေးလိုချင်သလားအစာရတော့ဒီလိုချင်တဲ့အရာလေးကိုကိုကဒီအိတ်ကြီးကိုဖွင့်ပြီးတော့ကြည့်ရှာစရာမလိုဘူးအိတ်ကိုဖွင့်မဲ့လက်နဲ့နှိုက်ကြည့်လိုက်တယ်ကလစ်ဆိုတာဘယ်လိုမျိုးသိတယ်လက်သက်ညဆိုတာဘယ်လိုမျိုးသိတယ်တော့ဆိုတာဘယ်လိုမျိုးကိုယ့်ကိုသိတယ်အဲ့လိုလက်နဲ့စမ်းကြည့်ပြီးတော့ ယူတယ်လို့ပေါ့ယုံနာဓာသောတဘာဝတွေကိုဉာဏ်ဒီဟုသောလက်နဲ့စံသက်ကြည့်တယ်လို့မြင်အောင်ရှုရမယ်ဒီလိုဒီမှာကအလိုပြောတာဉာဏ်နဲ့ပေါ့ပူတဲ့သဘောကဘယ်လိုမျိုးဉာဏ်နဲ့သိရဒီခန္ဓာကိုယ်ရဲ့လက်နဲ့စမ်းကြည့်တယ်လို့ဉာဏ်မျက်စိနဲ့မြင်အောင်ရှုခိုင်းတယ်ဉာဏ်ဒီဟုသောလက်နဲ့စံသက်ကြည့်တယ်လို့မြင်အောင်အဲ့လိုမြင်ပြီဆိုရင်တော့ရုပ်တဘာဝနာမ်တဘာဝတွေထင်ထင်ရှားရှားသိပါတယ်အဲ့လိုမျိုးသိအောင်ဉာဏ်နဲ့ရှုခိုင်းတယ် အဲ့ဒါကြတော့မဆာကြီးကဘာလို့ရမလဲဆိုဝိပဿနာရှုတဲ့ပိုင်းမှာပရိဝိဒဆိုရင်ပရိဝိဒရဲ့သဘာဝဘာတွေဒါတွေအကြမ်းမြင့်သိတိုင်းတော့ပိုကောင်းပါလေအာဘောဓဆိုရင်သူ့ရဲ့သဘာဝဘာတွေတေဇောဓဆိုဘာတွေဝါယောဓဆိုရင်သဘာဝဘာတွေဒါလေးတွေသိထားရင်တော့ရှုရတော့ပိုးလွယ်တော့ဘူးတင်ပါဒါတွေကိုညံနဲ့သိအောင်ရှုတာကခုနညံဒီဥသောလက်နဲ့စမ်းသပ်ကြည့်တယ်လို့ကိုတကယ်ညံနဲ့မှသိရမယ် အဲ့ဒါမှမြင်အောင်ရှုရမယ်လို့ဆိုလိုရင်းပါအဲ့ဒါဆိုညာနဲ့မြင်တယ်ညာနဲ့တကယ်မြင်သွားမဆာကြဲကြတော့ဘုန်းကြီးပြောစရာမလိုဘူးရုပ်တဘာဝနာမ်တဘာဝတကယ်ကိုမြင်ပါတယ်မြင်လာသဘောပေါက်ရုပ်တဘာဝနာမ်တဘာဝတခါမြင်အောင်ဘုန်းကြီးတို့ဗာထပ်တင်လဲကြောင်းကျုပ်တဘာဝလေးမြင်အောင်ဘယ်လိုရှုဘယ်လိုရှုသင်ပေးတယ်အာကြောင်းကျုပ်တဘာဝတွေတကယ်ကိုမြင်ပါတယ်ကြောင်းကျုပ်တဘာဝတွေကတော့လက်ရှိအာယုံ၅ပါးမှာအကြောင်းကျိုးလည်းမြင်နိုင်တယ်ပရိစ္ဆသဘောအကြောင်းပြုကျိုးသစ္စာ၄ပါးအကြောင်းကျိုးပဋ္ဌာန်းအကြောင်းကျိုးဒီမှာလည်း ဆရာသမားတွေကတော့မျိုးမျိုးပြောတယ်ပေါ့ဘာလို့တော့ဆရာတော်ကြီးတော့ဇန်လိုက်ရမှတင်တော့ယုံနာနေအကုန်လုံးအသေးစိတ်ရှုနိုင်ရမယ်သူကလည်းအဲ့လိုပြောပါတယ်တွင်တွင်ဒါကြောင့်ဘုန်းကြီးဟိုတနေ့ကချင်းဤ၄မျိုးမှာဒါကိုပြောခဲ့ပါတယ်အသေးစိတ်မြင်နိုင်တဲ့ပုံကိုရှိသလိုမမြင်နိုင်တဲ့ပုံကိုလည်းရှိတယ်ဒါကိုနားလည်ထားဖို့ကြောင်းကျိုးမှာလည်းအဲ့ဒီမှာလည်းငင်းခုန်တဲ့ပိုင်းတွေရှိတယ်ဟိုမိုးကုတ်ဆရာတော်ကြီးတို့ဆိုပရိသတ်သူကတိကိုတိရမယ်ဒီလိုဟောတာရှိတယ်ဒါသူ့ညာနဲ့လေဒါကိုညာနဲ့သွားတယ်လို့ခေါ်တယ်လူတိုင်းဟာပရိသတ်သဘောပါနားလည်ဖို့ခက်တယ် စာအနေနဲ့နားလည်နေမယ်တကယ်လက်တွေ့ကျင့်သလားဆိုတာမျိုးမေးစရာရှိတယ်အဲ့ဒါမျိုးပေါ့ညာသောအဖြစ်ဒီစာပြောပြောပြောကြတာများပါတယ်တကယ်လက်တွေ့ပိုင်းမှာကျတော့ကျင့်တာနည်းတယ်တကယ်တော့သိရမှာကရှင်းပြီးတော့ညာနဲ့တကယ်သိသွားတာမျိုးမှအကျိုးရှိတယ်အခုသူတို့ဘုန်းကြီးတို့တော်တော်များများသိတာသုတမယညာပိုင်းစိတ်တမယညာပိုင်းတော့ပါပဲဘာဝနာမယညာပိုင်းအထုတ်လို့သိတာမျိုးဒါနည်းပါအဲအထုတ်လို့သိတာမျိုးဖြစ်စေခြင်းတော့ပေါ့နော် အဲ့ဒါမျိုးညာနဲ့သိတယ်လို့ခေါ်ပါတယ်အဲ့လိုညာနေပေါ့ကွယ်သူကတတ်မှတ်ချက်တွေရှိရဗြဟ္မယုံနာတဘာဝတွေသိတဲ့ညာမျိုးဖြစ်ရမယ်ဒီယုံနာတဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဆိုဒုတိယအကြောင်းကျိုးကိုသိတဲ့ညာမျိုးဖြစ်ရမယ်တတိယကြတော့ဒီအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာတဘာဝတွေရဲ့အနေစာဒုက္ခအနတ္တဒီသုံးမျိုးသိတဲ့ညာမျိုးဖြစ်ရမယ်အဲ့လိုဆင်းဆင်းကျင့်ရမှာပေါ့လေအဲ့လိုကျင့်ကျင့်နဲ့နောက်တော့နောက်ဆုံးတော့ မဲ့ညာဖုန်ညာရသည်တရားကျင့်ရမှာအဲ့ဒါမျိုးညံနဲ့သိတယ်လို့ခေါ်တယ်အဲ့ဒါကတော့ကျင့်ရင်းနဲ့အထုတ်ရင်းနဲ့မှမဆာကြီးပြောလို့ကောင်းတယ်ခုကတော့တာမန်လောက်ပဲပြောလို့ရတပည့်တော်ဒီနေ့အဲ့ဒီအာနာပါနာရှုနေရင်လည်းဘာဖြစ်လဲဆိုတော့တပည့်တော်ဒုနာတော့ခုံမှာပဲထိုင်တယ်ထိုင်ပြီးတော့ကျင့်တယ်ပေါ့နော်ကျင့်တော့ဒီမိညောင်ယောကနေပြီးတော့ခါအပေါ်အထိကိုတက်ပြီးတော့နာတာစူးပြီးတော့နာတာ နာပြီးတော့နောက်ဒီမျက်နှာမှာလည်းဟိုနာရရဒီနာရရတွေဖြစ်လာတယ်ပေါ့နော်နောက်ဆုံးခန္ဓာကိုယ်ကြီးကလည်းပူလာပြီးတော့တပြည့်တော့ထအုပ်ပြေးခြင်းတယ်လို့အဲ့လိုကိုဖြစ်တယ်ဖေ။အင်းအဲ့တော့ဒီမှာတော့ရှုခြင်းတော့စိတ်တ ानु ပဒနာလေးပြန်ရှုပေးမယ်နော်အဲ့လိုဖြစ်လာရင်ထပြေးခြင်းနဲ့စိတ်တွေကိုပြန်ကြည့်ပေးမယ်။ထပြေးခြင်းနဲ့စိတ်တွေသိအောင်လုပ်လိုက်အဲ့ဒီသိနေနေသူကအဲ့ဒီစိတ်တွေရသွားပါလိမ့်မယ်။ဒါထိမ့်ချုပ်လိုက်နေထပြေးခြင်းနဲ့စိတ်ပေါက်တာ။ဘူရာကြီးလည်းဖြစ်လာမယ်။ ဟုတ်တယ်အေးဒါလည်းပြက်လာနာတိုင်းလည်းပြက်လာတော့မခံမရနိုင်ဘူးတဲ့ပါနှမျိုးပေါ့ခုနဆရာတော်ဘုရားကြီးတွေကိုစင်ញနှလုံးသွင်းတာမျိုးလုပ်နေဒီခုနကတော်ကူဆရာတော်ပေါ့သူကခြေထောက်မှာမြင်းလုံးကြီးအလုံးကြီးတွေပေါက်တာဓာတ်ကြီးပေါက်တော့သူအနေရထင်ရတော်တော်ခက်တာအဲ့တော့သူကမတ္တရရှူတာအဲ့ဒါလည်းပါကဲသေခြင်းလည်းသေပြီဆိုဓာတ်ကြီးခံရခက်တယ်ဆိုပြီးအဲ့ဒီဟာနဲ့အဲ့ဒီလိုနဲ့လောက်တာ တခုရှိတာမဆာကြီးခုနဖြစ်တာတည်းသေလောက်တော့မဖြစ်ဘူးခုနဆရာတော်ရတာသေလောက်ဖြစ်တာသေလောက်ဖြစ်တော့အပြတ်ချတော့တို့ကသေလောက်မဖြစ်တော့ဒီကထွက်ပြေးလွတ်သွားမယ်လို့ထင်တာမဆာကြီးတကယ်လို့ဘုန်းတို့ခုနပြောလို့ဘောလေခုနာလို့ခြင်းလို့ထွက်ပြေးကြည့်ပါလေ။အိုရာနာရာတေရာပြန်လာမှဒီပြန်လာလာအောင်ပါပဲ။ပြန်ပါဗျာ။အဲတော့တခုကစဉ်းစားဖို့ဩငါဒါတေလောက်ဖြစ်သေးတာမဟုတ်ဘူး။သူတို့ကောင်းကြီးတွေဆိုတေလောက်ဖြစ်တာတောင်မှရင်ဆိုင်ပြီးအထုတ်သွားတာ အာဒီလောက်ဖြစ်သေးတာမဟုတ်ဘူးဒီလိုလဲဆင်ញင်လို့ရတယ်နော်အဲ့လိုလဲဆင်ញင်ပေးရတယ်စိတ်ကမခံတာဖြစ်လာရာဒီဟာကဒီလောက်ဖြစ်တဲ့ယောဂမဟုတ်သေးဘူးဒီလောက်ဖြစ်လာရင်နော်ဒါတမျိုးပေါ့ခုနဒီလောက်ဖြစ်တော့ဆရာတော်ကြီးတွေကတော့အပြတ်ချသွားတယ်ဒီသိန်းကိုဆရာတော်ကြီးလည်းဒီတိုင်းပဲသူတို့လူဘတို့ကသူတို့မကောင်းတာအများကြီးလုပ်တာတော့သူကဟိုငါသိရင်တော့မကောင်းတဲ့ပုံပွားရောက်မှာပဲအဲငါရအောင်လုပ်မှဖြစ်မှာပဲဒါမျိုးသူတို့ကတော့ဇွဲနဲ့အဲ့လိုမျိုးသွား တင်ပါရှင်ဗျာအဲ့ဒီမျိုးတခါတွေကြတော့အဲ့ဒီဟာတွေလည်းဆင်ញင်ပေးဖို့ကနှစ်မျိုးနော်စိတ်ကိုလည်းပြန်ကြည့်နိုင်တယ်စိတ်ကိုကြည့်လိုက်ထပြခြင်းတဲ့စိတ်လေးကပေါ်ပြီးပဲပေါ်ပြီးပြောင်းဆိုရင်ငြိမ်သွားတတ်တယ်နောက်တနည်းကဟောဒါအသေးလောက်ဖြစ်တယ်မဟုတ်ဘူးဘုန်းကြီးဗမာပြည်နေတော့ကပေါ့ပဲပဏိတရမနေတော့ရှမ်းပြည်တောင်ပိုင်းမှာနေရာဒီမှာတရားစခန်းကြားတယ်ပင်လုံတရားစခန်း10ရက်နောက်ပင်လုံက15ရက်တောင်ဘက်ကလွယ်လင်းကမြို့ခရိုင်မြို့ပင်လုံကမြို့နယ် ပင်လုံးမှာလွယ်လင်းမှာ၁၀ရက်တရားစခန်းလောက်တယ်ဆရာမတယောက်လာပြီးတရားတွေဆရာမတွေအများကြီးပါအကြောင်းဆရာမကုလားကမစအဲ့ဒီချိန်တုန်းကတော့ဘုန်းကြီးကတော့မဟာကြီးတန်ဒီပဲတဲ့တော့ဆရာမတယောက်တော်တော်လေးတမာတိလေးလေးအကောင်းလာဒီဒုက္ခဝင်တာတွေ तू ကအဲ့ဒီလိုပဲမခံမဲနဲ့ပြီးမခံမဲနဲ့ပြင်းပြင်းပြင်းပြင်းမှတ်နေတာတကယ်တမ်းကျ तू ဒီအာယုံလေးကပ်ပြီးမှတ်နေတာ တော်တော်ကြားလာကြားလာတော့ဘုန်းကမြောက်ပေးလိုက်တာပေါ့ပဲပတ်နိုင်အောင်ကောင်းတယ် နောက်ရကြသိခမှတ်ကြည်တာလို့ဥမာမဇာကြီးပဲနင်းဝေဒနာကိုနင်းလားရဲ့ဝေဒနာငါငါဇာကြီးနင်းနင်းလားဝေဒနာငါဟဲ့ဇာကြီးဆိုအဲ့လိုကိုသူ့ကိုရှုံးမပေးပဲနဲ့ဝေဒနာရှုံးမပေးနဲ့အတင်းမှတ်ခိုင်းတာပါအဲ့ဒီကဘယ်လိုမှတ်ဆိုတာလေးတော့ပြောတာပေါ့လေဘယ်လိုဘယ်လိုဘယ်လိုစိတ်ကထားမှတ်တယ်သူ့ကိုရှုံးမပေးနင်းလားဝေဒနာငါဟဲ့ဇာကြီးဆိုတာမျိုးနဲ့ခတ်တင်းနဲ့မှတ်လိုက်တော့သူကကြော်တွေ့အဲ့ဒီဝေဒနာလွှမ်းမိုးသွားတော့ဗောလေနိုင်သွားတာ အဲ့လိုမျိုးကြုံဘူးလေဒါတွေတွေကြနည်းနည်းချင်းသိခံကြည့်ရတယ်မဆရာကြီးသိခံတယ်ဆိုတာဒီယောဂီတွေအကုန်လုံးမှတ်ထားတယ်နော်သိခံတယ်ဆိုတာကိုယ့်အကိုရင်စသိခံတယ်တရားမှတ်တဲ့ခါကျကိုယ်စိတ်ကိုကိုယ်ခန္ဓာကိုသိခံမှတယ်မဆရာကြီးမှတ်တာကိုယ့်အကိုသိခံနိုင်လာရင်ဘယ်သူမှမဆိုသိခံနိုင်တယ်ကိုယ့်အကိုမှသိမခံနိုင်ဘယ်သူမှမသိခံနိုင်ခုနနေကြီးမှတ်တာနော်ဇာကြီးတို့နေစီတို့ ကိုယ့်အကိုသီးခံနိုင်ပြီတရားမှတ်တယ်ဆိုတော့ကိုယ်စိတ်ကိုယ်ခန္ဓာကိုသီးခံပြီးမှတာကိုယ့်အကိုသီးခံနိုင်ပြီဆိုဘယ်သူမှမဆိုသီးခံနိုင်တယ်ကိုယ့်အကိုသီးမခံနိုင်သေးတော့ဘယ်သူမှသီးမခံနိုင်ဘူးဒါလေးပဲမှတ်ထားလိုက်အဲ့တော့သီးခံတာလေးကိုဖြည်းဖြည်းချင်းဖြည်းဖြည်းချင်းလုပ်ကြည့်မယ်ကျင့်ကြည့်မယ်ဖြည်းဖြည်းတိုးတက်လာပါဒီခါကျနိုင်လာကောင်းပြီနော်ပြပါဗျာဟောပြောဆိုဆုံးမတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကို လင်းမြန်စွာရတဲ့ပုံကုန်များဖြစ်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာကဲဘုန်းကြီးတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဖရာတရားတန်ခါပူဇော်ပြီးတော့ဖြည့်သွင်းချမျှပေးဝင်မယ်နော်အလုံးလိုက်စုဣမာယဣမာယဓမ္မာနုဓမ္မာနု ဓမ္မပฏิပတ္တိယဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိဗုဒ္ဓံပူဇေမိဓမ္မံပူဇေမိဓမ္မံပူဇေမိသံဃံပူဇေမိသံဃံပူဇေမိဣဒံမေပုံညာဣဒံမေပုံညာ အာတဝခယဝဟံအာတဝခယဝဟံဟောတုဟောတုဣဒံမေဘုံညံဣဒံမေဘုံညံတဗ္ဗတတ္တနံတဗ္ဗတတ္တနံပါစေမပါစေမသဗ္ဗေတတ္တသဗ္ဗေတတ္တဒုက္ခိတာဒုက္ခိတာ ဝန္တုဝန္တုညာတယောညာတယောကုသိုလ်ဤကုသိုလ်အမြာအမြာအမြာအမြာအမြာအမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြာအမြာ အမြယူတော်မူကြပါလောသာဓုသာဓုသာဓုကုသိုလ်အမြအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလိုချမ်းမလိုချမ်းသာကြပါစေဗျာ လက်ဖြံမှဆက်နာကြရအောင်နော်အားလုံးရှင်လန်းချမ်းမြေ့ကြပါစေတတ္တဝါမှန်မြတရားရကြ၍ထူထူဘဝတန်လျာမှလွတ်မြောက်ကြပါစေအေးငြိမ်ကြပါစေဤတရားဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ဗီဒီယိုကိုမိသူမဆို မိတူကူယူ၍ဓမ္မဒါနပြုနိုင်သည် ခခြင်းဝင်ဖြင့်ရောင်းချခြင်းခွင့်မပြု This video is for free distribution not for sale Thank you